ဒီတစ်ပတ်စာမျက်နှာ73ကသာလယရဏဝကတန်ယုတ်ဝေဒနာတန်ယုတ်ဆိုတာရှိတယ်တန်ယုတ်တနိကေကျမ်းထဲမှာသာလယရဏဝကတန်ယုတ်ထဲမှာဝေဒနာတန်ယုတ်လို့တန်ယုတ်နာမည်တစ်ခုနဲ့ဝေဒနာတွေအကြောင်းကြီးပဲဟောထားတာအဲ့ဒီထဲကမိမိတို့မှတ်သားပွဲရာလေးတွေကို လေ့လာလို့ရအောင်ဆိုပြီးဦးဇင်းကဒါလေးတွေကိုထည့်ပေးထားတယ်မြန်မာပြန်လေးတွေပေါ့နော်အဲ့တော့အဲ့ဒါလေးတွေကိုဖတ်ရင်းနဲ့လေ့လာကြည့်ရအောင်ဝေဒနာဒီဝေဒနာဒီအနတ္တဆိုတဲ့ခေါင်းစဉ်ရဲ့အောက်ကနေပြီးတော့ဝေဒနာနဲ့ပတ်သက်တာမြတ်စွာဘုရားစီစီလုံးလုံးစုပေါင်းပြီးပြထားတဲ့ဝေဒနာတန်ရုပ်ထဲကအချို့ချို့တုတ်တန်လေးတွေကိုကောင်းနှုတ်မတူမရှည်လေးတွေကောင်းနှုတ်ပြီးတော့မှအဲ ထားပါတယ်အဲ့ဒါလေးတွေကိုဖတ်ပြီးတော့လေ့လာရအောင်စာမျက်နှာ73ကဓာတ်ထပ်ပသုံးဆိုတာလေးကိုစပြီးဖတ်ကြည့်အောင်ယဟန်တို့ ဓာထဘဆိုတဲ့တုတ်ရဲ့နာမည်ကမှတ်သားအပ်တယ်လို့အဓိပ္ပာယ်ရှိတယ်မြန်မာလိုမှတ်သားအပ်တယ်ဆိုတာကစင်ကျင်အပ်တယ်လို့ဆိုရင်ပို့ပြီးတော့ကောင်းမယ်နဲ့တူပါတယ်မြတ်စွာဘုရားကယဟန်တို့တဲ့ဝေဒနာတို့ဒီဤသုံးမျိုးတို့ဒီအဘယ်သုံးမျိုးတို့လဲဆိုတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာလို့ခေါင်းစဉ်တက်ပါတယ်ဒါတော့ဒီဒုက္ခဝေဒနာနဲ့ပတ်သက်ပြီးတော့တိရတဲ့တတ္တဝါတွေကဒုက္ခဝေဒနာရဖို့အရေးကို ဒီလူတွေနော်ပူပူရွရွနဲ့ရှိသမျှတွေအကုန်လုံးလုံနေတယ်ဆိုတာဘာအတွက်လဲချမ်းသာဖို့ပဲမဟုတ်လားဒီချမ်းသာတစ်ခုခံစားဖို့အရေးကိုလူရောနတ်ရောဗြဟ္မာရောတိရစ္ဆာန်ရောဒါအတွက်ပဲအလုပ်လုပ်နေတာနောက်ဆုံးဒါတော့ဒုက္ခဝေဒနာနဲ့တွေ့တော့တတ်မြတ်တာပေါ့ဒါတော့ဝေဒနာတွေကိုဘယ်လိုလုပ်ရှုမလဲဘယ်လိုဆင်ခြင်ရမလဲဆိုတာကိုသိအောင်လို့မြတ်စွာဘုရားကဒီလိုရှုဒီလိုဆင်ခြင်ဒီလိုမှတ်သားရမယ်ဆိုတာကိုပြောတာ ဒုက္ခဝေဒနာကိုဒုက္ခအဖြစ်ရှုရမည်ဒုက္ခလို့မြင်လာအောင်ရှုဒုက္ခဝေဒနာကိုကြတော့ဆူးညောင်အဖြစ်ရှုရမည်ဥပ္ပခဝေဒနာကို မမြဲသောအဖြစ်ရှုရမည်ယံတို့ဒုက္ခဝေဒနာကိုဒုက္ခအဖြစ်ရှုမြင်ပြီးသောအခါဒုက္ခဝေဒနာကိုရှုညောင်အဖြစ်ရှုမြင်ပြီးသောအခါဥပ္ပခဝေဒနာကိုမမြဲသောအဖြစ်ရှုမြင်ပြီးသောအခါအေယံကိုကောင်းစွာမြင်ပြီးသူဟု၍ဆိုရ၏တတ်မိမှုကိုဖြတ်တောက်နိုင်လေပြီး အနောင်ဖွဲ့ကိုဖြေချွတ်နိုင်လေပြီမာနကိုအကျွင်းမဲ့ပယ်ခြင်းကြောင့်ဆင်းရဲ၏အဆုံးကိုပြုလေပြီဟုမိန့်တော်မူ၏တဲ့အဲ့ဒီမှာဒုက္ခကိုဒုက္ခလို့ရှုဆိုတာကဒုက္ခဝေဒနာကမကောင်းဘူးလားဆိုတော့ဖြစ်ခိုက်တော့ကောင်းတယ်ဟုတ်တယ်ချမ်းသာမှာသူ့အနေနဲ့သူရှိတယ်နော်ဘုဟိုမြတ်စွာဘုရားကမရှိဘူးလို့မပြောဘူးကာမဒုက္ခဆိုတာသူကာမဂုဏ်တွေနဲ့ပတ်သက်တဲ့လောကမှာရှိနေတဲ့အမြဲအကြာအနံ့အစာတွေ့ထမှုတွေဆိုတာ သူဒုက္ခနဲ့သူရှိတယ်ဒါပေမဲ့သူတစ်ခုတည်းကြည့်ရင် तू အကောင်းပဲဟုတ်တယ်မဟုတ်လားပြိုင်စရာမရှိတဲ့အခါဘလောက်ပြေးပြေး तू ပဲနိုင်မှာပဲဟုတ်တယ်မဟုတ်လား तू ကပြိုင်စရာမှမရှိပဲเนาะဘလောက်ပဲပြေးပြေးပြေးတဲ့ तू က तू ပထမပဲမှောက်ရည်လဲတောင်း तू ကပထမရအောင်ပါဒါပေမဲ့သူ့တဲ့ကောင်းတာနဲ့လည်းရှင်းလိုက်ရော तू ဒီသူ့ရဲ့အနေမြင့်ရဲ့ဒီဂရီကနှိုင်းရှင်မိသားဖြစ်သွားတယ် ဒါကြောင့်ကာမဒုက္ခဆိုတာလည်းပဲကာမဂုဏ်နဲ့ပတ်သက်တဲ့အရသာချမ်းသာဒုက္ခမျက်စိနာနာလျာကိုစိတ်ကဖြစ်တဲ့ဒုက္ခဟာတကယ်တမ်းကျတော့သူတက်တာတဲ့ချမ်းသာတွေနဲ့ရှင်ကြည့်တော့သူကမကောင်းတာတွေသွားတွေ့တယ်။ဒါရကကောင်းပြီဒီပြဟာတွေပဲထားနော်။ဘလို့မကောင်းတာလဲဆိုရင်ဒီကာမဂုဏ်နဲ့ပတ်သက်တဲ့ဒုက္ခတွေကရှိတုံးလေးတော့တာယာပြီးတော့တဲ့ပျောက်လဲသွားရော ကုံလဲကုံဆုံးသွားရောစောစောလေးကရှိနေတဲ့ပုံကိုယ်တွေဘာဖြစ်သွားလဲ။ အေးမနေတာမထိုင်တတ်တော့ဘူးအဲ့ဒါကိုပြောတာမနေတာမထိုင်တတ်တော့အဲ့ဒီတော့စောစောလေးတုန်းကနေရတဲ့အစဉ်ပြေမှုတာယာမှုလေးတွေဟာကောင်းရင် ကောင်းသလောက်မရှိတော့တဲ့အချိန်ကျတော့ဆင်းရဲပြီဆင်းရဲတဲ့အခါကျတော့အဲ့ဒါယူတသသာနဲ့ဖြစ်မနေဘူးလားဖြစ်နေပြီးတော့ကိုယ်ခံစားခဲ့တဲ့ဒုက္ခကတခါမရှိတော့တဲ့အချိန်ကျတော့ကိုကိုနှိမ့်ဆက်တော့တာဟုတ်တယ်မဟုတ်လားကိုနှိမ့်ဆက်ပြီးကိုကလည်းတသသာနေမလီဘယ်တော့မှမဘယ်လိုဘယ်တော့မှဆိုဘယ်လိုခိုင်းစရာကလည်းအစင်သက်စားစရာလည်းအစင်သက်နော် အာအကုန်လုံးကအစင်းသေးကြီးပဲအဲအဲ့ဒါတွေမရှိတော့ဘူးဆိုတဲ့အခါကျတော့အဲ့ဒီမှာကိုကဒုက္ခရောက်တာပြောတာဒါကြောင့်ဒုက္ခကိုဒုက္ခလို့ရှုပါဆိုတာကဒုက္ခရှိနေတဲ့အချိန်တုန်းကအဆင်ပြေတယ်မရှိတော့တဲ့အချိန်မှာဒုက္ခရောက်တယ်ဒါကြောင့်ဒုက္ခကလည်းပဲတကယ်တမ်းကျတော့မစစ်ဘူးလို့ပြောတာဘာဖြစ်လို့ဖခင်အဲ့ဒီလိုတွေထောက်ထောက်ပြောတယ်လဲဆိုရင်နှိုင်းစရာ ရှိအောင်လို့နောက်ဆုံးအဆုံးစွန်ထားပါတော့ကာမဒုက္ခရဲ့အတိတ်ကဇန်ဒုက္ခတွေရှိမှာမဟုတ်လားဇန်ဒုက္ခတွေနဲ့နောက်ထပ်တစ်ခါ ဟောဘက်ကတမပတ်တုကဖလားတမပတ်တုခတွေနော်ဇန်တမပတ်တုကဖလားတမပတ်တုအစဉ်စဉ်အစဉ်စဉ်တက်သွားတယ်နောက်ဆုံးကြတော့ဘာတုခကြံလဲဆိုတန်တိတုခဖြစ်သွားပြီနောက်ဆုံးကအဲ့ဒီတန်တိတုခကြံမှာတကယ်အစဉ်မှန်ဒါတော့သူ့ရဲ့အောက်မှာရှိနေတာတွေကိုတဆင့်ချင်းတဆင့်ချင်းဘာကြောင့်မလို့အထက်ကိုတက်တယ်လဲဆိုတာဒါကြောင့်ဒါကြောင့်တက်တယ်နောက်ဆုံးကြတော့အပြောင်းအလဲနော်အပြစ်အစီမရှိတော့ပဲတချိန်လုံးပေါ့နော်အမြဲတမ်းမှန်ကန်တဲ့ဒုက္ခကိုရတာကြမှာဩ ရှေ့ကဒုက္ခကအပြောင်းလဲနဲ့ဒုက္ခရှိသေးတယ်လို့အဲ့လိုပြောပြတာဒါကိုထောက်တဲ့အနေနဲ့ဒုက္ခဝေဒနာကိုကြတော့ဒုက္ခလို့ရှုပါဆိုတာကဖြစ်စဉ်တုန်းကတော့ကောင်းနေတယ်ပဲထားပါเนาะဒါပေမဲ့ကုံဆုံးတဲ့အချိန်မှာခံစားသူရှိသူကိုဒုက္ခပေးတတ်လို့เนาะဒုက္ခလို့ပဲမှတ်ထားလိုက်လို့ဒုက္ခလို့ဆင်ခြင်เนาะပြောမယ်ဆိုရင်တော့ကိုယ်အနေနဲ့ဆင်ခြင်ရင်တော့အင်းခုနေလေးတော့ရှိနေတော့ဟုတ်တယ်ဟေးမရှိတော့တဲ့အချိန်ကြာလို့ရှင်တာဒါတွေ အဲဒါတွေရှိမှာမဟုတ်ဘူးဆိုပြီးကြိုပြီးတော့ဒုက္ခကိုစဉ်းစားထားဖို့ပြောတာဆိုတော့မရှိတဲ့အချိန်ကျရင် तू ကနေသာထိုင်သာရှိတယ်ဟုတ်တယ်မို့လားနေသာထိုင်သာဆိုတာကနည်းနည်းလေးခံစားတယ်ပြောတာဒုက္ခမရောက်တာတော့မဟုတ်ဘူးရောက်တာပဲကိုယ်တိုင်လောက်ရတော့မယ်လေဟောတော့ကဗမာပြည်တော့ကတထေသမီးအကုန်လုံးကအပြည့်စုံကားနဲ့ဝီဆိုထွက်သွားဒီကြတော့ကိုကိုယ်တိုင်တခါတည်းဟိုမှာဆေးဖွေးသွားဝဲအောင်ချောင်ချေအောင်စိုက်ကိုယ်တိုင်တင်ဆိုအဲ့မှာငိုတယ်ဆိုတာဟုတ်တခါတည်း အမေရိကရောက်တော့ပိုချမ်းသာမလားနတ်ပြည်ကြီးဆိုပြီးတော့တက်လာကြတယ်ဒီကြတော့ကိုယ်တိုင်ကားမောင်းပြီးကိုယ်တိုင်ထန်းတင်ကိုယ်တိုင် shopping shopping ကတွန်းနေရတဲ့ခါကျတော့ဟိုမှာတော့ကတော့အကုန်လုံးခါတဲ့ဟိုတဲ့လောက်ခါကျတော့ဘုန်းကြီးပြောပြောတော့ကြီးစီခောက်ကမှထားစားလေအခုကျုပ်တို့လည်းကြီးစီခောက်လည်းမခောက်တော့ဘူးကိုယ်တိုင်လည်းခောက်တော့လူလည်းမရှိတော့ဘူးအဲအကုန်လုံးလူတွေလည်းဒီအတိုင်းပဲဘုန်းကြီးတွေလည်းဒီအတိုင်းပဲเนาะဒါတော့အဲ့ဒီမရှိတော့တဲ့အခါမှာအစဉ်ပြေမှုလေးတွေကเนาะ ဟိုတော့ကအစဉ်ပြေပြေတာလေးတွေကိုတွေးတွေးတွေးတွေးပြီးတော့မှတွေးတယ်မလားမခံနိုင်တော့မြေတွေကြတာလေမြေတွေကြတာဘဝကြီးကကွာခြားသွားပြီနော်ငါအစဉ်ညက်နှိမ်သွားပြီနဲ့လူတွေမှာတော့အဲ့ဒါနဲ့ standard လုပ်ထားတာမဟုတ်လားကျွတ်တော့ဘုန်းကြီးတွေတော့မရှိပါဘူးဒီလိုပဲမရှိဟိုတော့ကလည်းပဲဒီလိုပဲလုပ်ခဲ့ရတာဆိုတော့နော်ဘာလို့ခေါမလဲအဲရှိတဲ့ခါကျလို့အဲလာတဲ့ခါပေါ့တယ်တဲ့မလာတဲ့ခါရှားတယ်ကိုပဲလောရတယ်ဒါကြောင့်လာဖို့အလာဖို့ဆိုတော့နော်အဲ့ဒါပြောတော့ ကဲကောင်းပြီလောကရဆိုတာအဲ့ဒီလိုမျိုးရှိတော့လောကထဲမှာရှိနေတဲ့ချမ်းသာတွေဆိုတာမတည်မြဲဘူးရှိတုံးလေးတော့ဟုတ်တယ်အောင်မရှိလည်းမရှိရောဒုက္ခပြန်ပေးတယ်လို့ပြောတာဒါကြောင့်ဒုက္ခကိုဒုက္ခလို့ရှုပါဒုက္ခကြတော့သူ့တဘာဝကကိုမှနှိမ့်စစ်တယ်မဟုတ်လားနှိမ့်စစ်တော့ကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာထားပါတော့ဖဏောင်ထဲမှာစူးစူးတာပဲစဉ်းစားကြည့်စမ်းပါစူးကလည်းအတွင်းနဲ့ထိအောင်တခါတည်းစူးထားတယ်အမတန်ဟိုအစိပ်ပြင်းတဲ့စူးပြူတို့ဘာလို့စူးခံဘူးလားမသိဘူး စုပြီဆိုရင်တိတ်နာတာပဲတန်ကြောင်းတော့လားတန်ကြောင်းဆိုရင်အရန်နာအဲ့လိုစုပြီးတော့ဖဏောင်ထဲမှာလည်းဖြစ်တော့နင်းတိုင်းနင်းတိုင်းနာတာပေါ့နာတာမှအစိတ်ရှိတယ်ဟာဆိုပိုးပြီးတော့တခါတည်းတခါတလေပြဆိုလို့ရိုးဖဏောက်အောင်မှဇူးတယ်ရောပေါင်ရင်တောင်တင်းကနေဆိုတခါတည်းအကျော်တခါတည်းဆွဲပြီးတော့ဘိုင်ဘိုင်အောင်နာတောင်ရောက်လာတယ်ထင်တာပဲဘလောက်ခံရခဲ့လဲနော်အဲ့ဒီစုပါဒီတိုင်းပဲဒုက္ခတစ်ခုဖြစ်ပြီးဟေ့ဆိုလို့ရှိရင်တခါတည်းစူးတွေစူးထားသလိုပဲခါခက်တာတွေက အဲ့ဒီတော့ဒုက္ခရသူ့တဘာဝရကုန်မှလူကိုစူးညောက်စူးထားတယ်လို့မျိုးဒုက္ခပြီလို့သူကြတော့စူးညောက်ကြီးစူးထားတယ်လို့ပဲမှတ်ထားလိုက်ဆင်ခြင်းလို့ပြောတာဒုက္ခရပြီဆိုရင်ဒါပေမဲ့ဒုက္ခလည်းပဲဦးဇင်းတို့ကထင်တာကတွေးတွေတန်တွေရဲရဲကြီးထွက်ပြီးတော့မှကြိုးပဲ့နေမှဒုက္ခထင်တာအမှားတော့မဟုတ်ဘူးဒုက္ခအနုစားလေးရစရှုမှာနော်ခါအောင်တာလည်းဒုက္ခပဲအဲ့ဒါနော်အဲ့ဒါဝေယောဂပဲတဲ့နော်ကြောတောင်တာလည်းဒုက္ခပဲ အဲနေရာပြောင်းရတာလည်းဒုက္ခပဲအဲ့ဒါယောဂတဲ့အဲ့ဒီလိုမရှိလို့ရှင်မပြောင်းမဲနေမှာပေါ့ဟုတ်တယ်မဟုတ်လားဒါတော့ပူခြင်းဒီယောဂတကူအေးခြင်းဒီလည်းယောဂတကူတောင်ခြင်းဒီလည်းယောဂတကူအဲ့ဒီကမှဖောက်ပြန်ခြင်းကြီးတွေကြီးလာတဲ့ခါကျမှတွေ့နေသွေးသားတွေပြစ်မှနော်ဟိုသွေးတွေထွက်တာတို့ယောဂတွေဖြစ်တာတို့ပြည်တွေဖြစ်တာတို့ကနောက်ဆုံးအဆင့်တာနော်အဲ့ဒီမဖြစ်ခင်ကဒီလိုကိုယ်ဆင်ကြရမှာငါခန္ဓာကိုယ်ကခန္ဓာရှိရင်ယောဂရှိတာပဲယောဂရှိရင်ဒုက္ခရှိမှာပဲအဲ့ဒီလိုဆင်ကြင်တာ အဲ့လိုဆင်ခြင်ထားတဲ့ခါကျတော့အဲဘာဖြစ်တယ်လဲဆိုတော့တကယ်ဖြစ်တဲ့အချိန်ကြာလို့ရှိရင်ကိုကနေသာထိုင်သာရှိတယ်နော်နေသာထိုင်သာရှိတယ်ဒါတော့ဦးဇင်းလက်တွေ့လေးတစ်ခုပြောပြမယ်ဦးဇင်းကတော့ဗာဆင်ခြင်လဲဆိုရင်ကိုမပိုင်ဆိုင်ရှိထားတဲ့ပစ္စည်းပေါ့ဗျာလူလူပြောတော့ပိုင်ဆိုင်တဲ့ပစ္စည်းဆိုရင်ဟောဒါငါမပြစ်စုံးလေမပြောက်သေးခင်မပြစ်သေးခင်အဲသုံးရတာပဲအဲအဲ့ဒါလိုလေးဆင်ခြင်ထားလိုက်တယ်နော် အဲ့ဒီတော့ဒီစာတင်သားဘွားတို့ကပါနာယီလေးကောင်းရင်မှာနှိုးစစ်ပါတဲ့နာယီလေးကိုဒါလေးတင်ထားတယ်တင်ထားတဲ့ခါကျတော့အဲ့ဒါလေးကအမှတ်မတင်တနေ့ကျတော့တယောက်နဲ့တယောက်စာတင်သားတွေဆိုဆော့ကြတော့ဟိုပစ္စည်းဖွင့်ဒီပစ္စည်းဖွင့်နဲ့နာယီလေးပြောက်တော့သူတို့ဖွင့်နေကြပဲထင်တာနောက်တော့အဲ့ဒီလူတွေကလည်းပဲညဘက်ကျတော့ဟာ तू လည်းမဖွင့်ဘူးမစော်ဘူး तू လည်းမစော်ဘူးဆိုတော့ အဲနိုင်လေးကလည်းတော်တော်လှတယ်ဆိုပါတော့ဗျာရဟန်းမရဟန်းခံတော့ကထည့်ပေးလိုက်တာလေဟိုတော်တော်လေးတော့ဈေးပေးအောင်ပေါက်ပါတယ်အဲ့ခေတုန်းက300လောက်ဆိုတာနေတာမဟုတ်ဘူးဒါတော့ဘေးကဦးစင်းနေသူတို့နောက်နေကြဦးစင်းနေရသူအားတွေနာပြီးတော့လိုက်ရှာမတွေ့ဘူးနော်အားရှာမနေနဲ့လို့ရှင်မရတို့နောက်တာမွင်တရားယူသွားတာရှိမယ်ခုနပြောလို့ပဲဒါသူလည်းသုံးရမှာပါပဲလို့ရောင်းစားလည်းပတ်စံဦးစင်းအဲ့လိုခပ်ပြောပြောပဲနေလိုက်တာအေးတကယ်လို့အဲကိုပစ္စည်းမှန်လဲကိုရှိရောက်လာမှာပဲဆိုပြီးတော့အဲ အဲ့တော့ပျောက်သွားတာကဝါလေလောက်ကပျောက်သွားတယ်။နောက်ဝါကျွတ်တော့ကြောင်းပတ်ချလဲရှင်းတဲ့အခါကျတော့ကြောင်းကအနောက်ဘက်ကအုတ်ကျိုးအုတ်ပုံချထဲမှာသွားတွေ့တယ်။တွေ့တော့ကြည့်ရတာကကလေးတယောက်ကလမ်းဆိုတော့ကြောင်းရဲ့ခေါင်းရင်းကလမ်းဆိုတော့တကားဘောက်ကပလက်ဖောင်းအုတ်ခုံလေးနဲ့နှက်လိုက်ဦးဆိုရင်ခေါင်းရင်းကစာတင်သားတွေထားတဲ့တက်တာလေးတွေလှမ်းနှက်ရတယ်။အဲ့တော့အဲ့ဒီဟာကိုကလေးတယောက်ကခိုးသွားဝင်ပေါက်တကြည့်ရတာ။နော်လူတွေကဖြတ်သွားဖြတ်လာရှိတယ်။အိမ်ကြတော့တွေ့တော့သွားပြန်ထားခိုင်းမောကြောင်းနဲ့မထည့်ရတော့ကြောင်းနောက်ဘက်က အုပ်ပုံနာထားခဲ့ပုံပေါက်တယ်အဲ့ဒါတော့မိုးတွေရွာတော့အကုန်လုံးလက်ကြီးတက်နေပါပြီ။ဩလို့သူကနဲ့သူတော့ပြန်တော့လာတာပဲဟိုပြန်တော့ပို့သားပဲလို့ဒါပေမဲ့တန်ကြီးတင်တော့ဘာမှသုံးမြောက်လွန့်ပြလိုက်ရတာပဲ။အဲ့တော့ဘေးရကိုတော့တဲ့နိုင်လေးလာတာနှမျောတာပေါ့လေဟာဒီလိုလေးနှမျောစရာဘာဖြစ်တယ်ညာပညာပြုကြလုံးမယ်နဲ့လုံးနေပါနဲ့ပြစ်ပြစ်ပါပြီလို့ပညာနဲ့လည်းမကောင်းတော့ပါဘူး။ဒါဦးစင်းကိုနိုင်ကတော့အဲစောစောတည်းလို့အဲ့လိုလေးစင်ကျင်နေတဲ့ခါကျစိတ်ထဲမှာတိတ်မခံစားရဘူး။ဒါပေမဲ့ဘေးနာကဦးစင်းတွေက ဒီဟာလေးကလည်းတကယ်ဟုတ်ပါတယ်ဒီနိုင်လေးလည်းလှလှပပဆိုတော့သူတို့စိတ်ထဲမှာနှမြော့တာပေါ့နော်ဒါပေမဲ့ဦးစင်းကတော့အမြတ်ရတယ်ဩဒါလူလေးဆင်ကျင်နေရင်နေရတာကမှတက်တာမယ်ဆိုပြီးအဲ့ဒါအကျင့်ကလေးလောက်ထားတယ်တခုခုပျောက်တဲ့ပြစ်တဲ့အခါမျိုးနော်ဆိုလို့ရှိရင်မိမိတို့မှာဒါတွေကအမြဲတမ်းကြီးဟိုလည်းလောက်ထားမှာမဟုတ်ဘူးနော်ဥစ္စာကတော့လဲလူကိုပြစ်လူကတော့လဲဥစ္စာကိုပြစ်နှစ်ခုရှိတယ် ဥစ္စာကတော့လဲလူကိုပြည့်စုံတာလူကအသက်ရှင်တော့ရှိသေးတယ်ပျောက်ပြစ်ပြီးတော့နော်ခိုးလို့ပစ္စည်းလို့ဘာလို့ပါသွားတာရေရေကြီးလို့မီးလောင်လို့ပါသွားတာနော်ဥစ္စာကလူပြစ်သွားတာလူကတော့လဲဥစ္စာကိုပြစ်ရှာဖွေထားတဲ့ပစ္စည်းတွေကအာနေတာမဟုတ်ဘူးအများကြီးပဲတခါလဲအကောင်းနေကြီးပဲဒါပေမဲ့အဲ့ဒီပစ္စည်းတွေဒီလောက်အများကြီးပုံပြီးကောင်းနေတဲ့ပစ္စည်းတွေကရှိနေတော့နေမှာလူကတည်သွားတာ ဒါတော့ပစ္စည်းကလည်းလူကိုခွာသွားတတ်တယ်လူကလည်းပစ္စည်းကိုခွာရတတ်တယ်ဒီအကွဲအခွာနှစ်ခုနှစ်မျိုးကတစ်ချိန်ချင်းကြတွေ့ကိုတွေ့လိမ့်မယ်နော်ဒါကြောင့်မလို့တပ်ပေဟိပိယေဟိမနာပေဟိနာနာဘာဝဝိနာဘာဝဒီပစ္စည်းဝိခိတဗံအလုံးစုံသောမိမိတို့ချစ်ခင်နှစ်သက်မြတ်နိုးရတဲ့နော်တွေ့တတ်အပ်တဲ့ဒီတက်ရှိဖြစ်ဖြစ်တင့်မဲ့ဖြစ်ဖြစ်အဲ့ဒါတွေနဲ့နာနာဘာဝနော်ဝိနာဘာဝတခြားစီလည်းပဲအသက်ရှင်လင်းနဲ့ကြွေရတတ်တယ်အသက်သေးသောအဖြစ်လည်း ကွဲရတတ်တယ်ဒီဟာကလွန်ဆန်းလို့မရဘူးဒါကိုဆင်ခြင်ညာလို့ပြောတာဆင်ခြင်ထားတော့တကယ်ကွဲရကွာကြဆိုတဲ့အချိန်ကျတော့နှလုံးသွင်းပြီးသားဖြစ်တဲ့အတွက်တက်တာမှုရတယ်ဒါပေမဲ့ဦးဇင်းတို့ကအဲ့ဒါကိုဒီနေရာမှာသဘောတရားတွေကိုတကယ်တွေ့တဲ့အချိန်ကျရင်ခံနေအောင်လုပ်ဖို့တိုက်တွန်းတဲ့ခါကျတော့တခါတယောက်ကတော့ဦးဇင်းကိုပြန်ပြီးတော့ complain တယ်ရှင်ဗျာတဲ့ဒီပြီးတော့ကလူတွေဆိုတာကနေ့စဉ်နေ့စဉ်ဒုက္ခနဲ့နေကြရတာတဲ့အလုတ်သွားလဲအလုတ်တဲ့ဒုက္ခအိမ်ပြန်ရောက်တော့လဲ မိမနဲ့ဒုက္ခညဉ့်ညခုံညဟလာသားသမီးနဲ့ဘာနဲ့ပြောကြဆိုကြတော့ဟိုသွားလဲဒုက္ခဒီသွားလဲဒုက္ခကားပေါ်ရထားပေါ်ကြတော့လဲဒုက္ခတိုးရဝဲရတယ်လေဆိုတော့အဲ့ဒီလိုဒုက္ခတွေနေနေနေတဲ့အခါမှာဘုန်းကြီးကြောင်းလာတယ်လဲတခါဒုက္ခနားတာဒုက္ခပဲနာနေရတာဆိုတော့အဲ့ဒီထဲမှာမှတခါတေးတဲ့သဘောကိုလည်းနှလုံးသွင်းအောင်ပဲဆိုတော့ရှင်ပြဒီလိုတော့စိတ်ဓာတ်တွေကြာ immune system တွေကြာတော့လို့ရှင်ဒီလိုတော့အလုတ်တော်လုံးလို့ရမှာမဟုတ်ဘူးတဲ့သူကစိတ်ဓာတ်တွေပျော့ပျော့ပျော့ပျော့သွားတယ်ပေါ့ဗျာ ဆိုလိုတာသူတို့ရဲ့ real life ထဲမှာလည်းဒုက္ခနဲ့နေရတယ်ဘုန်းကြီးเจ้าလာတော့လေဒီဒုက္ခပဲဟောတယ်အဲ့ဒီထက်မှမှဒုက္ခတွေမရသေးဘူးသေဖို့လည်းနှလုံးသွင်းအောင်ဆိုတော့အရှင်ပြအကောင်းကဘာမှလည်းမပါတော့ပါလားတဲ့ဆိုတော့ဒီလိုခန္ဓာကိုယ်ရဲ့ရှိတဲ့ immune system တွေကြာပြီးတော့လူတောင်မှပုံလဲလောက်တယ်တဲ့တခါကြီးလို့လောကမှာပြေးမလို့တဲ့သဘာဝဖုံးထားလို့မရဘူးလို့နော်ဒါတော့လူတွေဟာလောကကြီးရဲ့အဖြစ်မှန်တဲ့ ဒါကိုကလကကာ ပြီးတော့မှဘုံအကွယ်လုပ်ပြီးတော့မှမရှိတရားဆောင်ပြီးတော့ဒီဘက်ချမ်းကအပျော်လေးနေနေကြတာဒါတော့တကယ်ရှိတာကိုမိမိတို့ကနော်ဒါပါတော့ဒုက္ခကိုပြားရည်တုတ်တယ်ဟုတ်တော့မလားပြားရည်လေးကွာသွားပြီဆိုရင်မရှိတော့ဘူးဆိုအောက်ကဒုက္ခကဒုက္ခပဲခါတာခါတာပဲဆိုတော့အဲ့ဒီချိန်ကျမှခံရတဲ့ခါကျတော့အချိုနဲ့အခါနှစ်ခု အပြောင်းလဲချားမှာကိုကမရှိဘူးလို့ထင်မှတ်ထားတာက ရုပ်တည်တွေ့လိုက်ရရင်အဲ့ဒါပုခံရခဲ့တယ်အဲ့ဒါပုခံရခဲ့တယ် ဒါကြောင့်ဒီမှန်မှန်ကန်ကန်ဒီရှိတဲ့သဘောဟာရှိတယ်။အိုးတဲ့သဘောဟာအိုးတာနားတဲ့သဘောဟာနားမယ်တေးတဲ့သဘောတေးမယ်။အခုနပြောလို့ကွဲကွာရတဲ့သဘောဒီရှင်ရဲ့တော်လကောင်တေးရဲ့တော်လကောင်တေးခွဲရှင်ခွဲနှစ်ခုတစ်ခုခုရှိမယ်။နော် နောက်ဆုံးကြလို့ချင်းတတ္တဝါတွေဟာဩမိမိလှုပ်ထားတဲ့ကံအလျောက်နော်မိမိပြန်ပြီးတော့ခံရဆန်းရမယ်ကလျာဏဝပပကံဝတ္တကမ္မတာဒါရတော့ဘွေတာမီဒီကိုလုတ်တဲ့ကံကိုပြန်ပြီးတော့ခံရဆန်းရမယ်ဒီငါးခုကိုအမြဲတမ်းနှလုံးသွင်းလို့ယောက်ျားရောမိန်းမရောဘုန်းကြီးရော လူသားရောအကုန်လုံးမှားထားတာတပြေးညီညီအဲ့ဒီတော့အဲ့ဒီဟာတွေမရှိဘူးလို့ထင်ပြီးမျက်စိမှိတ်ပြီးတော့ကိုကဒီဘက်မှာဖန်တီးပြီးတော့ตายရနေတဲ့ခါကျတော့တကယ်လဲတွေ့ရောဘာဖြစ်လဲဒုက္ခအဲ့ဒီမှာပုတ်ခါရတယ်အဲ့ဒီမှာမပုတ်ခါရတာဒါကြောင့်မလို့အမှန်နဲ့နိစ္စအောင်တကယ်အဖြစ်မှန်နဲ့နိစ္စအောင်ဘဝကိုဆင်ခြင်နေလို့မြတ်စွာဘုရားပြောတာဒါတော့ဆင်ခြင်မနေတဲ့ပုံကိုယ်တွေကခံရပြီဟဲ့ဆိုတဲ့ခါကျတော့ဖြေစရာမရှိဘူးဖြေစရာမရှိတော့ဒီတော့က ဒီဒုက္ခဘာဖြစ်လာဆိုအထက်မှာ အောင့်လာတယ်အောင့်လာတယ်အောင့်လာတဲ့ခါကျတော့ဒီအောင့်လာတဲ့အနာတစ်ခုဒီဒီပြဿနာတစ်ခုဟာအတွင်းထဲမှာအောင့်လာလို့ကြာရင်ထွက်ပေါက်တောင်းလာတယ်နော်ထွက်ပေါက်တောင်းတော့အဲ့ဒီထွက်ပေါက်ကိုမှန်မှန်ကန်ကန်မပေးနိုင်လို့ရှိရင်ပေါက်ကွဲမှုဆိုအဲ့ဒီဖြစ်တာနော်စောစောကဒီလိုတင်းလာတာနဲ့တပြိုင်နက်သူ့ဘာတသူသူ့ရဲ့မှန်ကန်တဲ့ပေါက်ကနေထုတ်ပေးလိုက်တယ်ဒါတင်းတဲ့အဆင်မရောက်ဘူးပြော့ကျသွားတယ် ဒါတော့ထွက်ပေါက်မရှိတဲ့အတွက်ကြောင့်ဘယ်ဘက်ကနေထွက်မလဲဘာသာရေးဘက်ကဆင်ခြင်စဉ်းစားပြီးထွက်မလားလူမျိုးဘက်ကဆင်ခြင်စဉ်းစားပြီးထွက်မလားတဘာဝ nature ကိုကြည့်ပြီးတော့ဆင်ခြင်စဉ်းစားပြီးတော့ဒါကိုလျှော့ပေးလိုက်မလားအဲ့ဒီလိုမျိုးသုံးခုတစ်ခုခုမှမရှိတဲ့ဟာကြတော့တင်းပြီးတော့ပောက်ကွဲအေးအဲ့ဒါပေါ့ဖြစ်တဲ့မြတ်ပြဿနာကကိုယ့်ကိုကိုယ့်ကိုယ်ကိုမဆင်ခြင်ကိုကြောင့်ဖြစ်တယ်လို့မယူဆဘဲနဲ့သူတစ်ပါးကိုလက်ညှိုးထိုးတော့သူတစ်ပါးကိုတခါတည်းပြစ်ကြလက်ကြခုတ်ကြထက်ကြဒါဖြစ်တာလို့ပြဿနာဖြစ်ရင်လက်ညှိုးကသူများပဲထိုးတယ်ဟုတ်တယ်မလား ဒီလိုပဲထိုးတာလက်ညှိုးကသူများပဲထိုးတာဆိုတဲ့အခါကျတော့အော်မဟုတ်ဘူးကိုယ့်ဘက်ကလည်းပြန်ပြီးတော့ဆင်ကျင်စဉ်းစားမှာဩအချိန်တန်လို့ဖြစ်ရတဲ့ဟာမျိုးဖြစ်မယ်ဆိုပြီးတော့ဆင်ကျင်လိုက်ရင်ကိုယ့်ရဲ့ကံတရားကိုယ်ဆွဲခဲ့တဲ့ကံတရားကိုယ်ရေးခဲ့တဲ့ပကြီးပဲကိုယ်ဆွဲခဲ့တဲ့မြေပုံပဲဒါဘဝအယုတ်ပဲဆိုတော့ဒါတွေပါလာပြီးတော့ငါတို့ပဲဒီမျိုးစီထည့်ပြီးယူလာခဲ့တာဆိုပြီးတော့မိမိအဲ့လိုလေးဖြေးလိုက်မှသူတို့ဘာတွေနဲ့ပြဿနာနဲ့ကွဲသွားမယ်သူတို့ဘာပေါ်ရန်လိုချင်တဲ့စိတ်ဒေါသဖြစ်ချင်တဲ့စိတ်ကနေသွားမယ် နော်ဖြစ်တဲ့သဘာဝကိုလက်ခံရင်နော်ကိုဖြစ်လာတဲ့အချိန်ကြလို့ရှင်နာအိုရာနာရာယောဂဝိရဏတွေဖြစ်ပြီဆိုလို့ရှင်ကိုဖြစ်လို့ရှင်ဆရာဝန်ကလည်း complaint ခြင်းနဲ့ဘေးကပတ်ဝန်းကျင်ပြုစုတဲ့သူလည်း complaint ခြင်းနဲ့နော်အာကိုကိုညင်နေတဲ့သူတွေလည်းအကောင်းမမြင်တော့ဘူးခိုင်ကိုတကူစာချမ်းသာဖို့အရေးပတ်ဝန်းကျင်အကုန်လုံးမကောင်းမြင်တော့တာပဲဒါအမားတို့သူများတွေအကောင်းလုပ်ပေးနေတာနော်ဒါတော့ကိုယ့်ဘာသာကိုလည်းဖြေဖို့ထွက်ပေါက်ကလေးကကံတရားလေးတွေအကြောင်းသဘာဝအကြောင်းဆင်ခြင်စဉ်းစားမှတက်တာခွင့်ရတယ်လို့မဆိုလို့ရှင်လူတွေက တင်းပြီးရင်တင်းတင်းပြီးရင်တင်းရင်တခါတည်းလင်မလဲတဲ့ဘိုက်ကြီးလို့တင်းလာတာခါရခက်လာတတ်တယ်အဲကောင်းပြီဒီမြတ်စွာဘုရားကအဲ့လိုနေ့စဉ်စဉ်းစားဖို့အတွက်ငါးခုကိုအမြဲတမ်းပေးထားတယ်။ဝိုးတဲ့သဘော၊နားတဲ့သဘော၊နော်တေးတဲ့သဘောပြီးတော့ကြွယ်ကွင်းရတဲ့သဘောပြီးတော့ကံတာလည်းမိမိဥစ္စာရှိတယ်ဆိုတဲ့သဘောငါးခုကိုဆင်ခြင်ပါလို့အမြဲတမ်းပြောတယ်။အဲ့ဒီလိုမှန်မှန်ကန်ကန်သိရင်လက်ခံရင်အဲ့ဒီလိုအတိနဲ့အမြင်သည် မှန်ကန်သောအမြင်ဖြစ်လို့အဲ့ဒါဒီတမ္မာဒိဋ္ဌိအဲ့ဒါပဲနေ့စဉ်ဘဝထဲမှာအတိကလေးကအဲ့ဒီလိုလေးမှန်အောင်မှန်တဲ့ဘက်ကိုမှန်တဲ့အတိုင်းလက်ခံတော့လက်ခံပြီးနားလည်လိုက်တဲ့အတိဒီမှန်ကန်လို့နေ့စဉ်ဘဝထဲမှာဖြစ်တဲ့မက်ခင်အိမ်တွဲမက်ခင်ခေါ်တယ်။ဘာမက်ခင်အိမ်တွဲမက်ခင်မက်ခင်ဆိုတာဘုန်းကြောင်းမှာရိတ်တာမှာမဟုတ်ဘူး။ဘဝထဲကိုထည့်ရမှာ။မက်ခင်ကကိုယ့်ဘဝထဲမှာရှိရမှာ။နောက်ပြီးတော့မက်ခင်ဆိုတာလည်းပဲ ဟိုဘုရားကြောင်းကမှမှလှုပ်တဲ့အလုပ်မျိုးဘဝထဲမှာထည့်လို့ရမယ်အလုပ်နော်ဘဝထဲမှာထည့်လို့ရမယ်လို့ဆိုတော့ဒါကတကယ်ဘဝထဲမှာရှိတာမဟုတ်လားလို့အိုရာကြီးကိုကိုဘဝမှာရှိနေတာဖြစ်တဲ့အတွက်ကိုဘဝနဲ့ကြိုက်အောင်ဒီသဘောလေးကိုထည့်ထားလိုက်တယ်ရှိလို့ထည့်တာမရှိတာကိုစိတ်ကူးတာမဟုတ်ဘူးနာရတဲ့ဘောလည်းရှိတယ်ရှိတဲ့အတွက်ဆင်ခြင်တယ်တည်တဲ့သဘောလည်းရှိတယ်မတည်ခြင်းလို့လည်းမနေခဲ့ဘူးမှမရဘူးဘလောက်ကြီးအာနာရှိရှိတကူရှိရှိဟုတ်တော့မလားကိုယ်ရယ်ဘုရားတွေလည်းမရှိတော့ဘူးဘယ်ဘုရားမှမရှိဘူးနော် အေးအာနာရှင်ကြီးတွေလည်းမရှိတော့ဘူးနေမိုအင်ပါယာထောင်ရတဲ့လူတွေလည်းမရှိတော့ဘူးသွားကြတာပဲရှေးရှေးရှေးရှေးသောသူတွေတေးတေးတေးတေးကုန်ပြီကိုကြမှာဘလို့လို့ဒီကတန်တော့တန်လိုင်းကြံနေမှာလဲတဘာဝသေးတဲ့သဘောရှိတာပဲကောရုပ်သင်္ခါရတန်သင်္ခါရအနည်းနဲ့အများပဲရှိတယ်နောက်ပြောက်ပြစ်တဲ့သဘောရှိတယ်ရှိတဲ့အခါကျတော့ဒါတွေကိုဆင်ခြင်ထားတဲ့အခါမှာဖြစ်တဲ့သဘာဝကိုဖြစ်တဲ့အတိုင်းအမှန်တိုင်းလက်ခံတာကိုတမ္မာဒိဋ္ဌိပဲဒါအဲ့ဒီလိုဖြစ်တာကိုမှန်တဲ့အတိုင်းရအောင်တည်တည်ချာချာစဉ်းစားတာတမ္မာသင်္ကပ္ပပဲ နေ့စဉ်ဘဝတည်းမှာဒါတွေပါနေတာမဂ္ဂင်၈ပါးနဲ့ဘဝနဲ့တွဲပြစ်လိုက်တာပဲကဲဆိုတော့ကိုယ့်ရဲ့ဘဝကမဂ္ဂင်၈ပါးနဲ့တီထောင်ထားတဲ့ဘဝဖြစ်တဲ့အတွက်အမှားနေတယ်ဒုက္ခနဲ့တွေ့ရင်ဒုက္ခဒီဆင်းရဲတာနေတယ်ဘာဖြစ်လို့လဲအမှန်ကိုလက်ခံပြီးစဉ်းစားထားတဲ့ပုဂ္ဂိုလ်မျိုးကကြိုတင်လက်ကျင့်ထားတဲ့အာဃာသသမားလိုပဲနော်အာဃာသသမားလိုပဲကိုကအဲ့ဒီချိန်ကျမှထားလက်ကျင့်လို့မရဘူးလေကောင်းပြီဒါတော့ ဒီနေရာမှာဒုက္ခဆိုတဲ့သဘောကခန္ဓာကိုယ်ရဲ့နာကျင်မှုကိုဆိုလိုတာပါမနာခင်ကတည်းဒါရှိတယ်ဆိုတာကိုလက်ခံထားလို့ပြောတာနော်တကယ်ဖြစ်တဲ့အချိန်ကျတော့ဒါစဉ်းစားကြည့်သဘာဝကနာကျင်နေတဲ့အတွက်ဒုက္ခဝေဒနာကိုတော့ဆုညောင်းလို့ရှုပါဥပ္ပခဝေဒနာကြတော့ तू ကမမြဲတဲ့အနေနဲ့ရှုတဲ့ဘာဖြစ်လို့လဲဆိုတော့ဥပ္ပခပဏတန္တတာဒုက္ခမိတ်ဆေဝပါတိတာဥပ္ပခကငြိမ်သက်တဲ့ခါကျတော့ဒုက္ခဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဘူးဒါပေမဲ့နှစ်ခုကိုကဲဒုက္ခနဲ့ဒုက္ခမဟုတ်လို့ရှိရင်ဒီနှစ်ခုတည်းကိုထည့်ပဲဆိုဘယ်ထည့်ထည့်မလဲ ဒုက္ခတဲ့ထဲပါတဲ့ဒုက္ခတော့မဟုတ်ဘူးလေငြိမ်သက်နေတဲ့သဘောလေးဟာလူတွေကကြိုက်တယ်နော်စင်လည်းမစင်ရဘူးချမ်းလည်းမချမ်းသာဘူးအဲဆိုလိုတာကဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဘူးကောင်းတာလည်းမဟုတ်ဘူးမကောင်းတာလည်းမဟုတ်ဘူးဆိုပေမဲ့တင်းငိမ့်တဲ့သဘောလေးရှိတယ်တင်းငိမ့်နေတာဖြစ်တဲ့အတွက်အသွင်တန်တန်အပြင်ဒုက္ခနဲ့သွားပြီးတော့အလားတူတယ်တနည်းနေတာထိုင်တာခံတာရှိတဲ့အတွက်ဒုက္ခသဘောရှိတဲ့အတွက်ဒုက္ခတွေကိုထက်လိုက်ပါသို့တော်ခက်တာက ဒီဒုက္ခဆိုတဲ့သဘောနဲ့အလားတူတဲ့ဥပေက္ခသည်လည်းပဲသင်္ခါရဒုက္ခရှိတယ်မမြဲဘူးတခါတလေကြလို့ရှိရင်တရားထိုင်တဲ့လူတွေထဲထဲလျှောက်တယ်နော် तू ကနာကျင်ကြက်ခဲမှုဒုက္ခဝေဒနာလည်းမရှိဘူးနော်တိတိတသာမြောက်တဲ့ကြွနေတဲ့ပီတိမျိုးကြီးလည်းမရှိဘူးနော်ခန္ဓာကိုယ်လေးပေါ့ပါပြီးတော့စိတ်တွေရှူရမှတ်ရတာလေးတွေအကုန်လုံးအကုန်လုံး balance ဖြစ်နေတာဒီသဘောလေးကထိခိုက်မှုသဘောနာကျင်မှုသဘောခံစားမှုသဘောတွေမထင်ရှားဘဲနဲ့ပေါ့ပြီးတော့မှ ဒီဘဝသူ့ရဲ့ခံစားမှုလဲဟင်းလင်းပြင်ကလေးလိုဖြစ်တဲ့သဘောမျိုးလေးတွေပြောတယ်အဲ့ဒီချိန်ကဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဘူးဝေဒနာတွေမတင်ရှားဘူးဖြစ်နေတာသူတို့ကအဲ့ဒါလေးကိုပြန်ပြန်လိုချင်တာလုပ်တဲ့ခါကျတော့စောစောလေးကအဲ့ဒီလိုလေးငါပြီးခဲ့တဲ့တစ်ချိန်လုံးအဲ့ဒါလေးတွေ့တယ်ဆိုတော့နောက်တစ်ချိန်ကျတော့သူကပြန်ပြန်လုပ်ကြည့်တဲ့ခါကျတော့အဲ့ဒါမျိုးကျမရတော့ဘာဖြစ်လို့လဲဆိုတော့ကိုကဖန်တီးယူတာဖြစ်သွားပြီတဘာဝလေးနဲ့သူ့ဘာသာသူတက်သွားမှရတယ်ဒါတော့အဲ့ဒီဒုက္ခပြောချင်တာကအဲ့ဒီခုနကငြိမ်ပါတယ်ဆိုတဲ့ နော်ဥပိ္ပခာတိလည်းပဲသင်္ခါရသဘောတရားရပျောက်ပျောက်မသွားဘူးလားပြက်သွားတယ်ပျောက်သွားတယ်မမြဲဘူးလို့ဆိုလို့လည်းသူလဲဒါကြောင့်ဥပိ္ပခာဝေဒနာကြတော့မမြဲတဲ့အနေနဲ့ရှုပါဆိုတာအဲ့ဒါကိုပြောတာသူလည်းပဲသင်္ခါရဆိုတော့ကြာကြာမနေဘူးပျောက်သွားမယ်အဲ့တော့ကောင်းပြီအားလုံးကိုကြည့်လိုက်တဲ့အခါမှာဒီအဲ့ဒီလိုမျိုးဒုက္ခကိုတော့ဒုက္ခအနေနဲ့ရှုဒုက္ခကိုတော့ဆုညောင်းလို့သဘောထားဥပိ္ပခာကိုတော့မမြဲဘူးအနိစ္စသဘောရှိတယ်လို့ဆင်ခြင်လို့ရှိရင်လည်းဘာတွေဖြစ်နိုင်တယ်လဲ ဆိုတဲ့အခါကျတော့တတ်မင့်မှုကို ဖြတ်တောက်နိုင်၏တဲ့နော်ပထမတတ်မင့်မှုဆိုတာဘာဖြစ်သွားပြီလဲຢာကနော်ဒုက္ခလေးနဲ့တွေ့ပြီဆိုရင်အဲ့ဒီဒုက္ခဝေဒနာလေးကိုသဘောမကျဘူးလားလို့ဒါຢာကပဲနော်ဒါတော့ဒုက္ခနဲ့ဥပ္ပခါလည်းသဘောတူတယ်ဆိုရင်ဒုက္ခနဲ့ဥပ္ပခါဖြစ်ရင်ဘာလာတတ်မလဲဆိုတော့ຢာကလာတတ်တယ်သူစာလျာပြောမယ်ဆိုရင်ဒုက္ခနောက်မှာຢာကရှိတယ်ဒုက္ခနောက်မှာဒေါဒေါသရှိတယ်ဒေါမနတရှိတယ်ဥပ္ပခါနောက်မှာမောဟရှိတယ်လို့ဆိုတယ်သို့တော့ ဥပ္ပခာသည်ဒုက္ခနဲ့အလားတူတယ်ဆိုရင်ဒီလိုငြိမ်သက်မှုကိုသဘောကျရင်ဒါရာဂပဲနော်ရာဂပဲတတ်မဲ့တယ်လေဆိုတော့ဒါကိုမမြဲဘူးသူတို့လည်းပြောင်းတဲ့သဘောရှိတယ်လို့ရှုတဲ့ခါကျတော့အော်ဒါကြာမှာမဟုတ်ဘူးခဏလေးပဲအကြောင်းတိုက်ဆိုင်လို့အကြောင်းညင်ညွတ်လို့တွေ့တာပဲလို့အဲ့လိုအတိကလေးနေနေလိုက်ရင်ပျောက်သွားတဲ့ခါကျတော့နောက်တစ်ခါရှာပါဦးမလားအကြောင်းကုန်ရင်အကျိုးလည်းပျောက်တာပဲဒါကိုသူလက်ခံလို့တတ်မဲ့မှုရာဂပြတ်တယ်တဲ့ အနောင်ဖွဲ့ကိုလည်းဖြည့်ချွတ်နိုင်လေပြီကောင်းပြီကိုကဒါကိုတတ်မဲ့ထားပြီဆိုလို့ရှိရင်မလွတ်နိုင်တော့ဘူးဆိုရင်ဥပါဒံမဖြစ်ဘူးလားဥပါဒံဆိုလို့ရှိရင်ကိုကချီနှောင်ခံလဲရပြီပြောတာအဲ့ဒီအာယုံပေါ်မှာမလွတ်နိုင်တဲ့အတွက်မလွတ်နိုင်ခြင်းတူသောဥပါဒံကကပ်ပြီးတော့ကိုကအချီခံလဲရတာဒီအာယုံနဲ့ကိုနဲ့ဒါတော့မစွဲတော့ဘူးဥပါဒံတဏှာဒိဋ္ဌိမဖြစ်တော့ဘူးဆိုလို့ရှိရင်ဒီအာယုံပေါ်မှာမတက်မဲ့တော့မတက်မဲ့တော့ဆိုလို့ရှိရင်ဒါကြီးကိုအချီခံရပါအောင်မလားအချီမခံရတော့ဘူးလို့ပြောတာဒါကြောင့်ဖြေချွတ်နိုင်လေပြီ ကို့မှာငကုံက level မှာကျိုးကျွဲတွေနွားတွေ level မှာကျိုးကြီးတွေမချဘူးလားအဲ့ဒီလိုကျိုးကြီးကိုပြောတာအဲ့ဒီဥပါဒံကျိုးကြီးတာယောဇဉ်ကျိုးကြီးကိုဖြည့်ပြီးတော့ချွတ်ချလိုက်ပြီလို့ပြောတာမာနကိုလည်းအကျွင့်မဲ့ပယ်နေလေမာနဆိုတာကမြဲတယ်ထင်လို့မာနဖြစ်တာနော်မာနရဲ့သဘောကဒါကြီးကတည်နေမယ်ငါနဲ့ရှိနေမယ်ဒီစည်းစိမ်ဒီအသက်ဒီအရွယ်ဒီအတန်းဝိုင်းဒီယာတုဒီအာနာငါမှရှိနေမှာပဲဆိုတဲ့ထင်မှတ်မှုကြောင့်မာနဖြစ်တာ ဟာခဏပါပဲကွာဆိုရင်ဖြစ်ပါမလားမဖြစ်ဘူး temporary လို့သိလို့ရှိရင်မနမဖြစ်တော့ခဏပဲလို့ဆိုတာနော်ခဏပဲလို့ပြောတာအဲ့တော့ဒီမာနဆိုတာကတည်မြဲတယ်ကြာရှည်ခိုင်မြဲစွာရှိမယ်လို့ထင်ထားလို့အဲ့ဒီအထင်မှားကြောင့်မာနဖြစ်တာဒါကြောင့်အခုနကပြောပြီးအနိစ္စလို့ဆင်ခြင်ထားတဲ့ပုံကောမှာဘယ်အရာမဆိုပြောင်းမယ်ပြည့်မယ်ဆိုတာရှိပြီဆိုတဲ့အခါကျတော့ဒီပုံမှာတတ်မဲ့မှုလည်းမရှိဘူး တတ်မဲ့မှုမရှိတဲ့အတွက်ကြောင့်ဒါကြီးကမမြဲဘူးဆိုတာသိတော့မာနလည်းမဖြစ်တော့ဘူးလို့ပြောတာဆိုတော့တဏှာနဲ့မာနဒိဋ္ဌိပါမသွားဘူးလားအေးတဏှာမာနဒိဋ္ဌိရဲ့သုံးပါးဘာလို့ခေါ်လဲပပိစတရားတန်တရားနယ်ချဲ့တဲ့အကောင်လေးတဲ့အဲ့ဒါပြောတာဒါကြောင့်မလို့ပပိစတရားကလွတ်သွားတာဖြစ်တဲ့အတွက်တန်တရားနယ်ချဲ့မှုအဓိက၃កောင်နော်ပြတ်သွားပြီဆိုတော့ဆင်းရဲရဲ့အဆုံးကိုပြုတ်နိုင်လိမ့်ပြီဆိုတော့သူတို့ကပဲဘဝဖန်တီးတာဘဝရရင်ဘာရှိမလဲဆင်းရဲဒုက္ခရမယ်ဆိုတော့သူတို့၃កောင် သူတို့သုံးခုမရှိတော့ဘူးဆိုလို့ရှိရင်ဘဝလည်းမရှိတော့ဘူးဘဝမရှိဘဝဆုံးရင်ဒုက္ခလည်းမရှိတော့ဘူးလို့ပြောတာเนาะဒါကြောင့်အောက်ကဟာကဘာဒါတော့ဂါထာနဲ့ပြန်ပြောပြတာပါเนาะအကျဉ်းရန်သည်တဲ့ဒုက္ခဝေဒနာကိုဒုက္ခအဖြစ်ရှုမြင်ပြီးဒုက္ခဝေဒနာကိုဆုညောင်းအဖြစ်ရှုမြင်ပြီးတော့ငြိမ်သက်သောဥပ္ပခဝေဒနာကိုမမြဲသောအဖြစ်ရှုမြင်ပြီးဖြစ်၍ဝေဒနာတို့ကိုစင်စစ်ပိုင်းခြား၍သည်ဒါဝေဒနာသဘောတရားကိုသိသိချာချာနားလည်သွားပြီလို့ပြောတာเนาะဒီယောဂီယာဝေဒနာတရားကို realize ဖြစ်သွားပြီပိုင်းပိုင်းခြားခြားဆိုတာ တခုချင်းတခုချင်းသဘောသဘာဝလက္ခဏာတို့အသွင်ပြအကုန်လုံးကိုအပေါ်ကနေဖုံးကွယ်မှုသဘောတွေကိုသူအန်ကာဗာဖြစ်တာနော်ကာဗာလုပ်တယ်အန်ကာဗာလို့ဖွင့်ကြည့်လိုက်တာဩနောက်ကိုရဒီလိုပဲဆိုတာသိသွားတာထိုယံဒီဝေဒနာတို့ကိုပိုင်းခြား၍သိတော့ယခုဘဝ၌ပင်အာသောကင်းကင်းကွာနိုင်ဆိုတော့ဝိဇ္ဇာနှလုံးပေါက်ပေါ်တယ်အဲ့ဒါလေးဖြစ်ပြီးတာနော်ကင်းကွာနိုင်ဤလောကုတ္တရာဓမ္မ၌တည်သောယန္တာဖြစ်၍နော်အာသဝဆိုတာက လူတွေကို အမြင်မှရောက်အောင်လို့ဖန်တီးပေးတာနော်အရက်တောက်တဲ့လူတွေကနော်အရက် movie ဆိုလို့ရှိရင်ယွန်စရာရွှင်ယွန်ရှာစရာတွေကိုလည်းသူတို့ကမသိတော့ဘူးဒါကြီးကိုယွန်ရှာစရာမဟုတ်ဘူးလို့ထင်ပြီးကင်ရင်လဲကင်တာစားရင်လဲစားတာပဲဟုတ်တယ်မဟုတ်လားဆိုတော့တကယ်အနိဋ္ဌာယုံကြီးကိုအနိဋ္ဌာယုံမှမသိအောင်ဘသူကလှုပ်တာလဲဆိုရင်အရက်ကလှုပ်တာဟုတ်တယ်မဟုတ်လားအရက်ကြောင့်ဖြစ်တာ ပြီးတော့အနိဋ္အရက်တောက်လို့ဝင်သွားပြီဆိုလို့ရှိရင် ကိုယ်ပိုင်ပစ္စည်းမှမသိသူများပိုင်ပစ္စည်းမှမသိရှက်စရာကြောက်စရာမှမသိနော်ကိုသားမှမသိမယားမှမသိမဖြစ်ဘူးလားအကောင်လုံးအမြင်အာရုံတွေပြောင်းထွက်သွားတာအဲ့ဒီလိုပဲနော်အရင်မှုတဲ့ပုံကိုဒီအရာအလုံးကိုပြောင်းလဲသွားသလိုအသိဉာဏ်အလုံးပြောင်းလဲသွားသလိုအသိဉာဏ်အလုံးအမှောင်ကျသွားသလိုပဲတဲ့အဲ့ဒီလိုပဲအာသဝနယ်ပယ်ထဲမှာအာသဝဒီနော်ကာမတဝဘဝတဝဒိဋ္ဌာတဝအဝိဇ္ဇာတဝဆိုအာသောတရား၄ပါးရှိတဲ့ပုံကိုယ်တွေမှာ အကုန်လုံးမမြဲတာတွေကိုလည်းမြဲတယ်ထင်ပြီးတော့အနိစ္စကိုနိစ္စဒုက္ခဆိုတဲ့သဘောတရားတွေကျတော့ဒုက္ခအနတ္တကျတော့အတ္တနော်အတုပကျတော့သူပအဲ့လိုပြောင်းပြန်နေယူတာကိုပြောတာဆိုတော့အဲ့ဒီပြောင်းပြန်နေမြင်တဲ့တွေ့တဲ့ဓာတနာကနေပြီးတော့အမှန်တိုင်းပြန်ပြီးတော့ဟောဘက်ကအစစ်ကိုပြန်မြင်တာအဲ့ဒါကြောင့်လောကုတ္တရာဓမ္မနဲ့တည်သောယန္တာဖြစ်၍ပထမအာသောကင်းกว่าပြီအာသောကင်းပြီဆိုရင်အမှန်မှန်နဲ့ပြည့်တဲ့ကကျတော့စောစောတုန်းကအမှားရှိပါဦးမလား မရှိတော့ဘူးပြောင်းပြန်ကနေအမှန်ပြန်ရောက်ပြီးလောကုတ္တရာဓမ္မ၌တည်သောယန္တာဖြစ်၍ခန္ဓာကိုယ်ပစ္စည်းတော်ဆိုလိုတာကယန္တာဖြစ်ပြီဆိုပြိနိဗ္ဗာန်သုတိနောက်ဆုံးစိတ်ဖြစ်တာပြောတာခန္ဓာကိုယ်ပစ္စည်းတော်ဘဝသုံးပါး၌ဖြစ်သူဟူသောအရွယ်အရေအတွက်တော့မရောက်တော့ကြီးဆိုလိုတာကသူတို့မှာနောက်ဆုံးစိတ်သည်ပြိနိဗ္ဗာန်သုတိဒါတော့သူတို့ရဲ့ရှိသမျှကံတွေကယန္တာအရတ္တမက်ကိုရောက်တဲ့အချိန်ခါမှာကြံတဲ့ အကုသိုလ်ကံတွေကိုလည်းပဲသူကမျိုးစီတွေရှိတယ်ဆိုတော့เนาะအဲ့ဒီမျိုးစီကိုရင်နှိုးအိုးတဲ့ထဲလိုက်ပြုတ်ချပလိုက်တငင်းသီးပြုတ်သလိုเนาะပြန်ထုတ်ညင်ကြီးတဲ့ချအပင်ဆိုင်ပေါက်ပေါက်မလားပေါက်တော့မျိုးစီကံသွားတေးပြီလို့ပြောတာဟောတော့ကကံနေတော့မရှိဘူးလားဆိုရှိတယ်အရတမက်နဲ့တွေ့တဲ့ခါကျတော့အဲ့ဒီရင်နှိုးပြုတ်ခံလဲရတာအဲ့ဒီကံနေရဆိုတော့ကုသိုလ်လုပ်တယ်ဆိုတာလဲအကုသိုလ်လောဘတဏအခြေခံကြောင့်လုပ်တာဒါကြောင့်မလို့ ကုသိုလ်ဆိုတဲ့မျိုးစီကလည်းပဲအလှော်ခံရတယ်လို့ပဲမိတဲ့ထက်လှော်အိုးကနေထက်လှော်လိုက်သူလည်းပဲမျိုးပေါက်လို့မရတော့ပြီးပြီအကုသိုလ်ကိုအမြင့်ဖြတ်တတ်တယ်ဆိုပါတော့เนาะအကုသိုလ်ကိုအမြင့်ဖြတ်တတ်လိုက်တယ်ကုသိုလ်တွေကြတော့လည်းပဲပြုတ်လိုက်တယ်လို့ပဲမိဖုတ်လိုက်တယ်လို့ဖြစ်သွားတာအကုသိုလ်ကဖြတ်တယ်ကုသိုလ်ကြတော့ပြုတ်ထပ်ပလိုက်တယ်ဒီအစီနှစ်ခုလုံးရှင်သေးလားမရှင်ဘူးเนาะပြီးရောအဲ့ဒီတော့ကုသိုလ်အကုသိုလ်ဆိုတဲ့ကံတစ်ခုကသာလင်ဘဝကိုဖန်တီးတာတိဆောက်တာ ကုသိုလ်လည်းမရှိတော့ဘူးအကုသိုလ်လည်းမရှိတော့ဘူးယန္တာဖြစ်တဲ့ခါကျဘာပဲကြံတော့လဲဝိဘက်နဲ့ကရိယာအဖြာကတပဲကြံတော့တယ်ဒီအဖြာကတတရားကအမျိုးစီမဟုတ်ဘူးအပင်ပါရုပ်ထုံးစံမရှိဘူးအရှိန်ခေါ်တယ်ပါခဲ့တဲ့ကံရဲ့အရှိန်လေးကြောင့်အကျွန်းအကြံလေးသွားနေတာဒါကြောင့်ပြိဋိဘာနာသုတိလို့ဆိုတော့ယန္တာရဲ့နောက်ဆုံးသုတိလည်းဖြစ်ရောနောက်ထပ်ဘဝဖြစ်เสียကံချီသေးလားကံမရှိတော့တဲ့အတွက်နောက်ထပ်ဘဝ၃ပါးထဲမှာနောက်ထပ်တတ္တဝါတယောက်ဖြစ်နေပြန်မပေါ်လာတဲ့အတွက်သူ့ကိုဘဝ၃ပါးထဲမှာရေးเสีย တကောင်စင်းကောက်လို့မရတော့ဘူးလို့ပြောတာဒါဆိုတော့ဘဝ၃ပါး၌ဖြစ်သူဆိုတာဘဝ၃ပါးထဲမှာကာမဘဝရူပဘဝအရူပဘဝဆိုတဲ့အထဲမှာဘယ်ဘဝမှာမှစင်းရဲမဝင်တော့ဘဝကနေလွတ်ထွက်သွားပြီဘဝထဲမှာရေတွက်တဲ့အရေတွက်ကနေသူကလွတ်ထွက်သွားပြီဆိုလိုတာကဉာဏ်တာဖြစ်ပြီချုပ်သွားပြီနိဗ္ဗာန်ရောက်ပြီလို့ဆိုလိုတယ်ဒါတော့ဝေဒနာကိုနားလည်ရင်ဝေဒနာကိုသဘောပေါက်ရင်လည်းပဲဉာဏ်အောင်ဖြစ်နိုင်ဘူးလား ဖြစ်နိုင်တယ်တဲ့ဝေဒနာကိုရှုမှတ်ခြင်းအဖြစ်နဲ့ဒါကြောင့်ဝေဒနာကိုဒုက္ခကိုဒုက္ခလို့ရှုပါဒုက္ခကိုဆူးညောင်းလို့သဘောထားဥပ္ပခါကိုကြတော့အနိစ္စလို့ဆင်ခြင်အဲ့ဒီလိုဆင်ခြင်လို့ရှိရင်ဘာတွေဖြစ်တယ်လဲတိုင်မိမှုရာကလည်းကဲကွာနိုင်တယ်နော်ပြီးတော့မှဆွဲလန်းတဲ့ဥပါဒဒိဋ္ဌနာဒိဋ္ဌိနှစ်ပါးလည်းကျွတ်သွားနိုင်တယ်အဲမာနလည်းပဲအမြင့်ပြုတ်သွားနိုင်တယ်ဆိုတော့တဏမာနဒိဋ္ဌိသုံးပါးလုံးပြုတ်တယ်ဆိုရင်တန်တရားဝိမြပြတ်ပြီးတန်တရားကလွတ်ပြီးကျွတ်ပြီးလို့ဆိုလိုပါတယ်ဒီတုတ်ရဲ့ဆိုလိုရင်းကနော် ကောင်းပြီဝေဒနာနဲ့ပတ်သက်လို့တော့တန်လတုတ်တယ်မြားစုတဲ့ဟာပြောတာအဲ့ဒါလေးကိုဖတ်ကြည့်ပါအောင်ယဟန်တို့သာသနာ့ဘုရား ထိုသူသည်ဟုတ်တယ်ဆက်လက်ကိလေသာနှင့် ပတ်သက်တဲ့စာတွေဖတ်ရမှတ်ရတော့ဝစီကံကုသိုလ်လည်းဖြစ်တာပေါ့အားစိုက်ပြီးတော့ဖတ်တော့နော်အားစိုက်ပြီးတော့မှအတိတ်ပဲလေးသိအောင်ဆင်ခြင်စဉ်းစားပြီးတော့ဖတ်တော့ခုနပြောတဲ့မက္ကင်တွေလည်းပါတာပေါ့ဟုတ်လားဦးစင်းလည်းအနာရတာပေါ့တခါတလေကျသူတို့ပြန်ခိုင်းမှဖြစ်မှာဒီနေရာမှာပြောချင်တာဘာလဲဆိုရင်ဝေဒနာကိုခံစားတဲ့အခါမှာအရိယာနဲ့ပုထုဇဉ်ရဲ့ကွာခြင်းတစ်ခုကိုပြောတာဘာထုတယ်လဲဓာထုတွေပြောမှာ ဒါတော့ပုရုဇဉ်တွေကတော့ဝေဒနာကိုနောက်ကကိလေသာတွေနဲ့ခံစားတော့အဲ့ဒီမှာကိလေသာခံစားတာဖြစ်တယ်ဒီကိလေသာကြောင့်ပဲဒုက္ခဝေဒနာအေးပြဿနာတွေနောက်မှာပေါ်လို့ဒုက္ခဝေဒနာတွေပြန်ဖြစ်တယ်ဆင်းရဲဒုက္ခရောက်တယ်ဆိုတော့ကိလေသာနဲ့ဆက်ပြီးဝေဒနာကိုခံစားတဲ့အတွက်သူဒီဆင်းရဲနဲ့ဆက်နေတဲ့သူတွဲမိနေတဲ့သူပြောတာအရိယာပုဂ္ဂိုလ်တွေကြအဲ့လိုမဟုတ်ဘူးသူဖြစ်လာတာကိုကိလေသာနဲ့မဆက်ဆက်ဖဲနဲ့ရှိတဲ့အတိုင်းလေးလက်ခံလိုက်တဲ့အခါကျတော့နောက်ထပ်အတွဲဒုက္ခမပါဘူးကိလေသာနဲ့မဆက်ဖဲနဲ့ဝေဒနာတက်တက်မြခံစားတာဖြစ်တဲ့အတွက် သူတို့မှဘာဒုက္ခမှမရောက်ဘူးတဲ့ဒါကတုတ်တန်ရဲ့လူရင်းပဲနော်အဲ့တော့ကနည်းနည်းလေးအသေးစိတ်လေ့လာကြည့်အောင်မြတ်စွာဘုရားကဒီလူနှစ်ယောက်ပေါ့နော်အရိယာနဲ့ပုထုဇဉ်တွေဝေဒနာ၃ပါးခံစားတာဘလို့ထူးတယ်လဲလို့မေးတော့ဟာတဲ့ရှင်ဘုရားပဲပြောမှနားလည်မှာပါလို့ပြောတာဘာမှလို့ပြောရနော်ဒီလိုတော့မသိပါဘူးရှင်ဘုရားပြောမှနားလည်မှာပါဆိုတော့ဘုရားပေါ်ပြန်ပုံချလိုက်တာပေါ့နော်ဇီဝေးတွေမှာတရားရောက်က proposal တင်ကြည့်ပါလားလို့ဟာဒါလေးကောင်းတယ်ပါညာဆိုဟာခင်ဗျားပဲလုပ်ပါဗျာအဲ့ဒါဆိုခင်ဗျားတက်ပါတယ်ဆိုပုံမချလိုက်ဘူးလားလို့ အဲ့ဒါအခုမှမဟုတ်ဒီမှာလည်းရှိတာပဲဖះမေးတော့ရှင်ဖះပဲပြောမှသိမှာပါလို့ပုံတော့ဖះပဲကိုဘာသာကိုစတဲ့ပြဿနာကိုဘာသာကိုပဲဆုံးအောင်ပြန်ရှင်းရှင်းရတော့အဲ့ဒီခက်ကတည်းလို့ရှိတာကိုလို့နော်အဲ့ဒါနဲ့ကမြတ်စွာဘုရားရှင်းရတော့တာပေါ့သူစထားတော့ရန်တို့တဲ့အရာမြင်ဘုသူတမရှိတဲ့ပုထုဇဉ်ရန်ကဒုက္ခဝေဒနာဖြစ်ပြီဆိုရင်တွေ့ထိခံစားပြီဆိုရင်တဲ့ဒုက္ခဖြစ်ပြီဆိုတဲ့ကတည်းလို့ဆိုရင်တာပူဆွေးတာငိုကြွေးတာမကျင်တတ်တာဒေါသဖြစ်တာဒါတွေကမလာဘူးလား အေးလာပြီဒါလာပြီတဲ့အဲ့ဒါကြောင့်မလို့ကိုယ်စင်းရင်စိတ်စင်းကနှမျိုးလုံးခံစားရတယ်နံပါတ်1ခန္ဓာကိုယ်နဲ့ပတ်သက်ရင်ခန္ဓာကိုယ်တွေကဒုက္ခမဖြစ်ဘူးလားဖြစ်ပြီးအဲ့ဒါတော့ဒါကြီးရှိနေတဲ့အတွက်စိတ်ကလည်းဆင်းရဲဆိုတော့နှစ်ဆင်းရဲဖြစ်မသွားဘူးလားကိုယ်ရဲ့နာကျင်ခက်ခဲမှုဆင်းရဲနော်စိတ်ရဲ့ပင်ပန်းမှုနွမ်းနယ်မှုဆင်းရဲနော်နှလုံးမသားရမှုဆင်းရဲဆိုတော့အဲ့ဒါတော့ဘာနဲ့တူတယ်ပထမဆူးဆူးတာကိုဒုတိယဆူးတစ်ချောင်းကထပ်ကတ်ဆူးတယ်လို့ပဲဆူးနှစ်ချောင်းဆူးဖြစ်သွားတယ်နော် အဲ့တော့ဆုနှချောင်းဆုခံရတဲ့ပုံနဲ့တူတယ်တဲ့နောက်တစ်ခါထိုသူသည်ဒုက္ခဝေဒနာဖြင့်တွေ့တိလက်သောကာမဂုဏ်ချမ်းသာကိုနှက်သိဆိုလိုတာတောင်းတာတယ်။အော်ငါဒါလေးမြန်မြန်လွှဲရင်ကောင်းပါပဲ။ဒါလေးမြန်မြန်လွှဲရင်ကောင်းပါပဲဆိုတော့အော်ကို့မှာတခုခုနေမကောင်းဖြစ်ပြီဆိုလို့ရှိရင်အဲ့နေမကောင်းကလွတ်မဲ့ရက်ကလေးပဲလူတွေမျောမနေဘူးလား။ထောင်ကြတဲ့သူဆိုရင်ထောင်ကလွတ်မဲ့ရက်အဲ့ဒါပြောတာ။ဒါကြောင့်မလို့ဒီအဲဒုက္ခိ ဒုက္ခံပတ္တိတိဒုက္ခိဘေယောပိအိစ္ဆတိဒုက္ခဝေဒနာ ဖြစ်တဲ့ပုဂ္ဂိုလ်ကဒုက္ခကလွတ်မှာကိုမျောနေတယ်လိုချင်တယ်ဆိုရင်ဘာဖြစ်နေရလဲတဏှာလောဘဟောဝေဒနာဖြစ်စရာအေးအဲ့ဒီမှာမှတ်ထားနော်ဒုက္ခဖြစ်ပါလေနဲ့ဘာကြောင့်တဏှာဖြစ်ရတာလဲဆိုရင်ဒီဝေဒနာကိုဖြစ်တာမဟုတ်ဘူးဒီဝေဒနာရဲ့နောက်ွယ်ပြီးတဲ့အချိန်မှာတက်တာမှုတာယာမှုပျောက်ကင်းမှုကိုလိုချင်တာဒါကြောင့်ဝေဒနာဖြစ်စရာတဏှာအဲ့ဒါကိုပြောတာဒါတော့ဒုက္ခဝေဒနာနောက်မှာကျတော့ ပြောမနေနဲ့တော့နော်ပို့ပြီးတော့လိုချင်တာအဲ့ဒီဒုက္ခကိုတော်ပါပြီငါတော်ပါပြီဆိုပြီးရက်တာရှိရလားမရှိဘူးမရှိဘူးအမလေးတကားပင်စင်မဲ့ဆိုတာပင်စင်ပြီးတော့တော်ပြီဒီလိုမလုပ်တော့ရှင်ဘုရားတဲ့တပည့်တော်တာပင်စင်ယူပြီးလို့ရှင်တော့တပည့်တော်ကဘုရားကြောင့်ကလှုပ်ပဲလှုပ်တော့မှာတကားကြီးတော့ပြောတာတကားတဲ့ပင်စင်မယူခင်နှစ်နှစ်လောက်ကပြောတာဒီလိုဘုရားလှုပ်ကြောင်းလှုပ်ပဲလှုပ်တော့မှာရှင်ဘုရားတို့ကြောင့်ကဘာလို့မညာလို့မရှင်ဘုရားဒီလိုလာကြမလှုပ်မယ်မြစ်တွေရိတ်မယ်အာဖွဲထဲမှာဘယ်လိုလှုပ်မယ်လဲပြီးလဲပြီးတော့ဘောမလာတော့ပင်စင်လိုက်ယူ ဟာတကယ်ကြီးခမရပဲဆိုဆိုဘာလို့မှညာလို့မပြောတင်မဖရားတဲ့ဟိုတုန်းကတော့ကောက်ကကောင်းကောင်းမြအခုကျမှကောက်ကတော်တော်ရိုက်ကောင်းတာဟိုတဲ့ကောက်ကွင်းကြီးပဲသွားပြီးလဲပြီးတော့ကောက်ထဲပြောင်းသွားတယ်စဉ်းစားကြည့်နော်ဆိုလိုတာကမိမိတို့ကုသိုလ်ကောင်းမှုလုပ်တော့မယ်ဆိုလို့ရှိရင်ခုနကလေအဖြစ်ကလေးတွေရောက်ရောက်လာတယ်ဒါတော့အဲဘာလဲဆိုလို့ရှိရင်ဒီနေရာမှာဒုက္ခဖြစ်ပြီးဒုက္ခဖြစ်ရင်ဒုက္ခကိုတောင်းတတဲ့တဏှာဖြစ်တယ် ဒုက္ခဖြစ်တဲ့အခါကျတော့ပိုးပြီးတော့မှဒီဒုက္ခကိုလိုလိုချင်းလိုချင်တဲ့လောဘပိုဖြစ်တယ်ပြောတာနော်အဲ့တော့ဒီနေရာမှာအကြမ်းမြင်မရှိတဲ့ဒုက္ခပုရုဇဉ်ကဒုက္ခဝေဒနာတွေ့ထိလက်တော့ငိုကြွေးမြည်တမ်းလျက်ကိုဆင်းရဲစိတ်ဆင်းရဲနှစ်ပါးကိုခံစားရ၏ဒုက္ခဝေဒနာတွေ့ထိလက်တော့အမြင့်ထွက်၏ဆိုလိုတာကဒုက္ခဖြစ်ပြီဆိုတဲ့အခါကျတော့ပထမစိတ်မကောင်းဘူးပထမကစိတ်မကောင်းဘူးစိတ်ဆင်းရဲတယ်စိတ်ညစ်တယ်နော်ဒါကိုတွေးပြီးတော့ပူပန်တယ်ပျောက်ပါမလားပျောက်ပါမလားငါ ဘယ်တော့ပျောက်ပါမလဲအာကိုကိုကိုမသေးချင်ပူဆိုးတယ်အဲတယောက်ယောက်ကများကင်ဆာထင်တယ်ဆိုတော့သွားရောတခါတည်းအကုန်လုံးရှိသမျှစိတ်တွေပုံကျသွားရောဆိုတဲ့အခါကျတော့ဟာဆေးစာဆေးဘာညာလှုပ်တပြတွေလှုပ်လှုပ်လို့မပျောက်ပါလေဘေးကလူတွေလည်းကူးလို့မပျောက်ပါလေပျောက်ချင်တာလည်းမပျောက်ပါလေကြားတော့ဒေါသဖြစ်မလာဘူးလားကိုကိုကိုဒေါသဖြစ်တာရှိတယ်ဒေါသဖြစ်တာရှိတယ်နောက်ဆုံးကိုကိုကိုဆူဆဲလို့တယ်ဆိုအဲ့ဒေါသနဲ့လှုပ်တာဒေါသကြောင့်ကိုယ့်ဘာသာကိုကဲမဲ့ သွားရောကွာဆိုတော့ဒါပြီးဒီတဘွားပြီးပြီးတာပဲလို့ထင်တာအမှန်တော့နောက်တော့ဘွားလည်းဒုက္ခရှိတာပဲအဲ့ဒါဥစေတာဒိဋ္ဌိခေါ်တယ်ဒါပြီးရင်ပြီးပြီမရှိတော့ဘူးလို့ထင်တာဥစေတာမဟုတ်လားအဲဒုက္ခကပုံစံနဲ့ပြောင်းသွားတာဒုက္ခကဟိုဘက်မှာလည်းရှိတာပဲဒါကြောင့်ဒုက္ခဝေဒနာနဲ့တွေ့ပြီဆိုတဲ့အခါကျပြင်းထန်တဲ့ဒုက္ခဝေဒနာနဲ့ခံစားရရင်စိတ်မကောင်းတာစိတ်ညစ်တာစိတ်ပြစ်တာကအဲ့ဒီနောက်မှာပြင်းပြင်းပြင်းပြင်းလာတဲ့အခါကျတော့နောက်ဆုံးဒေါသဖြစ်ပြီးတော့မှပဋိက္ခနုတ္တိယကိန်းတယ် ဆိုလိုတာဒေါသကြီးကိန်းသွားပြီပြင်းသွားပြီနော်နောက်တစ်ခါအဲ့ဒီကနေပြီးတော့မှဒီမြန်မြန်လွတ်ချင်တဲ့ပထမဒေါသတွေဖြစ်စိတ်ညစ်တာတွေစိတ်ပြစ်တာတွေနော်ဖြစ်တယ်နောက်တစ်ခါကျတော့အဲ့ဒီကနေလွတ်ချင်တဲ့တဏှာပြန်ဖြစ်တယ်ကာမဂုဏ်ချမ်းသာဆိုတာကတခြားပြောတာမဟုတ်ဘူးဒီကနေလွတ်ချင်တယ်လွတ်ချင်တယ်ဆိုတော့တောင်းတမှုလေးတတ်မဲ့မှုလေးအဲ့ဒါဖြစ်လာတယ်ဘာကြောင့်လဲဘာကြောင့်ဒီလိုဖြစ်တယ်လဲဆိုတော့သူကဒီကာမဂုဏ်ချမ်းသာမှတပါဆိုလိုတာကယောဂါလေးပြောက်ရင်ဒီ ဝေဒနာဒီဆင်းရဲလေးပျောက်လို့ရှိရင်ဟောဘက်မှာတာယာစရာကာမဂုဏ်ချမ်းသာမို့လားဘဝဆိုရင်လည်းဘဝစီစဉ်ဆိုရင်လည်းစီစဉ်ဆွေမျိုးဆိုရင်လည်းဆွေမျိုးပေါ့ဗျာပညာရေးလည်းပညာရေးပေါ့ဒီရလာတဲ့ဟာလေးကကာမဂုဏ်ချမ်းသာခေါ်တယ်အဲ့ဒီကာမဂုဏ်ချမ်းသာကိုဒါပဲသူသိတယ်တဲ့ဓာတ်တဲ့လွတ်ရကြွရကောင်းရကို तू မသိဘူးမသိတော့သိတာပဲတောင်းတာတာပေါ့ဟုတ်တော့မလားဦးဇင်းတို့ရဲ့တန်ငယ်ချင်းတယောက်သူ့ညီမတော်ပင်ပန်းမလို့လို့အဲမြို့ခေါ်လာပြီးတော့သူလည်းဖျားပြီးလူကလည်းပို့ ရွှေတော်ဘုရားအရှိမရောက်တော့ဟိုဆိုင်ဒီဆိုင်လေးတွေကရှိတာဟိုစားကျင်စရာဆိုင်လေးတွေတရုတ်ဆိုင်လေးတွေကဗမာဆိုင်တမင်းဆိုင်ဘာညာဟိုဆိုင်ဒီဆိုင်ကဲငါညမမင်းနဲ့တော့မှလှုပ်လို့ပင်ပန်းမနဲ့လှုပ်လှုပ်တာကဲပြောစမ်းငါဘာကျွေးရမလဲနဲ့ငါကျွေးကျင်လို့သူညီမကိုသူကျွေးကျင်တာဟိုလျှောက်ကြည့်ဒီလျှောက်ကြည့်နေဘာစားမှမသိဘူးနောက်တော့တွန်းလဲလေးလေးရောက်နေမာလာကာသီးစားကျင်တယ်တဲ့ကဲငါညမရာတည်လိုက်ပါတော့ဓာန်ပေါက်တို့ထမင်းဆိုင်ပါတယ်ဟိုဆိုင်ဒီဆိုင်တွေပြောပါတော့လားဆို သိမှမသိပဲဒီပြီတော့တော့မာလာကာသီပဲဆိုတော့ဟာခင်ဗျားတို့လည်းမာလာကာသီပဲဆက်တောင်းမှာမလားအဲ့ဒါပြောတာခင်ဗျားတို့ရုပ်တုတွေမာလာကာသီပဲသိတယ်နော်အဲ့ဒီတော့ဒီဒုက္ခလွတ်မြောက်ရဒီကာမဂုဏ်ထက်ကောင်းနေတဲ့ချမ်းသာတွေရှိတယ်ဆိုတာမသိတော့ဒါပဲပြန်တောင်းတာတာပြောတာနော်တော့အဲ့ဒီဒုက္ခထွတ်မြောက်ရအောင်လည်းမသိဘူးတဲ့ကာမဂုဏ်ချမ်းသာကိုပဲသူကသိတော့ဒီကာမဂုဏ်ချမ်းသာလေးမှာပဲပြန်တတ်မြစ်တဲ့တဏှာဖြစ်တော့ကာမယာက အဲ့ဒီမှာကိန်းတာဒါလေးကိုပဲပြန်တတ်မြတ်တာနော်နောက်တစ်ခုထိုးသူသည်ဝေဒနာတို့၏ငြိမ်းချောင်းကို၎င်းချုပ်ချောင်းကို၎င်းအဲဖြစ်ချောင်းကို၎င်းချုပ်ချောင်းကို၎င်းတာယာပွဲကို၎င်းအပြစ်ကို၎င်းထွတ်မြောက်ရာကို၎င်းဟုတ်တိုင်းမှန်စွာမသိဒီဝေဒနာဘာကြောင့်ဖြစ်တယ်လဲဘယ်အချိန်မှာချုပ်ပြောက်သွားတယ်လဲဘယ်လိုဟာကိုတာယာရခေါ်တယ်လဲဘာကတော့ဝေဒနာရဲ့အပြစ်လဲဒီဝေဒနာရဲ့ဘယ်လိုဒီဟာတော့ဘယ်လိုနည်းနဲ့ဝေဒနာကထွတ်မြောက်နေတယ်လဲလွတ်မြောက်နေတယ်လဲဆိုတော့ဒီလိုသွားရမယ့် step တွေကိုမသိဘူးတဲ့ အဲ့ဒီမတိတဲ့ကဘာဖြစ်သွားပြီလဲဆိုတော့အဲ့ဒီမတိခြင်းဒီဟုသောဒီအဲ့ဒီပုံကောမှာဖာတိဖာတာသဘောမျိုးပေါ့နော်ဒါတွေကိုဘာတွေကဖြစ်နေတာလဲဝေဒနာတွေဘာကြောင့်ဖြစ်တယ်လဲဆိုတာမသိတဲ့ခါကျတော့အဲ့ဒီဝေဒနာတွေကဒုက္ခဒုက္ခနှစ်ခုဘက်ကိုမရောက်ဘဲနဲ့ဟောဘက်ဒီဘက်ကြားထဲမှာဖြစ်နေတာအဲ့ဒီလိုအခါမျိုးမှာဆိုရင်ဥပ္ပခါဖြစ်တယ်ဥပ္ပခါဝေဒနာဖြစ်တဲ့အခါမှာဥပ္ပခါဝေဒနာဖြစ်တာသိဖို့ကခက်တော့အဲ့ဒီနောက်ကဘသူကိန်းတယ်လဲဆိုအဝိဇ္ဇာကိန်းတယ် နော်အဝိဇ္ဇာကိန်းတယ်ဥပ္ပခါတိဖို့ခက်တယ်ဒါတော့တိဖို့ခက်တော့မတိတော့ဘူးမတိခြင်းကိုပါဠိလိုကအဝိဇ္ဇာဥပ္ပခါနောက်ကအဝိဇ္ဇာဖြစ်တယ်ဆိုတာအဲ့ဒါပြောတာနောက်တစ်ခုထိုသူသည်ကိလေသာနှင့်ဆက်ရှင်လျက်ဒုက္ခဒုက္ခဥပ္ပခါဝေဒနာတို့ကိုခံစား၏ဒုက္ခအမြင်မရှိသောပုရုဇဉ်သည်ပရိသတ်တွေနေမှုအိုမှုသိမှုဆွေးရမှုဆွေးမှုကိုယ်စိတ်ဆင်းရဲမှုပြင်းစွာပူပန်မှုတို့နှင့်ဆက်ဆက်နေသူ ဆင်းရဲဒုက္ခနဲ့ရှင်နေသောသူဟုငါဘုရားဟော၏ဆိုလိုတာကဝေဒနာတွေပေါ်ပြီးဆိုရင်အဲ့ဒီပေါ်လာတဲ့ဝေဒနာတွေကိုဘုသူတ္တမရှိတဲ့အကြမ်းမြေဘုသူတ္တမရှိတဲ့ပုရုဇဉ်ကဒီအိုနာတိဒုက္ခတွေနဲ့ဆက်ဆက်ပြီးတော့ခံစားနေတယ်လို့ဖြစ်လို့ဒီလူတွေကတော့ဝေဒနာဖြစ်ပြီးဆိုရင်ဘာလို့တော့မှလဲဆိုရင်သူတို့ကကိလေသာတွေနဲ့ခံစားကြမှာမဟုတ်လားဒုက္ခဘောဘောဒုက္ခဘောဘောဥပ္ပခါပဲပေါ်ပေါ် ကြိုက်တဲ့ဝေဒနာပေါ်သူတို့ပေါ်လာတဲ့ဝေဒနာကိုသူတို့ကကိလေသာတစ်ခုမဟုတ်တစ်ခုနဲ့တုံ့ပြန်ပါသူတို့ရဲ့ reaction ဒါတော့သူတို့ကဒီကိလေသာဆိုတာကဝေဒနာနဲ့ကိလေသာကိုတုံ့ပြန်ရင်အဲဝေဒနာကိလေသာနဲ့ပြန်တုံ့ပြန်ပြီဆိုတာနဲ့တပြိုင်တည်းဒီကိလေသာရဲ့ဆိုးအကျိုးကဘာလဲဆိုဒုက္ခပြန်ပေးမှာပဲပြောတာဒါတော့သူတို့ဝေဒနာခံစားတာကနောက်မှဒုက္ခပြန်ဖြစ်မယ်ဆိုခံစားမှုကဝေဒနာဒုက္ခနဲ့ဆက်မနေဘူးလားသူတို့ဒုက္ခဝေဒနာဖြစ်တာဒီဒုက္ခနဲ့ဆက်နေတယ်သူတို့ဘဝကြီးက ဒုက္ခနဲ့ဆက်ဆက်နေတဲ့ဘဝကြီးလေအဲ့ဒါပြောတာဒါကပုရိသေနဲ့အပိုင်းဒါတော့ကောင်းပြီအရိယာပုဂ္ဂိုလ်ကြတော့ဘလို့လဲအရိယာပုဂ္ဂိုလ်တွေကြတော့ဒုက္ခဝေဒနာတွေးထိပ်ပြီဆိုရင်တဲ့စိုးရိမ်ပူဆွေးတဲ့သဘောစိတ်ဒုက္ခမရှိဘူးအရိယာပုဂ္ဂိုလ်မှာစိတ်တောကမရှိဘူးပေါ့နော်အဲသူ့မှာရှိတာကခန္ဓာကိုယ်ရဲ့နာကျင်မှုတော့ရှိတယ်ဟောဒီနာကျင်ခြင်းကြောင့်စိတ်ညစ်တာစိတ်ပြက်တာဒါမျိုးရှိရလားပျောက်ပါစေဆိုတဲ့တောင်းတမှုတဏှာလည်း မရှိဘူးအဲ့ဒါပြောအဲ့ဒါတော့ပုရိသေနဲ့တည်းကအဲ့ဒါကွာပြီဒါကြောင့်သူကအဲ့ဒီလိုမျိုးစိတ်ဆင်းရဲမှုမရှိတဲ့အတွက်ပထမစူးထားတဲ့စူးညောင်စူးထားတဲ့ယောက်ျားဒုတိယစူးနောက်ထပ်အစူးမခံရတော့ဘူးဆိုတော့စူးပနဲ့ချောင်းပဲစူးခံရလေတစ်ချောင်းပဲတစ်ချောင်းပဲကိုရှိတဲ့အတွက်ခန္ဓာကိုယ်ကတော့ရှိနေတဲ့အတွက်ခန္ဓာကိုယ်နဲ့ပတ်သက်တဲ့နာကျင်မှုတော့ရှိတယ်ထိုနာကျင်မှုကြောင့်ဖြစ်တဲ့စိတ်ကဆင်းရဲမှုမရှိဘူးအတိကဆိုတာဒေါသမဖြစ်ဘူးပြောတာနော်ဒေါသတို့ဒေါမနတတို့ မဖြစ်ဘူးတောကမဖြစ်ဘူးဒါတော့ခန္ဓာကိုယ်ဟာနာကျင်မှုဖြစ်ရင်နာကျင်မှုလေးတွေပဲရက်သွားတယ်သူ့နောက်ကဒေါသမဖြစ်တဲ့တို့ကိလေသာကတ်သေးလားဒါတော့ဝေဒနာနောက်ကကိလေသာမရှိဘူးကိလေသာမရှိရင်ဒုက္ခနဲ့မဆက်ဘူးလို့ပြောတာဒါခါဒုက္ခဝေဒနာပေါ်တယ်ဆိုရင်လေတဲ့အမ်ထုတ်တူပင်အကြမြင်ရှိသောအရိယာတပြည့်သည်ဒုက္ခဝေဒနာနှင့်တွေ့ထိလတ်သောဆွေရင်ပူဆွေငိုကြွေးခြင်းမရှိထိုသူသည်ကိုယ်၌ဖြစ်သော ဝေဒနာကိုသာခံစားရပြီးစိတ်နဲ့ဖြစ်သောဝေဒနာကိုမခံစားရထိုသူသည်ဒုက္ခဝေဒနာဖြင့်တွေ့ထိလက်သောအမြင့်မထွက်ထိုကြောင့်ဒုက္ခဝေဒနာကြောင့်ဖြစ်သောပဋိက္ခာနုတ္တိယမကိန်းဆိုလိုတာကဒေါသမကိန်းတော့ဘူးဒေါသနဲ့ပတ်သက်တရားဆိုရင်ဒုက္ခကြောင့်ဖြစ်အဲကိုနာလို့ဖြစ်တဲ့စိတ်ညစ်တာစိတ်ပြစ်တာတောကရောက်တာเนาะနှလုံးမသားမရတာဒေါသဖြစ်တာအဲ့ဒါတွေမကိန်းတော့ဘူးတဲ့ထိုသူသည်ဒုက္ခဝေဒနာဖြင့်တွေ့ထိလက်သောကာမချမ်းသာကိုမနှက်တဲ့ဆိုလိုတာက မြန်မြန်ပျောက်ပါစေမြန်မြန်ပျောက်ပါစေဒီဖြာမြန်မြန်ပျောက်ပါစေဒီယောဂမြန်မြန်ပျောက်ပါစေလို့ပျောက်လာမဲ့ရစ်ကိုလည်းတောင်းတမနေဘူးတဲ့ဒါတော့တဏှာကိန်းသေးရလားအကြောင်းမှာကာမချမ်းသာမှာတပါဒုက္ခဝေဒနာလွတ်မြောက်ရာကိုတည်သောကြောင့်ဒီဆိုလိုတာကသူ့မှာဒုက္ခကထွက်ဖို့လမ်းကို तू သိထားလို့ပြောတာဒီဒုက္ခဝေဒနာလေးရဲ့နောက်ွယ်မှာကာမချမ်းသာတဲ့ကောင်းတဲ့အဲတနည်းဒီဒုက္ခရဲ့ထွက်ပေါက်ကိုသိထားတယ်ဒါကြောင့်ကာမချမ်းသာကိုမနစ်သက်သောသူအားဆိုလိုတာကာမချမ်းသာကိုမတောင်းတတော့ဘူး ကာမချမ်းသာကလည်းပဲဒုက္ခဆိုတာသိတဲ့အတွက်ဒုက္ခဖြစ်မဲ့ကာမချမ်းသာကိုမတောင့်တော့ဘဲနဲ့ဘာကိုလုပ်တယ်လဲဆိုတော့ထွက်ပေါက်ကိုရှာတယ်နော်ဝေဒနာနောက်ကွယ်မှာတဏှာမရှိတော့ဘူးအဲ့ဒါကြတော့ထွက်ပေါက်ကိုရှာတဲ့အတွက်ကြောင့်ဒုက္ခဝေဒနာကြောင့်ဖြစ်တော့ຢာကလည်းမတက်မတော့ဘူးမကိမ့်တော့ဘူးထိုဝေသူသည်ဝေဒနာတို့ဖြစ်ကြောင်းကို၎င်းချုပ်ကြောင်းကို၎င်းတာယာပွဲကို၎င်းအပြစ်ကို၎င်းထွက်မြောက်ရာကို၎င်းဟုတ်တိုင်းမှန်စွာသိဝေဒနာဘာကြောင့်ဖြစ်တယ်လဲသူ့ရဲ့အကြောင်းတရားတွေတိုက်ဆိုင်လို့ပေါင်းစုံလာရင်ဖြစ်တယ် အကြောင်းတရားချုပ်ငင်းရင်ဝေဒနာလည်းချုပ်တယ်နော်ဒါတော့အကြောင်းတရားလေးတွေရှိနေတဲ့ခါမှာနော်တာယာမှုဖြစ်တယ်နော်အဲ့ဒါတွေကနေပြီးတော့နောက်ထပ်အပြစ်တွေဖြစ်တယ်ထွတ်မြောက်ရှိတယ်ဆိုတာကိုသေသေးချာချာသိတဲ့အတွက်သေသေးချာချာနားလည်ရင်အဲ့ဒီမှာဥပ္ပနားလည်ထားတဲ့ပုဂ္ဂိုလ်ကဥပ္ပခာဝေဒနာကြောင့်ဖြစ်တဲ့အဝိဇ္ဇာဖြစ်ပါအောင်မလားမဖြစ်တော့မဖြစ်တော့ဆိုလိုတာကဒုက္ခနဲ့ဒုက္ခကြမှာဥပ္ပခာရှိတယ် အဲ့ဒီဥပ္ပခာဝေဒနာဖြစ်နေတဲ့အချိန်ခါမှာလည်းပဲဒီသဘောတရားတွေကိုဝေဒနာရဲ့ဖြစ်ကြောင်းချုပ်ကြောင်းเนาะตาရာကြောင်း သူ့ရဲ့အပြစ်တွေပါအလုံးစုံအစခါတဲ့ကိုသူကနားလေထားတာဖြစ်တဲ့အတွက်ဒီနေရာတွေမှာဒါတွေဖြစ်နေတယ်ဆိုတာသိတဲ့ခါကျတော့ဥပ္ပခာဝေဒနာရဲ့နောက်ွယ်မှာလည်းသူကအဝိဇ္ဇာမကိန်းတော့ဘူးတဲ့เนาะကာမလည်းမကိန်းဘူးဒေါသလည်းမကိန်းဘူးအဝိဇ္ဇာလည်းမကိန်းဘူးကိလေသာနဲ့ဝေဒနာ၃ပါးလုံးမှာကိလေသာကိန်းသေးရလား မကင်းရင်အဲ့ဒီကိလေသာတွေရဲ့နောက်ကွယ်မှာကိလေသာဝေဒနာတွေရဲ့နောက်ကွယ်မှာကိလေသာမကင်းရင်ထိုကြောင့်မလို့ဖြစ်ပေါ်လာမယ့်အိုနာတိဆိုတဲ့ဆင်းရဲဒုက္ခမှန်သမျှတွေလည်းပဲမဆက်ဆက်တော့ဘူးလို့ဆိုလိုတယ်ဝေဒနာနဲ့နော်ဝေဒနာကိုနောက်ကွယ်မှာကိလေသာလိုက်ရင်အဲ့ကိလေသာကြောင့်ဖြစ်မဲ့ဒုက္ခရှိတယ်အိုနာတိဆိုတော့ဝေဒနာနောက်မှာနော်ကာမရဲ့ဒေါသရဲ့အဝိဇ္ဇာမောဟရဲ့လောဘဒေါသမောဟပဲလို့လည်းပြောကြပါစို့ နော်ဝေဒနာနောက်မှာလောဘဒေါသမောဟမရှိရဲ့ထိုကြောင့်ဖြစ်မဲ့ဆင်းရဲမဖြစ်ဘူးဘဝကြောင့်ဖြစ်မဲ့ဆင်းရဲမဖြစ်တော့မဖြစ်ရဲ့ဒုဝေဒနာသည်ဟိုးမှနောင်မှဖြစ်မဲ့ဒုက္ခနဲ့မဆက်တော့တဲ့အတွက်အဲ့ဒီသူတို့လက်ရှိဖြစ်နေတဲ့ဝေဒနာဒုက္ခနဲ့မဆက်ဘူးလို့ပြောတာဒါအရိယာတွေရဲ့နော်အမြင်အရိယာတွေရဲ့အဲခံယူမှုအဲ့ဒီတော့ဒီတုတ်တံကိုပြန်ချုပ်ရင်တန်လားတုတ်ကိုပြန်ချုပ်ရင်ပုရုဇဉ်တွေကဝေဒနာဒုက္ခဒုက္ခဥပိ္ပခဝေဒနာဖြစ်ရင် သူတို့ကနောက်ကနေပြီးတော့မှဒုက္ခဖြစ်တော့ကာမနဲ့တတ်မဲ့တာပဲဒုက္ခဖြစ်တော့လည်းကာမနဲ့တတ်မဲ့တာပဲဒါပေမဲ့ဒုက္ခဖြစ်တဲ့အခါမှာအဲ့ဒီအခုနကသောကတို့ဟိုဒေါမနတာတို့ဖြစ်တဲ့တို့ပဋိကဂိမ့်တယ်လို့ဆိုလို့တယ်ဒုက္ခဝေဒနာရဲ့နောက်မှာဒေါသပဋိကဂိမ့်တယ်ကာမနောက်မှာဒုက္ခဝေဒနာနောက်မှာကာယာကကာမတဏဂိမ့်တယ်ဥပ္ပခာနောက်မှာမောဟအဝိဇ္ဇာဂိမ့်တယ် ဆိုတော့ကိလေသာတွေကိန်းနေတာဖြစ်တဲ့တွေသူတို့ရဲ့ကိလေသာကြောင့်ဖြစ်မဲ့ဒုက္ခတွေတခါပြန်ဆက်နေတာဖြစ်တယ်ဘုရုဇဉ်တွေရဲ့ဝေဒနာခံစားမှုတွေဒုက္ခတွေနဲ့ဆက်နေတယ်အရိယာတွေကတော့အဲ့ဒီလိုလောဘဒေါသမောဟမကိန်းတဲ့အတွက်နော်ဒုက္ခနဲ့မဆက်ဘူးဒါဒီပင်လင်ဘုရုဇဉ်နဲ့အရိယာတို့ရဲ့ဝေဒနာဖြစ်တဲ့အခါမှာကွာဟချက်ပဲအချုပ်ကိုပြောရင်ပုရုဇဉ်ကကိလေသာနဲ့တုံ့ပြန်တယ်အရိယာကကိလေသာနဲ့မတုံ့ပြန်ဘူးမတုံ့ပြန်တဲ့အတွက် तू ကဒုက္ခရောက်ဆရာရှိရင်တစ်ချောင်းပဲဆူဆူခံရတယ်ဦးဇင်းတို့ကတော့ ခန္ဓာကိုယ်ကနာတာတစ်ချောင်းစိတ်ညစ်တာကတစ်ချောင်းနှစ်ချောင်းစုခံရတယ်လို့ပြောတာဒါတော့ဒါကြောင့်မလို့ဒီအော်စိတ်တာကိုယ်ပဲနာဖြစ်စေစိတ်မနာဖြစ်စေနဲ့ဆိုတဲ့ဟာဒါကိုပြောပြတာနော်ဒါတော့စင်ကျင်နေတဲ့ပုံကိုများမှာအဲ့ဒါမျိုးလေးတွေရောက်ပြီဆိုရင်ဒီသဘာဝလေးကိုလက်ခံထားတဲ့ပုံကိုတွေမှာစိတ်ညစ်တဲ့တန်တက်တာတယ်စိတ်အထောင်းတက်တာတယ် စိတ်ထောင်းတက်တာလို့ရှိရင်ခန္ဓာကိုယ်လည်းပော့သွားတာပဲတောင်းတောင်းဝေဒနာတော့ရှိမယ်သို့တော်လည်းပဲပော့သွားတယ်ဒါလေးတွေကိုမိမိတို့ကကျွတင်ပြီးတော့ဆင်ခြင်နိုင်ဖို့အတွက်ဒါတွေကဟောထားတာဖြစ်ပါတယ်နောက်တစ်ခုသွားမယ်နော်ဝေဒနာတွေကဘလို့ဖြစ်တာလဲဆိုတဲ့အကြောင်းလေးတွေကိုဖြစ်ပုံလေးတွေကိုသိအောင်ဖတ်တာမူလကတုတ်ဆိုတာဖတ်တာအရင်ကန်ရှိတဲ့တုတ်လို့ဆိုလိုပါတယ်အဲ့ဒါလေးကိုဖတ်ကြည့်အောင်ယဟန်တို့ တာဘလို့ဖြစ်တယ်ဝေဒနာဘလို့ဖြစ်တာလဲဆိုတာကိုစောစောတုန်းကဖြစ်ကြောင်းကိုလည်းမသိချုပ်ကြောင်းကိုလည်းမသိဆိုပြီးတော့စောစောပြောကြတယ်မဟုတ်လားဒီနေရာမှာဖတ်တာဘလို့လို့ဖြစ်တယ်လဲဆိုတာကိုဒီကဖတ်တာမူလကတုတ်ကနေပြီးတော့ပြန်ရှင်းပြတာတွေ့ထမှုဖတ်တာကြောင့်တနည်းဆက်သွယ်မှုဖတ်တာကြောင့်เนาะဖတ်တာဆိုလို့ရှိရင်အရာနှစ်ခုထိတယ်လို့မျိုးတွေ့ထိတာကြီးပဲထင်တယ်မဟုတ်ဘူးဆိုတာဆက်သွယ်မှုကိုပြောတာတွေ့ထမှုဖတ်တာကြောင့်ဖြစ်ကုန်သောဝေဒနာတို့သည်၃မျိုးရှိကုန်၏ ၎င်းတို့မှာဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာတို့ဒီယဟန်တို့ခံစားမှု၏အကြောင်းဖြစ်သောတွေ့တမှုဖတ်တာကိုအစွဲပြု၍ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာဖြစ်ပေါ်လာ၏ဒါဖြစ်ပုံဆိုလိုတာကမျက်စိနဲ့အပြင်ဘက်ကရူပါယုံမရှိဘူးလားမျက်စိကနေရူပါယုံကိုမြင်လိုက်တဲ့အခါမြင်လိုက်တဲ့အချိန်ခါမှာမျက်စိနဲ့ရူပါယုံကနှစ်ခုတွေ့တိုက်ဆိုင်မှုကိုပြောတာနော် တိုက်ဆိုင်လာပြီဆိုတဲ့အခါကျတော့ဒီမျက်လုံးရှိမှအစင်းရူပါယုံမရှိရင်မြင်စိတ်ဖြစ်ပါမလားဖြစ်ပါဘူးအေးအာယုံမရှိစိတ်မရှိဘူးအာယုံရှိမှစိတ်ဖြစ်တာဒါတော့အာယုံတစ်ခုကပေါ်လာပြီဆိုတဲ့အခါကျတော့ဒီမြင်တဲ့ဟာလေးဖြစ်သွားပြီဒါတော့အဲ့ဒီရူပါယုံနဲ့မျက်စိတွေကိုတဲ့သွားတာကိုဖတ်တာဖြစ်တယ်လို့ခေါ်တာသွားပြီးတော့မျက်လုံးညိုထိတာပြောတာမဟုတ်ဘူးဒါတော့အဲ့ဒါကိုပဲ contact ဖြစ်တယ်လို့ပြောတာဒါတော့ကောင်းပြီအဲ့ဒီမြင်လိုက်ပြီဆိုတာနဲ့တပြိုင်နက်ကိုမြင်လိုက်တဲ့အရာလေးကသဘောကျရင်လောဘဖြစ်မယ် မကြိုက်ဘူးမကျင်တတ်ဘူးဆိုရင်ဒေါသဖြစ်မယ်ဟာဖာတိဖာတာဘာမှမသိလေပေါ့ဒီလိုပဲသွားရင်လိုင်းနဲ့အမှတ်တမဲ့ပဲမျက်စိထဲမှာရက်ခနဲ့မြင်လိုက်တယ်အမှတ်မှတ်သားသားလူလာနွားလာခွေးလာဘာမှမကွဲဘူးဆိုရင်ဘာဝေဒနာဥပ္ပခာအမှတ်တမဲ့ဖြစ်သွားတာဒါတော့အဲ့ဒီမှာဒီသုံးခုလုံးဖြစ်တဲ့နေရာမှာကြည့်နော်ဒုက္ခပဲဖြစ်ဖြစ်ဒုက္ခပဲဖြစ်ဖြစ်ဥပ္ပခာပဲဖြစ်ဖြစ်မိမိကဒီမျက်လုံးနဲ့အာယုံတိုက်ဆိုင်မှုလို့ဖြစ်ရတာမဟုတ်လားမတိုက်ဆိုင်မှုရင်ဖြစ်ပါမလား ဒါဆိုတော့ဖြစ်တဲ့ခါကျတော့ဒီခုနကပြောခဲ့တဲ့ဒုက္ခဒုက္ခဝေဒနာဥပ္ပခဝေဒနာ၃ပါးဒီဒီတိုက်ဆိုင်ခြင်းကြောင့်ဒီနေ့ဖတ်တာဟိုဆက်သွယ်မှုကြောင့်ဖြစ်သွားတာဒါကြောင့်ဝေဒနာဘာကြောင့်ဖြစ်ဖတ်တာကြောင့်ဖြစ်နော်အာယုန်နဲ့ဒီဟိုပဒါရနဲ့ဒီအာယုန်ကိုတွဲပေးလိုက်တာအာယုန်နဲ့ဓာတာတွဲပေးလိုက်တာဒါတော့သူတို့နှစ်ခုကမတွဲဘူးကြားမှာတစ်ခုခံသွားပြီဆိုလို့ရှင်ဆက်သွယ်မှုပြတ်မသွားဘူးလားပြတ်သွားပြီဆိုလို့ယောဘက်ကဝေဒနာမဖြစ်တော့ ဒါကြောင့်ဝေဒနာဖြစ်အောင်ဘသူကလောက်ရတယ်လဲဆိုရင်ဖတ်တာကလောက်ရတယ်ဒါကိုပဲသဘောပေါအောင်လွယ်လွယ်ပေါ့ဗျာဒေါသသဘောပေါအောင်လို့နော်ဒီထင်းချောင်းတစ်ချောင်းကိုပွက်တဲ့ခါကြလို့ရှိရင်ပထမပူလာတယ်ပြီးတော့မိတောက်လာတယ်ဆိုတဲ့ခါကျတော့အဲ့ဒီပူလာတဲ့မိတောက်လာတဲ့ဟာတွေကိုထင်းချောင်းတစ်ချောင်းကိုခွဲထားလိုက်ပါလားလို့ပူပါအောင်မလားမပူတော့ဒီတိုင်းပဲဖတ်တာဖြစ်တဲ့အကြောင်းတရားနော်မျက်လုံးကိုမှိတ်ထားရင်တော့လကောင်းယူပါယုံကိုတိပြင်းကိုယူသွားရင်တော့လကောင်း မြင်စိတ်ဖြစ်ပါဦးမလားဒါတော့မမြင်တော့ဘူးဆိုလို့ရှိရင်မြင်ခြင်းကြောင့်ဖြစ်တယ်နော်ကျဉ်းနှံ့မှုမကျဉ်းနှံ့မှုတွေဘာတိဘာသာဥပ္ပခါတွေဖြစ်ပါဦးမလားဖြစ်တော့ဆိုဘာဖြစ်လဲဖတ်တာမရှိတော့လို့တနည်းဟို contact မရှိတော့လို့ contact မရှိတော့ဘူးအင်္ဂါတစ်ခုချွတ်ရွံ့သွားပြီဒါကြောင့်မျက်စိရှိတယ်ရူပါယုံရှိတယ်ဒီနှစ်ခုကိုတိုက်ဆိုင်ပြီးတော့မှဆက်သွယ်ပေးတယ်ဖတ်တာရှိတယ်အဲ့ဒီဖတ်တာကြောင့်မလို့ဟောဒါကလူပဲနွားပဲကြွဲပဲမိတ်ဆွေပဲရန်သူပဲချစ်သူပဲမုန်းသူပဲ ဒါကိုဖြစ်လာတာဒါကြောင့်မလို့ကြိုက်နေတဲ့သဘောကြရင်ဒုက္ခဖြစ်တယ်မကြိုက်ရင်ဒုက္ခဖြစ်မယ်ဟာဘာတိဘာသာနဲ့မြင်လိုက်တယ်ဆိုရင်ဥပ္ပခါဖြစ်တယ်အဲ့ဒီဝေဒနာ၃ပါးဒီဘာကြောင့်လဲဆိုရင်ဖတ်တာရှိလို့ဝေဒနာ၃ပါးဖြစ်တာအဲ့ဒီအခုနကဖတ်တာမရှိတော့ဘူးစစ်သွယ်မှုမရှိတော့ဘူးဆိုရင်အခုနကဝေဒနာလည်းမဖြစ်တော့ဘူးဖတ်တာရှိရင်ဝေဒနာဖြစ်မယ်ဖတ်တာချုပ်ရင်ဝေဒနာချုပ်မယ်လို့ပြောတာစစ်သွယ်မှုရှိရင်ဝေဒနာဖြစ်မယ်စစ်သွယ်မှုမရှိရင်ဝေဒနာမဖြစ်ဘူး ဒါခက်ရှင်းရှင်းပြောတာဒါကြောင့်အခုနဝေဒနာဖြစ်ပုံနဲ့ချုပ်ပုံကိုသဘောပေါက်ပြီနော်ဝေဒနာဖြစ်ပုံဘာကြောင့်ဖြစ်လဲဆိုရင်ဖတ်တာရှိလို့ဝေဒနာဖြစ်တယ်ဖတ်တာချုပ်ရင်အဲ့ဒါဖြစ်ပုံနဲ့ချုပ်ပုံပဲဝေဒနာဘာကြောင့်ဖြစ်ဝေဒနာဘာကြောင့်ချုပ်ဖတ်တာချုပ်လို့ချုပ်တယ်ဆက်သွယ်ရေးပြက်လို့ချုပ်သွားတာဒါပဲဒါကအဒီတုတ်ရဲ့အဓိကနော်ကောင်းပြီနောက်တစ်ခုဆက်သွားအောင်ရဟကတသုတ်တဲ့ဒါကစိတ်ညဉ့်ရမှာစဉ်းစားပြီးတော့တွေးတောတာကိုရဟကတလို့ခေါ်တယ် အဘောကတဆိုစိတ်ညင်ရအရက်ပေါ့နော်အခါတစ်ပါးအခါတစ်ပါးယဟန်တစ်ပါးစိတ်ညင်ရ င်ញင်းတဲ့နေရာလေးမှာသွားပြီးတော့နေရင်းကနေစကူးထဲမှာပေါ်လာတာအဲ့တော့သူစကူးထဲကပေါ်တာကဘာလဲဆိုရင်ပြောရမယ်ဆိုရင်တော့မြတ်စွာဘုရားဒုက္ခဒုက္ခဥပိ္ပခာလိုဝေဒနာ၃ပါးဟောတယ်ပြီးတော့လည်းပဲဝေဒနာကိုတပါးတဲ့ဆင်းရဲပဲရှိတာပါလို့လည်းပြန်ပြောသွားတယ်ဆိုတော့သူ့စိတ်ထဲမှာဒီနှစ်ခုကအစာမကြေဘူးဖြစ်နေတယ်နော်သုံးပါးလည်းဟောတယ်ပြီးတော့လည်းတပါးတဲ့လည်းပြန်ပြောတယ်ဒါဘလို့လဲဆိုတော့မှ မြတ်စွာဘုရားရှင်သွားလျှောက်တာအဲ့တော့ဒီအဲ့ဒီလိုမျိုးလျှောက်တာမြတ်စွာဘုရားဟုတ်ပါတယ်တဲ့ကောင်းပါတယ်လို့လည်းချီးမွမ်းတယ်နော်ဒါတော့ငါဟောတာတာဟုတ်တယ်တဲ့ဝေဒနာဒုက္ခဒုက္ခဥပ္ပခါလို့ဝေဒနာ၃ပါးဟောတာလည်းမှန်တယ်ပြီးတော့ဝေဒနာမှန်သမျှဆင်းရဲဒုက္ခပါပဲလို့တဘာတဲ့အနေနဲ့ပြန်ဟောတာလည်းမှန်ပါတယ်တဲ့ဒါတော့အဲ့ဒီလိုဟောခြင်းကသင်္ခါရတွေရဲ့ဝေဒနာမှန်သမျှကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေ तू ကမြဲရလား အကြောင်းတရားရှိလို့အကြောင်းတရားတွေကြောင့်မလို့သူ့ရဲ့အကျိုးအနေနဲ့ပေါ်နေတာဒီစဒီအတန်းလေးပဲပြောတာဒါလေးကအကြောင်းတရားရှိနေတဲ့ဒါလေးရှိနေမယ်အကြောင်းချုပ်ရင်အကျိုးချုပ်ဒါလေးကိုပြောချင်တာဆိုတော့သင်္ခါရမှန်သမျှဘာသာဘာမှမမြဲဘူးနော်အဲ့ဒါကိုပြောချင်တော့အဲ့ဒါတော့ gain မြတ်စွာဘုရားထပ်ရှင်းတယ်ယဟန်နဲ့ဝေဒနာဥဒိမြတ်ဒီဆင်းရဲဒုက္ခတိဟုသောဤစကားကိုပြုပြင်ဖန်တီးအပ်သောသင်္ခါရတို့၏ကုံချင်းသဘောပြစ်ချင်းသဘောဆွဲမှုမှုကင်းချင်းသဘောချုပ်ချင်းသဘောဖောက်ပြန်ပြောင်းလဲခြင်းသဘောကို ရည်ရွယ်ပြီးတော့ငါဘုရားပြောတာဆိုလိုတာကဒုက္ခဆိုရင်လည်းဒါကြီးအမြဲမတည်ဘူးဒုက္ခဆိုရင်လည်းဒါကြီးအမြဲတည်တာမဟုတ်ဘူးဥပ္ပခာဝေဒနာငြိမ့်နေပြန်တော့လည်းမတည်ဘူးဒါတွေအမြဲတမ်းပြောင်းနေတာဆိုတော့စောစောဒုက္ခဆိုတာတော့အခိုက်အတန့်လေးကိုပြောတာနော်ကိုမှစားစရာလေးပြည့်ပြည့်စုံစုံရှိတဲ့ခါမှာဩဒါရတာရုံလေးကကောင်းနေတော့ဒါဒုက္ခလို့ပြောလို့ရပါတယ်နော်မကြိုက်တဲ့ခါကျတော့လည်းဒါဒုက္ခလို့ပြောလို့ရတယ်ဘာတိဘာသာဥပ္ပခာလို့ပြောလို့ရတယ်ဒါပေမဲ့ဒုက္ခဖြစ်ဖြစ်ဒုက္ခဖြစ်ဖြစ်ဥပ္ပခာဖြစ်ဖြစ်ဘယ်ဝေဒနာမှတစ်ခုတည်းတည်မြဲပြီးတော့နေတာမရှိဘူး မရှိတဲ့အတွက်သင်္ခါရမှန်သမျှသည်အပြောင်းအလဲနဲ့နေတယ်နော်ပြောင်းလဲမှုသဘောရှိတဲ့အတွက်ကြောင့်မလို့ပြောင်းလဲမှုရှိရင်နေဆလားအနေဆလားအနေဆဆိုရင်နောက်ကဘာဖြစ်တော့မလဲဒုက္ခရှင်းရှင်းလေးအဲ့ဒါပြောတာမမြဲဘူးဆိုမှတော့လူတွေကတတ္တဝါတွေကမြဲခြင်းနဲ့သဘာဝကမမြဲဘူးဒါတော့မမြဲတော့အဲ့အဖြစ်ပြစ်တဲ့သဘောတရားတွေနဲ့ဒါကိုပဲနှိမ့်ဆက်တယ်လို့ဖြစ်လို့ဒုက္ခလို့ပြောတာเนาะအဲ့ဒါကဝေဒနာအလုံးကိုချုပ်ပြီးတော့ပြောလိုက်တဲ့သဘောเนาะ ကောင်းပြီအောက်ကပထမအာနန္ဒသူအချင်းချုပ်လေးကိုဖတ်ကြည့်ပါဦးအခါတစ်ပါး တုတ်ဒီတုတ်လေးကမတန်ကောင်းပါတယ်နော်အာနန္ဒာကမြတ်စွာဘုရားကိုတခါမှလျှောက်တယ်နော်ဒါသူ့အတွက်တင်မဟုတ်ပါဘူးတက်ကျန်တဲ့ပုဂ္ဂိုလ်တွေလည်းတည်တင်လို့လျှောက်တယ်မေခွင်းမျိုးတွေပါမြတ်စွာဘုရားကိုချင်းကပ်ပြီးတော့မြတ်စွာဘုရားရဲ့ဝေဒနာဒုက္ခအပေပါနီးနော်အဲဥစ္စာစဉ်းစားမိတယ်။အော်အာနန္ဒာပိရိကသုံးပုံဆိုတာဓမ္မပါဒံကာရိက ကိုရောကြီးဖြစ်ပါလေနဲ့ဒီသင်္นานเนี่ยလူတွေတောင်းမှသိတယ်ဝေဒနာ၃ပါးရှိတယ်ဟုတ်တယ်မဟုတ်လားဒေလီစီတီသင်္นานเนี่ยလူတွေနဲ့တောင်းသိတယ်၃ပါးဒုက္ခဒုက္ခဥပ္ပခာဝေဒနာတို့ကဘယ်ပါနေဝေဒနာတို့ဖြစ်ကြောင်းကဘယ်ပါနေဝေဒနာတို့ချုပ်ငိမ့်ကြာကဘယ်ပါနေဝေဒနာတို့ငိမ့်ရသောယောက်ျောင်းအကျင့်ကဘယ်ပါနေဝေဒနာတို့တာယာဘွယ်ကဘယ်ပါနေအပြစ်ကဘယ်ပါနေထွံ့မြောက်ရာကဘယ်ပါနေဆိုပြီးတော့ဝေဒနာနဲ့ပတ်သက်တာတို့တခါတည်းအကုန်လုံးစုစည်းပြီးတော့မှသိအောင်လို့ရှောက်တာ အဲ့တော့ဝေဒနာကတော့ဘယ်နှပါလဲဆိုရင်၃ပါးရှိတယ်ဒုက္ခဒုက္ခဥပ္ပခဒါကအလုံးသိပြီးသားဝေဒနာတို့ရဲ့ဖြစ်ကြောင်းကစောစောကပြောခဲ့ပြီးပြီဖတ်တာရှိရင်ဒါဝေဒနာဖြစ်မယ်ဆိုဝေဒနာတို့ရဲ့ဖြစ်ကြောင်းဒီဘယ်သူလဲဆိုရင်ဖတ်တာနော်ဒါတော့ဝေဒနာတို့ရဲ့ချုပ်ကြောင်းကဒါဆိုရင်ဖြစ်ရပေါ်ပြီဖတ်တာချုပ်ရင်ဝေဒနာချုပ်မယ်ဖတ်တာရှိရင်အေးဒါဝေဒနာဆိုတဲ့သဘောဒီဖတ်တာကြောင့်ဖြစ်တယ်ဖတ်တာချုပ်ရင်ဝေဒနာလည်းပျောက်သွားတာပဲဒါကအဖြစ်နဲ့အချုပ်ကောင်းပြီနောက်တစ်ခု အထွက်ကဘယ်ရလဲ exact ကဘယ်မှာလဲနော်မဂ္ဂင်၈ပါးဒီဝေဒနာတွေကနေပြီးတော့မှအလုံးကိုပြောမယ်ဆိုရင်ဝေဒနာချုပ်တယ်ဦးဇင်းတို့တရားဟောတဲ့လောက်တဲ့ခါတွေမှာပြောနေတဲ့ဝေဒနာချုပ်တယ်ချုပ်တယ်ဆိုတာတွေကတကယ်အဘိဓမ္မာနေကြတာမကိုက်ဘူးเนาะဝေဒနာကရန်တာဖြစ်လို့နောက်ဆုံးထိဝေဒနာရှိမှာပဲဟုတ်တော့မလားဝေဒနာစိတ်တိတ်မှာပါတဲ့စိတ်ရှိလားဘယ်စိတ်မဆိုဝေဒနာပါတယ်เนาะဝေဒနာချုပ်တယ်ဘာညာဆိုတာကတော့ နာကျင်ကြက်ခဲမှုနဲ့ပတ်သက်တဲ့ဝေဒနာတွေကနော်ဒီကြော်လွန်နိုင်တယ်လို့ပြောကြပါစို့ဟိုဒီတန်ကိုကိုခံနိုင်သွားပြီနော်ဒါပေမဲ့ဝေဒနာဆိုတာကစိတ်တိုင်းမှာရှိတယ်ဝေဒနာကချုပ်သွားတယ်ဆိုတာမရှိဘူးဝေဒနာရဲ့အဆင့်ကိုမိမိကကြော်လွန်ပြီးတော့ခံနိုင်ရှိသွားတယ်နားလည်သွားတယ်ဆိုတဲ့အားလောက်ပဲဒါတော့ရမှန်ပဲပြီးဒီမှာသင်္นานသားတွေဆိုတော့နော်ဝေဒနာပျောက်ထွက်သွားတာမရှိတော့ဘူးတခါတည်းကိလေသာဖြတ်တယ်လို့တတ်လိုက်တာမျိုးလုပ်လို့မရဘူး အေးကြင့်ကြံမှုအားကြောင့်တိခံမှုအားကြောင့်မလို့ဝေဒနာတွေကမိမိရဲ့နာကျင်ကြက်ခမ်းမှုတန်းတွေကိုကြော်ပြီးတော့ကိုကနေနေသွားတာတိခံမှုအားကြောင့်ကြော်လွန်သွားတာမျိုးအဲ့ဒါမျိုးလည်းရှိပါတယ်ဒါကြောင့်ကောင်းပြီဒီမှာဝေဒနာအခုချုပ်ငင်းရာဆိုတာကြတော့အဲ့ဒါကအရိယာမဲ့နဲ့နောက်ဆုံးဝေဒနာသဘောတရားတွေကိုရှုတဲ့အခါမှာယန္တာဖြစ်ဖြစ်ပြီးတဲ့အခါကျယန္တာဖြစ်ပြီးဆိုရင်တော့သူကနောက်ဘဝမရှိတော့ဘူးယန္တာသုတိစေရဲ့နောက်ွယ်မှာဘဝငြိမ့်ပြီးချုပ်ပြီးဆိုတော့ နောက်ထပ်ဘဝစိတ်ဖြစ်เสียမရှိတော့ဘူးဆိုရင်ဝေဒနာဖြစ်เสียလည်းမရှိတော့ဘူးစိတ်မှမဖြစ်တော့ဘူးစိတ်ဖြစ်ကြည့်ပါလားဝေဒနာကပ်ပါလားနော်စိတ်ဖြစ်ရင်ဘယ်စိတ်ဖြစ်ဖြစ်ဝေဒနာရှိတယ်အ ਨੇ ဆုံး၈ပါးရှိတာမဟုတ်လားဒါကြောင့်မလို့ဝေဒနာအများတန်းရှိတယ်ဖတ်တာဝေဒနာတင်ညာစေတနာဧကကရာဇီဝတင်နေတယ်မနတိကာရဆိုတဲ့ထက်မှာသူတို့ကမပါမဖြစ်ကိုပါနေတာအဲ့တော့ဒီနေရာမှာဆိုလိုတာကတော့လုံးဝရန်တာဖြစ်ပြီးလို့နောက်ထပ်ဘဝအသက်မဖြစ်တော့ဘဲနဲ့သုတိစေရဲ့နောက်ွယ်မှာနောက်ပိုင်းမှာ ချုပ်ငိမ့်သွားတာကိုဆိုလိုပါတယ်အကျဉ်လန်းစဉ်အေးဒါတော့ချုပ်အဲချုပ်အောင်ဘာကျင့်မလဲဆိုတော့ခုနကတမ္မာဒိဋ္ဌိစတဲ့မဂ္ဂင်၈ပါးနဲ့တိအောင်လုံးတဲ့ဓမ္မဝေဒနာနဲ့ပတ်သက်တဲ့ဟာတွေကလွန်မြောက်သွားမှာအဲ့ဒီတော့ကျင့်ဖို့လမ်းစဉ်သည်မဂ္ဂင်၈ပါးဝေဒနာကိုဆွဲပြီးကိုချမ်းသာဖြစ်ဤစိတ်ချမ်းသာလည်းဖြစ်တယ်ဆိုတာကိုစိတ်ချမ်းသာစရာလေးတွေတွေ့တဲ့ခါကျတော့ကိုချမ်းသာတာစိတ်ချမ်းသာတာမဖြစ်ဘူးလား ကိုယ်အလိုလေးသဘောကျနှစ်သက်ရင်စိတ်လည်းချမ်းသာတယ်နော်ကိုစားကျင်တာလေးတွေနဲ့စားတောက်နေရလဲကိုကိုစိတ်ချမ်းသာတယ်ဒါကဝေဒနာရဲ့ตาရပွဲလို့ခေါ်ပါတယ်ကိုယ်အလိုနဲ့ကြိုက်တဲ့အရာလေးတွေနဲ့တွေးထိရင်နော်ဝေဒနာကဒုက္ခဝေဒနာဖြစ်တယ်အဲ့ဒီဒုက္ခဝေဒနာလေးကကိုနှစ်သက်တဲ့အတွက်ตาရပွဲလို့ဆိုပါတယ်နောက်ပြီးတော့တစ်ခါဝေဒနာရဲ့အမ်ဒီตาရပွဲပြီးတော့အပြစ်ပေါ့နော်ဘယ်ဝေဒနာမဆိုး ဝေဒနာမှန်ရင်ဒုက္ခမှန်ရင်လည်းပြောင်းလဲတာပဲဒုက္ခမှန်ရင်လည်းပြောင်းလဲတာပဲဥပ္ပခာမှန်ရင်လည်းပြောင်းလဲတာပဲဒါတော့ဖြစ်လဲပြည့်လဲဖြစ်လဲပြည့်လဲနေနေတဲ့အခါကျတော့ကိုယ်စိတ်ထဲမှာကောင်းတဲ့လှည့်လေးကြတာဘက်ကနေဆုပ်ထားပြီးတော့မှမင်းဘယ်မှမပြည့်တော့နဲ့ဒီတိုင်းပဲနေတော့လို့ဆုပ်ထားလို့ရလားမရဘူးလေသူ့သဘာဝအရမင်းကဒီလိုလို့လို့ပဲရမလဲဆိုတော့ तू ကတခါတည်းဟာလာထပ်သွားမှာပဲကိုယ်ရှိနေမှာမဟုတ်ဘူးလေဒါတော့ဒုက္ခဖြစ်ဖြစ် ဒုက္ခဖြစ်ဖြစ်ဥပေက္ခဖြစ်ဖြစ်ဖြစ်တဲ့ဝေဒနာမှသမျှသင်္ခါရတွေကြီးဖြစ်တဲ့အတွက်အဖြစ်ပြီးရပြစ်သွားမယ်အဲ့ဒီလိုအဖြစ်ပြစ်ရှိနေတဲ့အတွက်ဘယ်ဝေဒနာမှမမြဲဘူးမမြဲခြင်းဒီပြင်လဲသူ့ရဲ့အားနည်းချက်လို့ပြောတာမကောင်းတဲ့အချက်ဒါကိုအပြစ်လို့ခေါ်တယ်သူ့ရဲ့မကောင်းတဲ့အကွက်ကအဲ့ဒီပြောင်းလဲတဲ့သဘောရှိလို့တခုတည်းမှာတွေ့တာထားလို့မရဘူးနောက်ပြီးတော့ဝေဒနာကိုတတ်မိမှုပယ်ဖြောက်ခြင်းအဲဝေဒနာကိုတတ်မိမှုကိုပယ်ဖြောက်ခြင်းဒီဝေဒနာထွတ်မြောက်ရလန်းဒီတဲ့ ဝေဒနာကြောင့်မလို့ဖြစ်နေတဲ့ဒုက္ခတွေကဝေဒနာမှာတက်မြမှုရှိလို့ဖြစ်တယ်ဆိုတော့တက်မြမှုကိုအားနည်းအောင်တက်မြမှုကုန်ခန်းအောင် လုပ်လို့ရှိရင်ဒါဝေဒနာရဲ့ထွတ်မြောက်ရဖြစ်မသွားဘူးလားထွတ်မြောက်ရကအဘယ်ပါနည်းဆိုတာဝေဒနာကနေပြီးတော့မှပြောမယ်ဆိုရင်တော့မျက်စိနာနာလျှာကိုယ်စိတ်ဘာပဲတွေ့တွေ့အာယုန်နဲ့တွေ့လို့ရှိရင် तू ကလောဘလည်းဖြစ်နိုင်တယ်ဒေါသလည်းဖြစ်နိုင်တယ်မောဟလည်းဖြစ်နိုင်တယ်ပြောတာဒါကြောင့်ဝေဒနာပေါ်မှာပေါ်လာတဲ့ ဝေဒနာတွေကိုအကုန်လုံးကိုဒုက္ခပေါ်ပေါ်ဒုက္ခပေါ်ပေါ်ဥပ္ပခပေါ်ပေါ်ကိလေသာမပိအောင်ကိလေသာမဖြစ်အောင်လုပ်နော်ဒါတော့ပြောမယ်ဆိုလို့ရှိရင်တော့ယောဂီစကားဖြစ်သွားပြီဒီဟာဖြစ်လာသမျှတွေကိုရှုလို့ပြောတာဖြစ်လာသမျှတွေကိုဆင်ခြင်ပြီးတော့ရှုယောဂီအနေနဲ့ဆိုရှုပြလိုက်ရှုလိုက်တယ်ဆိုလို့ရှိရင်မြင်မြင်ကမတ္တဟောကြာရင်ကြာကမတ္တဒါကြီးလာပြီခုမြင်လိုက်ခါမှာမြင်ကမတ္တကိုကြော်ပြီးတော့မှဒီလူကိုတေးသေးချာချာကြည့်လိုက်တဲ့အခါမှာချစ်ချင်းမုန်းချင်းကဖြစ်လာတာကြိုက်ချင်းမကြိုက်ချင်းကဖြစ်တာဟုတ်တယ်မို့လားတေးချာကြည့်ပြီးသိပြီလေ ဖြစ်တာနဲ့နောက်ကနေဒုက္ခဒုက္ခလောဘဒေါသကန့်သွားပြီဆိုတော့မြင်မြင်ကမှတ်တာမှတ်လိုက်တယ်ဆိုတာနဲ့တပြည့်နဲ့ဒီအာယုံကထင်ရှားမှုမရှိတော့ဘူးမရှိတဲ့အတွက်ကြောင့်မလို့ဇောတွေရောက်တည်ထအောင်စိတ်ကမဖြစ်တော့ဘဲနဲ့ရှုမှတ်အားကောင်းတဲ့ခါကျလို့ရှင်ဇောကိုမရောက်ပဲရှေ့တယ်မယ်ဒီလိုရှေ့နားတွေရက်ရက်ရက်ရက်သွားတာဖြစ်တဲ့အတွက်ကြောင့်မလို့ဇောမကြတဲ့ခါကျတော့မြင်မြင်ကမှတ်တာဖြစ်သွားတယ်ဒါတော့တုံတန်တော့ဘယ်ရမလဲလေနော်ခုနပြောသလိုရင်းကျက်တဲ့အဆင့်ကြမှာရမယ်နော်အဲ့တော့ဝေဒနာကိုအဲ့ဒီလိုမျိုး လိုချင်တတ်မိမှုကိုပယ်ဖြောက်တယ်ဆိုတာကမှတ်ရင်းရှုရင်းနဲ့နောက်ဆုံးဘာဖြစ်လာတယ်လဲဆိုရင်အဲ့ဒီဝေဒနာတွေပုံမှာတတ်မိမှုကတဖြည်းတဖြည်းတဖြည်းနဲ့နဲလာတယ်ကင်းလာတယ်အဲ့ဒီကနေနောက်ဆုံးကြတော့အရိယာအဖြစ်ကိုရောက်ပြီဆိုတဲ့အခါကျကိလေသာမဖြတ်နိုင်ဘူးလားအေးအာယုံတွေးတဲ့အခါမှာစောစောကပါလာတတ်တဲ့လောဘတို့ဒေါသတို့မောဟတို့ကလိုက်သေးလားမလိုက်တော့ဘူးမလိုက်တော့ဘူးဆိုရင်ဒီဝေဒနာကြောင့်ဖြစ်မဲ့ဒုက္ခမရှိတော့ဘူးချုပ်ပြီပေါ့ဒါကိုပြောတာထွက်ပြီပေါ့နော်ဒါတော့ဝေဒနာရဲ့ထွက်မြောက်ရာဘာလဲဆိုရင်ဝေဒနာကို ဟိုမဖြစ်အောင်ပယ်ဖြောက်ခြင်းဆိုတာယောဂီအဆင့်ပုထုဇဉ်အဆင့်ဆိုတော့ဆင်ခြင်းမှာရှုမှတ်ပါနော်အရိယာအဆင့်ဆိုတော့မဲ့နဲ့ကိလေသာကိုပယ်တာပြောတာပယ်ပြီဆိုတဲ့အခါကျတော့အာယုန်တွေတွေ့တိုင်းတွေ့တိုင်းငကောကိလေသာတွေကပ်ကပ်ပါတာကနောက်တော့မပါတော့ဘူးမပါတော့ဘူးဆိုရင်ဒီဝေဒနာရဲ့အနောက်ဘက်ကလွတ်မသွားဘူးလားလွတ်သွားပြီငကောတော့ကကိလေသာအနောက်ဘက်လွတ်တဲ့အတွက်ကြောင့်အဲ့ဒါထွက်ရလန်းလို့ခေါ်တယ်။ကဲကောင်းပြီနောက်တစ်ခုပင်စ ကင်္ဂတုတ်နော်လွယ်လွယ်ပါပင်စကင်္ဂတုတ်အဲ့ဒါလေးဖတ်ကြည့်ပါဦးအခါတစ်ပါး အဲ့ဒါအဘိဓမ္မာသင်္นานသားတွေကိုပြောတာအဘိဓမ္မာတက်တယ်ရောမတက်သေးဘူးလားအဲ့တော့ဘုရားလက်ထက်တုန်းကဒီပင်စကင်ကဆိုတဲ့လက်သမားကြီးကရှင်ဥရာယမထေရသွားပြီးတော့မေးတယ်ရှင်ဘုရားမြတ်စွာဘုရားဝေဒနာပရဏပါဟောလဲဆိုတော့အဖြောင့်တိုင်းပြေးတာဗောသုံးပါဟောတယ်ဒုက္ခဒုက္ခဥပ္ပခါဆိုတော့ဟာရှင်ဘုရားနေပါဦးမြတ်စွာဘုရားကတင်းငိမ့်တဲ့သဘောရှိတဲ့ဥပ္ပခါက ကောင်းတဲ့လက္ခဏာရှိလို့သူ့ကိုဒုက္ခနဲ့သွင်းပြီးဒုက္ခနဲ့ဒုက္ခနှစ်ပါးတော့ဟောတာမဟုတ်လားဆိုအာမဟုတ်ဘူးကအသုံးပါဟာလားနှစ်ပါးရှင်ဘုရားနဲ့အဲ့ဒီမှာနှစ်ပါးနဲ့သုံးပါးထားပြီးတော့တကားနဲ့ဘုန်းကြီးထားမြလက်သေးနဲ့မြထိုးကြသေးလားတော့မသိပါဘူးညင်းညခုံညတာနော်အဲ့တော့အဲ့ဒါကိုသူတို့ညင်းညခုံညတာကိုအာနန္ဒာကကြားပြီးတော့သူတို့ခေါ်ပြီးတော့မှဘုရားရှင်သွားလျှောက်တယ်မြတ်စွာဘုရားသူတို့တို့ကဒီလိုဒီလိုညင်းညပါတယ်ဆိုတဲ့အကြောင်းဘုရားလျှောက်တော့မြတ်စွာဘုရားတကားသူတို့အကြောင်းအဲ့ဒါကိုပြောပြတာပေါ့နော်အေးတဲ့ငါဘုရားက အကြောင်းပရိယေအဖြစ်ဝေဒနာတို့ကိုအကြောင်းပရိယေဆိုတာကဒီအခြေအနေပေါ့နော်သူရဲ့ဇလန်းအရာဒီနေရာမှာတဘာနဲ့ဟောမှဖြစ်မယ်ဆိုရင်တဘာနဲ့တက်ပြီးတော့ဟောသွားတယ်နှစ်ပတ်တက်ဟောမှဖြစ်နှစ်ပတ်တက်တယ်သုံးပတ်တက်မှဖြစ်သုံးပါးငါးပါးဆိုရင်ငါးပါးပေါ့နော်၆ပါးဆိုရင်လည်း၆ပါးသူ့နေရာဌာနကိုချိပြီးတော့မှဟောတာကိုအကြောင်းပရိယေလို့ခေါ်တယ်နော်ဆိုလိုတာကနားထောင်မဲ့ listener ဟာသူ့အတွင်းမှာရှိနေတဲ့အခြေခံပါရမီကဘာနဲ့သူရင့်ကျက်ထားတယ်လဲ ဒါကိုပြောတာဟာဝေဒနာမှန်သမျှဒုက္ခပါပဲလို့ပြောရင်နားလည်မယ်ဆိုရင်တပါးတည်းနေနေဟောတာနှစ်ပါးလို့ပြောလိုက်မှသဘောပေါက်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်နှစ်ပါးလို့ပြောတော့ဒါတော့အားလုံးကိုကြည့်လိုက်တဲ့အခါကျတချို့နေရာမှာတစ်ပါးတချို့နေရာမှာနှစ်ပါးတချို့သုံးပါးတချို့ငါးပါးတချို့၆ပါးတချို့အာအဲ့ဒီမှာတခါတော့ကွဲကုန်ရောလေအဲ့ဒီတော့မြတ်စွာဘုရားကအဲ့လိုအကြောင်းပြည့်ရနေဟောထားတာတဲ့နော်ဝေဒနာကို2ပါးလဲခေါ်တယ်3ပါးလဲခေါ်တယ်5ပါးလဲခေါ်တယ်6ပါးလဲခေါ်တယ်18ပါးခေါ်တယ်36ပါးခေါ်တယ်ပြီးတော့108ပါးလဲခေါ်တယ်ဝေဒနာတွေအများကြီးရှိတယ် အဲ့ဒါကြောင့်မလို့မိမိတို့တည်ထားနားလည်ထားတာတွေကိုမိမိတို့ကနော်အဲ့လိုညင်းခုန်နေကြမယ်ဆိုရင်ဒီမိမိတို့လေ့လာထားတဲ့ဟာတွေကလေ့လာယူပဲနတ်မလဲကိုလေ့လာတဲ့ပညာရက်ကညင်းဖို့ခုန်ဖို့ဖြစ်နေတဲ့ခါကျတော့ကုသိုလ်မရပါရအကုသိုလ်ဖြစ်တတ်တယ်ဒါကြောင့်ပညာရက်တွေဘာသာရေးလေ့လာတဲ့ခါမှာအဲ့ဒါလေးတွေဆင်ခြင်ဖို့နော်ကိုတကယ်လို့အဲထားပါတော့နော်သူနဲ့ကိုဟာအဖြစ်မတူရင်လည်းပဲ အရှင်ဘုရားတပည့်တော်တည်တာတော့ဒီနာဒီနာမှာထိုဘုန်းကြီးဒီလိုပြောတာကြားဘူးတယ်ဘယ်စာအုပ်တက်မှာဒီလိုတော့တွေ့ဘူးတယ်ဒါပေမဲ့ရှင်ဘုရားပြောတာတော့မတွေ့ဘူးသေးဘူးအဲတပည့်တော်လေ့လာတာနေမစုံသေးလို့ဖြစ်ပါလိမ့်မယ်ဒီလိုဆိုရင်ပုံမကောင်းဘူးလား तू ကလည်းပဲ तू တည်တာကိုတစ်စက်မှမလျှော့ဘူးတခါလည်းမယုံဘုန်းကြီးကလည်းမယုံတခါအတင်းကင်ထားတဲ့ခါကျတော့ထပြီးတော့လုံးနပန်းလုံးပဲရှိတော့မှာဆိုတော့အဲ့ဒါဘသူတွေညှင်းတတ်တယ်လဲဆိုရင်မညှင်းတတ်တာကတော့ လုံးဝမသိတဲ့လူဆိုလည်းမငြင်းဘူးငြင်းစရာလိုသေးလားအဲပြီးအောင်အရိယာဖြစ်သွားပြီတေးသေးချာချာသိရင်လည်းငြင်းစရာမလိုတော့ဘူးတေချာနားလေလို့အေးမသိတတိသင်္นานသားတွေငြင်းတာဟုတ်တယ်လေအဲ့ဒါသင်္นานသားဆိုတာသိတယ်လို့လည်းသိတယ်လေအကုန်လုံးလည်းမသိသေးဘူးမဟုတ်လားဒါတော့ तू သိထားပြီဆိုလို့ဒါအတင်းငြင်းတော့တာပဲအဲ့ဒါနော်အတင်းငြင်းတော့တာပဲဒါကြောင့်မြတ်စွာဘုရားတရားတွေကိုလေ့လာတဲ့ခါမှာ တပားသူနဲ့အဖြစ်မတူခဲ့ဘူးဆိုလို့ရှိရင်တော့နော်အော်ငါလေ့လာတာဒီကျမ်းနေမှာနော်မြတ်စွာဘုရားပရိယမျိုးမျိုးနဲ့တခုတည်းကိုပဲအကြောင်းမျိုးမျိုးနဲ့နေရာဒေသကြည့်ပြီးတော့ဟောထားတာတွေရှိတတ်တယ်ဒါကြောင့်ငါယူထားတဲ့ဟာကိုမှမှန်တယ်လို့သွားမယူနဲ့တရားကိုပဲအဲ့ဒါလို့စုပ်ကင်ထားလဲမြတ်စွာဘုရားမကောင်းဘူးနောက်ဆုံးကြရင်တရားဆိုတာဖောင်ဥပမာပေးထားတာမဟုတ်လားအရိယာဖြစ်ဖို့ရန္တာဖြစ်ဖို့ဆိုတော့လောကီအဆင့်နဲ့မတက်ရဘူးလားလောကီအဆင့်ကတက်တယ်ဆိုလို့ရှိရင်လောကီအဆင့်ဉာဏ်နဲ့မတူဘူးလား ညနဲ့တူတယ်ဟောဘက်ကိုကူးတဲ့အနေဆိုလို့ရှိရင်တော့ဖောင်နဲ့မတူဘူးလားဒါတော့ဖောင်ကိုဟောဘက်ကန်းရောက်တဲ့ခါကျထမ်းပြီးတော့တင်သွားလားမတင်ဘူးဒီတိုင်းထားပြီးခဲ့တာပဲကိုမှမလို့တော့ပဲလိုတာကဒီချောင်းလေးကူးတဲ့အချိန်မြက်ကလေးကူးတဲ့အချိန်ပဲလိုတယ်ဒါပြီးရင်သူမလို့တော့ဟောဘက်ကျကုန်းမချီချောင်းချင်းလျှောက်သွားမှာဒါတော့ကိုဖြစ်ကျင်တာကအရိယာဖြစ်ဖို့ဆိုတော့လောကီတွေကိုအခြေခံပြီးတော့ယူခဲ့တာပဲအရိယာနယ်ပယ်ရောက်ပြီဆိုတော့မလို့တော့ပြီးပြီးကန်ချပစ်လိုက်လှမ်းပစ်လိုက်ဟုတ်တယ်မလားဖောက်မလို့တော့ဘူးလေဒီအတိုင်းပဲမိမိတည်ထားတဲ့ရလေပဲဒီ တကယ်သစ္စာလေးပါးသိဖို့အတွက်လေ့လာထားတာဖြစ်တဲ့အတွက်ဒီနောက်ဆုံးလောကီကုသိုလ်တွေဆိုတာတော့မှကံပြီးတော့ထုတ်ပြခံမရတယ်ပဲဒါကိုယ့်အတွက်မလိုတော့ဘူးပေါ့ဗျာကိုယ့်ရဲ့လိုရင်းကသစ္စာလေးပါးသိဖို့ရန်တာဖြစ်ဖို့ဆိုတဲ့အခါကျတော့မိမိတို့လေ့လာထားတဲ့ဟာတွေဟာပိရိကသုံးပုံကလည်းအမတန်ကျေတာဖြစ်တဲ့အတွက်အဖြစ်မတူခဲ့ဘူးဆိုရင်အေးငါတော့ဒါလိုတွေ့ဘူးတယ်ဒီလောက်ပဲဒါအရှင်ဘုရားဘယ်မှာဖတ်ဘူးတလဲဘယ်ဆရာတော်ဟောဘူးတလဲတပည့်တော်အဲ့ဒါလေးမှတ်ပြရစီမှတ်ထားကိုကနော် မှတ်ပြီးတဲ့ခါကျလို့ရှိရင်ကိုကပြန်ပြီးတော့လေ့လာယူပေါ့သူတွေ့တာဒီမှာတွေ့တယ်ဒီဆရာတော်တွေ့တယ်ဒီဆရာတော်ဟောတယ်ဒီကျမ်းမှာတွေ့တယ်ဆိုတာလေးတွေ့ရင်ကိုကနှစ်ခုရတာပေါ့နော်ကိုတိတာလေးတစ်ခုတည်းဆိုလို့ရှိရင်ဘာနဲ့တူတယ်လဲဆိုတော့ဒိဋ္ဌိတစ်ခုဝင်သွားတယ်လို့ဖြစ်သွားတယ်နော်ဣဒမေဝသစ္ဆံမောဂမဉ္ဇဉ်ဣဒမေဝသစ္စာငါတိထငါမြင်ထားတာငါယူထားတာငါကြားဘူးတာဒါအမှန်မောဂမဉ္ဇဉ်အဉ္ဇဉ်ငါမတပါကြံတဲ့ဟာတွေကမောဂအချင်းကြီးမှားတယ်လို့ပြောတာ ဆိုတော့ကိုဟာကိုအမှန်အစွဲယူထားတာပြောတာဒိဋ္ဌိတစ်ခုတောင်ဖြစ်သွားတတ်သေးတယ်ဒါကြောင့်တရားတရားနဲ့ရှာရင်ရှာရင်ကနေအစွဲတန်ရင်ဘာဖြစ်တတ်တယ်လဲဒိဋ္ဌိဖြစ်သွားတတ်တယ်ဒါကြောင့်တစ်ခါတလေကြာလို့ချင်း flexible ဖြစ်ရတယ်နော်ဟောငါမသိတာတွေမမြင်ဘူးတာတွေရှိအောင်ပါပဲဆိုတော့ကိုကဘုသူတ္တလိုလားသူဖြစ်သူတ္တလိုလားသူဖြစ်နေမိမိကအဲ့လိုလေ့လာပါညင်းဖို့ခုံဖို့လေ့လာတာအကုသို့ဖြစ်တယ်ကိုရည်ရွယ်ချက်ကသိခြင်းလို့တတ်ခြင်းလို့နားလည်ခြင်းလို့နောက်ဆုံး အဲပြောရမယ်ဆိုလို့ရှိရင်ဟောဒီဘဝကြီးကထွတ်မြောက်ရာအထိကိုရည်မှန်းပြီးတော့လည်လာတာဖြစ်တဲ့အတွက်ဘဝတန်တရားတဲ့ပိုးရှုပ်ထွေးပြီးနေမဲ့ညင်းချင်းခုန်ချင်းဆိုတဲ့လုပ်ငန်းတွေကတတန်တရားလုံးညင်းလာတာဟုတ်တယ်မို့လားညင်းတယ်ဆိုတာလည်းပြီးတယ်လို့မရှိဘူးနော်ဟိုလူကလည်းပဲသူ့ကိုတပွဲချသွားတယ်နောက်တပွဲချတယ်ကိုယ်ပြန်ချအောင်ပါပဲဒါကြောင့်မလို့ညင်းတဲ့ခုန်တဲ့လုပ်ကိုမလုပ်နဲ့တဲ့မြတ်စွာဘုရားကတယောက်နဲ့တယောက်နားလဲခွန့်လွတ်နိုင်မှာပဲအကျိုးရှိမှာပေါ့တဲ့တရားနော်ဒါကြောင့်ဒီမိမိတို့ ဘယ်တရားဘာပဲလှုပ်ထားလေ့လာထားလေ့လာထားတရားအထုတ်တာပဲဖြစ်ဖြစ်နော်သူနီးသူခါနဲ့သူမှန်တယ်လို့ပဲလက်ခံထားလိုက်ပါနော်သူနီးသူခါနဲ့သူမှန်တယ်ဒါပေမဲ့ငါတို့ကတော့ငါရဲ့အခြေခံငါတက်နဲ့ကြိုက်တဲ့ဟာပဲငါအားထုတ်မယ်လို့ဒီလိုလက်မှတ်ထားနော်တခါတလေမှဆရာတော်တွေကပြောတာလောကြီးပြီးတော့တိတ်ပြီးတော့အမြင့်ကြီးတွေပြောတဲ့ခါကြလို့ရှင်တခါတလေကြလို့ရှင်လည်းပဲကိုနဲ့မကြိုက်လဲစက်ကူးတွေနဲ့လိုက်ပြီးတော့စက်ကူးရင်တခါတည်းတရားယောဂီလေးဖြစ်တတ်သေးတယ်စက်ကူးရင်လေးနဲ့ပြုံးပြုံးလေးနဲ့တခါတည်းနေတယ်နော်ဒါကြောင့် ကိုအဆင့်နဲ့ကိုဘယ်နေရာဆိုင်တင့်တော်မလဲလို့နော်ပြောရမယ်ဆိုလို့ရှိရင်တော့ကိုဘာသာက placement test ဖြေပြီးတော့မှနေရာယူတာပိုကောင်းပါတယ်ဆရာတွေပေးတဲ့အတိုင်းသိပြီးတော့ဟိုတဲ့စိတ်ထဲကမြောက်သွားလို့ရှိရင်လည်းပဲတော့ကြတရားမရဘဲနဲ့ရပြီလို့ထင်ရင်လည်းပဲကို့အတွက်နစ်နာတတ်တယ်နော်ရနိုင်ပါလေနဲ့မလုတ်ပြန်ရင်လည်းပဲကို့မှာအစွမ်းရှိပါလေနဲ့မလုတ်ပြန်လဲနစ်နာတတ်ပြန်တယ်မရသေးတာကိုရတယ်လို့သူတစ်ပါးကမြောက်ပြောလိုက်လို့ဟုတ်ပြီထင်ပြီးတော့မလုတ်ဖက်နေရင်လည်း ကိုပဲနစ်နာတတ်တယ်ဒါကြောင့်ကို့ဘာသာကိုချင်းချင်းဆုံးဖြတ်ပြီးတော့မှကို placement test လေးကိုဖြည့်ပြီးတော့ငါကတော့ဒီလောက်ကစာရင်တက်တော်မယ်ငါကတော့ဒီဆရာဟောတဲ့နီးနဲ့ငါပို့ရှင်းတယ်ဒီဆရာဟောတဲ့နီးနဲ့ဆိုငါပို့နားလည်တယ်ဆိုရင်ကိုကြိုက်တဲ့နီးနဲ့ကိုကြိုက်တဲ့အာဟောတဲ့နီးနဲ့အဲ့ဒီနီးနဲ့အားထုတ်နော်ကျန်တဲ့နီးကကျန်တဲ့ပုံကိုယ်ရဲ့ဇေယျဝါသနာနဲ့အားထုတ်လိမ့်မယ်ဘုရားလက်ထက်တုန်းကတောင်မှတချို့ကဘုရားတာရှိတာတာဝကသူ့ရဲ့တပည့်တွေဟောတဲ့တရားပို့ကြိုက်တာရှိသေးတယ် ရရှိနေတာတောင်းတော့ဒါကြောင့်တတ္တဝါတွေမှာဇေယအမျိုးမျိုးအကြိုက်အမျိုးမျိုးဖြစ်တဲ့အတွက်မိမိတို့နဲ့မတူညီတဲ့အခါမှာမိမိကြိုက်တဲ့ဆရာကိုနားထောင်လေ့လာအားထုတ်ပါကြံတဲ့ဆရာသမားတွေကြံတဲ့ဆရာတော်တွေကိုမပုတ်ခတ်နဲ့ကြံတဲ့နီးတွေလည်းသူ့အနေသူမှန်တယ်လို့လက်ခံထားလိုက်ဘာဖြစ်လို့လဲဆိုလို့ရှိရင်ဝိဇ္ဇနောကိုကဆရာသမားတယောက်တစ်ခုတယောက်ယောက်ကိုကြိုက်မိလို့သဘောကျမိပြီဆိုရင်ကြံတဲ့ပုံကိုယ်တွေကိုအထင်သေးမှုဖြစ်တတ်တယ်ပုတ်ခတ်တတ်တယ် အေးပုတ်ခတ်တာရှာတော့ကတော့တရားရှာတယ်သူတို့ဘာတွေကိုပုတ်ခတ်မိစော်ကားမိရင်အရိယာတွေကိုစော်ကားမှုကံထိုက်တတ်တယ်အဲ့ဒီကံကြီးကမှမိမိရဲ့မေတ္တာဖို့တာဖြစ်တတ်တာနော်အဲ့ဒီလိုမျိုးလေလှော်ရင်းနဲ့အထက်မှာလင်နဲ့မြုပ်သွားတတ်သေးတယ်အဲ့ဒီလိုမျိုးမဖြစ်အောင်ကဲ့ရဲ့ခြင်းအဲဝေဖန်ခြင်းကိုအတတ်နိုင်ဆုံးအပြစ်တင်တဲ့ဘိုင်းနဲ့ပြောတာပါဝေဖန်တယ်ဆိုတာကအပြစ်တင်လို့မျိုးဖြစ်ရင်အော်ငါလေ့လာတာနည်းပဲမဆုံးသေးလို့ဖြစ်မယ်။နောက်သူနည်းနဲ့သူကတော့မှန်တယ်လို့ပဲ ဒီလိုပဲလက်ခံထားပေါ့နော်ညင်းတဲ့အဆင့်ကတော့မကောင်းပါဘူးအဲ့ဒါကြောင့်အောက်မှာအခုနကပြောတဲ့ဝေဒနာတွေကိုအခုနကပင်စင်ပင်စကင်ကဆိုတဲ့ပုံနာကြီးနဲ့ဥဒါယိမထေတို့ညင်းတယ်လို့မျိုးမဖြစ်အောင်လို့ဦးစင်းကဒါလေးကိုဘုဒ္ဓရဖြစ်အောင်ဝေဒနာတွေကိုနည်းနည်းလေးကုံကုံအောင်ပေါ့လေထုတ်ပြထားပါတယ်အဲ့တော့ပထမဇာတ်လေးကတော့ဆရာဦးတိလနန္ဒအဘိဓမ္မာသင်္นานနဲ့ကဝေဒနာဇာတ်ခွက်ကလေးကိုနော်ပြထားတာပါသူ ပြောပြောရမယ်ဆိုလို့ရှိရင်တော့ဒုက္ခကတခုတည်းအဖြစ်ချုပ်တယ်ဆိုတော့သူကတော့အမှန်တော့အပေါ်ထက်ကိုတင်တင်တယ်သို့တော်လည်းပဲချုပ်အောက်ကိုပေါင်းလိုက်တဲ့အခါမှာ narrow down လုပ်တဲ့အခါကျတော့သူ့အောက်ကထားမှာပိုကြည့်လို့တဘာဝကြတယ်ဒါကြောင့်ပထမဝေဒနာ၅မျိုးရှိတယ်တဲ့ဒုက္ခသောမနတ္တဥပေက္ခဒုက္ခဒေါမနတ္တအဲဒုက္ခနဲ့သောမနတ္တကြာမှာဦးဇင်းအတွန်လေးတွေလှုပ်ထားတယ်နော်အဲ့ဒါမိုးလေဝသဌာနကျင်ညာလို့မနေ့ပြမိုးရွာမဲ့အခြေအနေရှိတယ်လို့ပြောတာမဟုတ်ဘူး ဒုက္ခနဲ့သောမနတသဘောတူတော့ဟိုဘက်နဲ့ဒီဘက်ပြောင်းပေါင်းလို့ရတယ်လို့ပြောထားတာနော်ဒုက္ခနဲ့ဒေါမနတကြားမှာလည်းအတွန်လေးတွေထည့်ထားတယ်ဒုက္ခနဲ့ဒေါမနတလည်းသဘောတူတော့ပေါင်းလို့ရတယ်လို့ဆိုလိုတယ်ဒါတော့စောစောလေးတုန်းက၅ပါးကနေတကယ်လို့ဒုက္ခနဲ့ဒေါမနတပေါင်းပြီးဒုက္ခယူမယ်ဥပိ္ပခါကတော့ပေါင်းစရာမရှိတော့သူတိုင်းထားဒုက္ခနဲ့ဒေါမနတကသဘောချင်းတူလို့ဒုက္ခလို့ပေါင်းရင်၅ပါးကနေဘယ်နှပါးဖြစ်သွားလဲကောင်းပြီအဲ့ဒီ၃ပါးနဲ့တခါနောက်ထပ်ဒုက္ခနဲ့ဥပိ္ပခါကြားမှာလည်းပဲဒီတိုင်းပဲ ဥပ္ပခါဒီတည်ငြိမ်တဲ့သဘောရှိတဲ့အတွက်ကောင်းတဲ့သဘောရှိလို့ဒုက္ခနဲ့အလားတူတယ်ဒါကြောင့်ဒုက္ခနဲ့ဥပ္ပခါကိုပေါင်းဒုက္ခအနေနဲ့ပဲတစ်ခုပဲယူဒုက္ခကတော့ဒုက္ခအတိုင်းထားရင်ဘယ်နှပါးဖြစ်သွားပြီလဲနှစ်ပါးဖြစ်သွားပြီသုံးပါးကနေပါဖြစ်သွားပြီနှစ်ပါးအဲ့ဒုက္ခပဲဖြစ်ဖြစ်ဒုက္ခပဲဖြစ်ဖြစ်တို့နှစ်ခုလုံးကအပြောင်းလဲသင်္ခါရဒုက္ခတွေရှိမနေဘူးလားရှိနေတယ်သင်္ခါရနဲ့ပဲနေတဲ့အဲသင်္ခါရတရားဖြစ်တဲ့တွေနောက်ဆုံးကြတော့ဒုက္ခပဲကြံတော့တယ်ဝေဒနာမှန်သမျှသင်္ခါရဒုက္ခမရှိဘူးလား အဲ့ဒါလို့ပြောလိုက်ရင်ဒုက္ခအဲ့ဝေဒနာတဘာတည်းဖြစ်မသွားဘူးလားနော်ကောင်းပြီဒါကတဘာကနေနှစ်ပါးနှစ်ပါးကနေသုံးပါးသုံးပါးနဲ့ငါးပါးလို့ပဲသဘောကျပေါ့နော်ပြီးတော့ငါးပါးပြီးတော့မှအောက်မှာဝေဒနာဘယ်နှပါးရှိလဲဆိုတော့6ပါးအဲ့ဒါလေးကိုဖတ်ကြည့်ပါဦးစကု ဆိုတော့ဝေဒနာဘယ်နှပါစောစောလေးတုန်းကဦးဇင်းတို့အပေါ်မှာ5ပါးနော်အခုဘယ်နှပါးဖြစ်လာပြီလဲအဲတပါး2ပါး3ပါး5ပါးနဲ့အခု6ပါးရောက်လာပြီ6ပါးဆိုတာကဒွါရ6ပါးပဲမှတ်လိုက်ကြစို့နော်မျက်စိကမြင်လဲဝေဒနာနားကြိုင်လဲဝေဒနာနှာခေါင်းအနံ့နိုင်လဲဝေဒနာရှားနေစားတော့လဲဝေဒနာကိုယ်နဲ့ထိတော့ဝေဒနာစိတ်နဲ့တွေးတော့လဲဝေဒနာဒါဆိုဝေဒမာနာဘယ်နှပါးရှိလဲအေးဒွါရ6ပါးမှာမြင်တိုင်းကြားတဲ့နားနဲ့စားတဲ့ထိတိုင်းသိတဲ့ဝေဒနာတွေကပါနေတာဖြစ်တဲ့အတွက်ဝေဒနာ6မျိုးလို့မှတ်တာ အဲ့ဒီဝေဒနာ6မျိုးကိုเนาะအဲ့ဒီဝေဒနာ6မျိုးမှာမျက်စိကဖြစ်တဲ့ခါမှာလည်းပဲမျက်စိနဲ့တွေ့တဲ့ခါမှာလည်းပဲဝေဒနာဖြစ်တယ်ဆိုအဲ့ဒီဝေဒနာကဒုက္ခလည်းဖြစ်နိုင်တယ်ဒုက္ခလည်းဖြစ်နိုင်တယ်ဥပ္ပခလည်းဖြစ်နိုင်တယ်ဆိုတော့ဘယ်နှပါးဖြစ်သွားလဲအေးပေါ့တဘာတဘာမှာ3ပါး3ပါးမပေါင်းမရှိဘူးလားရှိတဲ့အတွက်ကြောင့်6 3လီအေး78ပါးဖြစ်တယ်ဆိုအဲ့ဒါပြောတာเนาะကောင်းပြီ78ပါးကနေအောက်ကိုဆက်သွားဒီ78ပါးဟာ အတိတ်တုန်းကလည်းဒီ18ပါးဖြစ်ခဲ့ဘူးတယ်ပစ္စုပန်မှာလည်း18ပါးပဲဟုတ်တယ်မလားနောင်နာကလည်းဒီ18ပါးပဲဖြစ်မှာဒါတော့အတိတ်တုန်းက18ပါးပစ္စုပန်18ပါးလက်ရှိအဲနောင်အနာကမှာ18ပါးဆို18 3လီ54ပါတဲ့အဲ့ဒါဝေဒနာ54ဆိုအဲ့ဒါပြောတာအဲ့ဒီဝေဒနာ54ကလည်းပဲနောက်ထပ်တစ်ခါမိမိခံစားမှုမိမိရဲ့အတွင်းအစ္ဆတတဏ္ဍာမှာခံစားမှုက54ပါ သူတို့ဘာဆိုတဲ့အပြင်ဘက်မှာဗဟိတမှာခန်းစားတာက54ပါ54နှစ်ခုပေါင်းတော့108ပါဂိုင်ဘယ်သူကလာမေးမေးခင်ဗျားတို့ဝေဒနာအကုန်ကွဲပြီမဟုတ်လားကွဲပြီဒီကတော့ဗျမ်းဗျမ်းကွဲသွားပြီတရုပ်ပြောတာတရုပ်နော်ဒါတော့အချုပ်ကတော့ဘာပဲကြံတယ်လဲဆိုရင်တော့ဒုက္ခပဲကြံတယ်အချုပ်ကတော့ဘာလဲချုပ်ကဒုက္ခပဲရှိတယ်တဲ့ဝေဒနာမှာကြံတဲ့ဒုက္ခတို့ ဥပ္ပခါတို့ကတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့သူကအဲဘာပဲအစစ်အမှန်ကိုရောက်တဲ့ခါမှာနောက်ဆုံးပြောင်းလဲမှုအနေနဲ့တွေ့ကြည့်လိုက်တော့ဒုက္ခပဲဘယ်မှတည်မြဲမှုမှမရှိပဲနော်ကြံတာကတော့ द्वार နဲ့အာယုံတိုက်ဆိုင်လို့ပေါ်တာတွေကိုမြှောက်ပေးထားတာပါဒါကြောင့်ဒီဒီအဲလေဒီဆရာတော်ဘုရားကြီးရဲ့ခန္ဓာယရဏဓာတ်သစ္စာဆိုတဲ့ကျမ်းငယ်မှာလင်္ကာ ဝေဒနာကို လင်္ကာတွေဆိုထားတာရှိတယ်လင်္ကာလှုပ်ပြီးတော့အဲ့ဒီဝေဒနာ108ပါးဖြစ်ပုံကိုအစနဲ့အောက်အထိပေါ့လေ အဲ့ဒါလေးတရားရှိပါတိအဲ့ဒါလေးကိုပေါင်းပြီးတော့အလုံးညီညီဆိုကြည့်ကြအောင်ခံစားစမ်းစားစကားနှထွေတရားနေမှာဝေဒနာဓာတ်ခန္ဓာမှတ်လောသုံးရဝေခွဲဆင်းရဲချမ်းသာဥပ္ပခာမူလက်လျူခံစားမထင်ရှားသည်ငါးပါအလိုတပုံဆိုသော ကိုယ်စိတ်နှဖျားချမ်းသာဆင်းရဲလေလျူခွဲလော့တနေထို့ပြင်အမြင်အကြာအနတ်အားဖြင့်စားလျက်တွေ့ထိကြံသည့်၆ဖြာချမ်းသာဆင်းရဲလေလူခွဲညာ၁၈ပါးဒီသုံးပါးကာလပွားကတုံသေး54ရှင့် တရေတန်တံနှစ်ပွားပြန်ကတရားရှိပင်အကျဲမြင်လောအဲ့ဒီဟာအလုံးလင်္ကာလို့ဆိုပေးကြတာ လေဒီဆရာဘုရားကြီးကခံစားစံစားစကားနှစ်ထွေတရားနေမှာ ဝေဒနာဓာတ်ခန္ဓာမှတ်လောဆိုလိုတာကခံစားတယ်ဆိုတာကြတော့ကောင်းတဲ့အပိုင်းပေါ့နော်ခံစားစံစားအဲခံစားတာကမကောင်းတဲ့အပိုင်းပြောရမှထင်တယ်ဒုက္ခသဘောစံစားတာကြတော့ဒုက္ခသဘောပေါ့ ဘယ်လိုပဲပြောပြောတဲ့နော်ဒီတရားနယ်ပယ်မှာခန္ဓာ၅ပါးအနေနဲ့ပြောတဲ့အခါဘယ်ခန္ဓာတဲ့ထက်လဲဝေဒနာခန္ဓာကောင်းတာလည်းပဲဝေဒနာခန္ဓာမကောင်းတာလည်းဝေဒနာခန္ဓာခန္ဓာ၅ပါးအနေနဲ့ပြောမယ်ဆိုရင်ခံစားတာကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေအဲ့ဒါဘာပဲလဲဆိုရင်ဝေဒနာလို့ပြောတာကောင်းပြီအဲ့ဒီဝေဒနာဟာတဲ့၃ရက်ဝေခွဲဆင်းရဲချမ်းသာဥပေက္ခာမှုလျှက်လျူခံစားမထင်ရှားသည် ၃ရက်ဝေခွဲဆိုတာပထမခွဲကြည့်မယ်ဆိုရင်ဆင်းရဲတာဒုက္ခဝေဒနာချမ်းသာတာဒုက္ခဝေဒနာနောက်ပြီးတော့ဥပေက္ခဝေဒနာလစ်လျူဆိုတော့ပထမ၃ပါးစခွဲတယ်နော်၃ပါးပြီးတော့၅ပါးအလို တပုံဆိုတော့တကယ်လို့၃ပါးကို၅ပါးပွားမယ်ပွားကြည့်မယ်ဆိုရင်တဲ့ကိုစိတ်နှဖျားချမ်းသာဆင်းရဲလျက်လျူခွဲလော်ဒီနေရာမှာကိုစိတ်နှဖျားဆိုတာကကိုနဲ့စိတ် ချမ်းသာတာရှိတယ်ဆင်းရဲတာရှိတယ်မရှိဘူးလားအေဒုက္ခနဲ့သောမနတနော်နှစ်ခုကွဲမသွားဘူးလားအေးမကောင်းတဲ့ပြကြတာဒုက္ခနဲ့ဒေါမနတအေးကိုနဲ့ချမ်းသာတာကိုဒုက္ခစိတ်နဲ့သဘောကျနှစ်သက်ရင်သောမနတကိုနဲ့ဆင်းရဲရင်ဒုက္ခစိတ်ထဲကဒုက္ခအဆင်းရဲရင်ဒေါမနတဒါကြောင့်ကိုနဲ့စိတ်နှမျိုးကိုခွဲလိုက်ရင်ဒုက္ခဘက်ကနှစ်ခုကွဲမယ်ဒုက္ခဘက်ကနှစ်ခုကွဲမယ်အဲ့ဒါလိုပြောတာ ငါးပါးအလိုတပုံဆိုသောကိုယ်စိတ်နဲ့ဖြစ်ရာချမ်းသာဆင်းရဲလေးလီကိုခွဲလို့ဥပ္ပခါတော့ခွဲလို့မရဘူးတဲ့ဒီတိုင်းပဲတနည်းထုတ်ပြင်တနည်းထုတ်ပြင်ပေါ့အမြင်အကြအနံ့အားဖြင့်အနံ့အနံ့အားနဲ့စားလျက်တွေ့ထိကြံသည့်6ဖြာကြံသည့်6ဖြာဆိုတော့ဒါကအမြင်အကြအနံ့ဆိုတော့မျက်စိနာနာလျာကိုစိတ်ဘယ်နှပါလဲ6ပါးပြောတယ်အဲ့ဒါကိုပဲတခါနောက်ထပ်အဲ့ဒီ6ပါးရှိတာကိုတဲ့ ချမ်းသာဆင်းရဲလစ်လျူခွဲခြား18ပါးဒီ6ပါးကိုဒုက္ခရဲ့ဒုက္ခရဲ့ဥပ္ပခါရဲ့3ပါးစီ3ပါးစီရှိတဲ့အတွက်6 3လီ18ရှိပါတယ်တဲ့အဲ့ဒါကိုပဲအဲ့18ပါးကိုပဲကာလ3ပါးဆိုတော့ပိစုတ်ပံအတိတ်အနာဂတ်အဲ့ဒီကာလ3ပါး ਨੇ ပွားကတုံသေး54 54ဖြစ်လာပြီအဲ့ဒီ54ကလည်းပဲမိမိတန်တန်ရဲ့သူတစ်ပါးတန်တန်ဆိုပြီးတော့တန်တန်နှမျိုးမကွဲဘူးလား တနည်းမိမိကိုယ်တိုင်ခံစားခြင်းသူတို့ဘာခံစားခြင်းလို့အဲ့ဒီလိုအတွင်းအပြင်နှစ်ခု꿰တဲ့အတွက်50လေး2လေး108အဲ108ပင်အကျယ်မြင်လောတဲ့เนาะဒါဝေဒနာကုန်ပြီ108ပါเนาะချုပ်ရင်တပါးတဲ့အကျယ်ပွားရင်108ဒါပဲတဲ့เนาะဒါတော့ဦးဇင်းတို့ဒီဝေဒနာနဲ့ပတ်သက်ပြီးတော့အနတ္တလက္ခဏာသုံးမှာတိုက်ရိုက်တော့သူနဲ့မဆိုင်ဘူးသို့သောဝေဒနာနဲ့ပတ်သက်တဲ့အကြောင်းအရာတွေကို များသောအားဖြင့်ဦးဇင်းတို့အချုပ်ပြောကြမယ်ဆိုလို့ရှိရင်ဒလောကာလုံးမှာရှိနေသည်များပူပူရော်ရတတ်တယ်ဝါရီချမ်းသာတစ်ခုရလုံမှုကြောင့်ပူပူရော်ရမှန်သည်များတို့ဆင်းရဲကြီးစွာရောက်ရရှာ၏လူတွေချမ်းသာခြင်းနဲ့မဟုတ်လားချမ်းသာခြင်းနဲ့ရှာတာချမ်းသာတာဝေဒနာဒုက္ခဝေဒနာပဲအဲ့ဒီချမ်းသာလေးတစ်ခုကိုကြည့်ပြီးတော့သူ့ရဲ့မြုံမနဲ့သူ့ချမ်းသာသူ့ဒီဂရီနဲ့သူတက်ပြီးတော့လူတွေကအဲ့ဒီချမ်းသာရေးတွေပဲအလုံးလုံးနေကြတာ ဒီချမ်းသာရေးတို့အလုပ်လုပ်တဲ့ခါမှာလူတွေကအမျိုးမျိုးဆင်းရဲဒုက္ခတွေအသက်ပင်တစ်ခါတည်းဘလို့ခေါ်မလဲကိုယ့်ရဲ့အသက်တွေနဲ့ယဉ်နီးပြီးတော့မှရှားကြဖွေးကြစားကြတောက်ကြတာရှားဖွေးထားတာတဲ့တစ်ခါတလေကြတယ်လဲပုံအဲအဲပြီးတော့ဒီပစ္စည်းမကုန်ခင်လူတွေလည်းတည်သွားတတ်တာပဲအာရှာနေတော့လည်းပဲတစ်ခါပစ္စည်းတွေကပျောက်ပြစ်သွားတတ်တာလူတွေရှိနေတော့လည်းပစ္စည်းတွေလည်းပျောက်ပြစ်သွားတတ်တာပဲဒါတော့ဘဝတစ်ခုမှာလူဖြစ်ဖြစ်နတ်ဖြစ်ဖြစ်တိရစ္ဆာန်ဖြစ်ဖြစ်ဗြဟ္မာဖြစ်ဖြစ်နောက်ဆုံးကဒီဒုက္ခလေးတစ်ခုတွေ့ရှာနေရတာ ဒီချမ်းသာလေးခံစားခြင်းလို့ရှာနေကြတာပဲရှာနေကြတဲ့ခါကျတော့ဟဲ့ဝေဒနာတွေဟာဘယ်ဘဝဘလို့ပဲနေနေဦးဇင်းတို့မကြော်လွန်နိုင်ဘူးမကြော်လွန်နိုင်တဲ့ခါမှာမိမိတို့အခုမြတ်စွာဘုရားသာသနာတော်ကြီးနဲ့တွေးထီတွေးရလို့သိရတဲ့ခါမှာဝေဒနာတွေအကြောင်းကိုတည်တည်ချာချာသိအောင်လေ့လာပြီးတော့ဘဝတစ်ခုကနောက်ဆုံးဘာနဲ့ပြန်ချုပ်တယ်လဲဆိုဒီဝေဒနာနဲ့ပြန်ချုပ်သွားတာနော်ဒီဝေဒနာလေးတစ်ခုရရှိဖို့အရေးဒါပဲအလုပ်လုပ်နေကြတာမေ့ကြည့်လေဘာလို့ချင်လဲချမ်းသာခြင်းလို့ ဟုတ်တယ်မလားပြည့်စုံကြလို့အဲဒါလေးရရင်တော်ပါပြီနဲ့ချမ်းသာအောင်မယ်ဆိုလို့ရှိရင်လွယ်လွယ်ကူကူတာရမယ်ဆိုရင်လောက်တာပဲဟုတ်တယ်မလားဒါတော့ကလေးလက်ကလေးချမ်းသာခွေးလက်ခွေးချမ်းသာအကုန်လုံးသူချမ်းသာနဲ့သူလေးတွေကရှိနေကြတာပဲเนาะအဲ့တော့အဲ့ဒီချမ်းသာလေးတခုရဖို့အရေးကိုလူတွေကတစ်ခါတလေမှာအာဟုသူတွေနဲ့ယင်းနေဆင်းရဲဒုက္ခတွေခံရဘဝတွေလည်းဟာပိတ်တာတွေဖြစ်ငရဲတွေကြအဲ့လိုတွေဖြစ်ခဲ့တယ်ဖြစ်တဲ့အခါကျတော့အချုပ်ကတော့ဒီချမ်းသာလေးပဲ ဒါကြောင့်ပူပူရရမှန်သမျှတို့အဲချမ်းသာတကူရလို့မှုကြောင့်ပူပူရရမှန်သမျှတို့ဆင်းရဲကြီးစွာရောက်ရရှာဤဆိုတာဒီချမ်းသာကိုရှာရင်ရှာရင်ကနေရှာတာချမ်းသာရတာဆင်းရဲဒုက္ခနော်ရှာတာနဲ့ရတာကဲ့ရလားမကြိုက်တဲ့ခါကျတော့မကြိုက်ရင်တော့ something wrong ပေါ့ဟုတ်လားတခုခုတော့မှားနေပြီဆိုတဲ့ခါကျတော့ဒီဝရဏတွေကိုကိုဘယ်လိုနည်းနဲ့အဆုံးသတ်အောင်လုပ်မလဲဘယ်လိုနည်းနဲ့ထိမ့်ချုပ်မလဲဆိုတာလေးတွေကိုမိမိတို့ကအဲတီးဖို့လာလည်ဖို့လိုတယ် နော်ဒီနားလည်ထားတဲ့ခါကြလို့ရှိရင်ဒီဟာတွေကိုပေါ်တဲ့အချိန်မှာလည်းပဲအယံကြီးဆွဲဆွဲလန်းလန်းဥပါဒနဲ့မတတ်မမိအောင်ဆင်းရဲတဲ့ဝေဒနာတွေပေါ်ရပြီဆိုလို့ရှိရင်ဒါကြီးကအမျက်တီတာမဟုတ်ဘူးချမ်းသာဆိုတာလည်းရှိသေးတယ်ဆိုပြီးတော့မှသင်္ခါရတွေမမျောတဲ့ဘောကိုဆင်ခြင်မိအောင်အဲ့ဒါလေးတွေလိုတယ်တို့မို့ဆိုရင်ချမ်းသာနေတွေ့တော့အဲတတ်မဲ့မှုကာမရာဂဖြစ်တယ်နော်ဒုက္ခနဲ့တွေ့တဲ့ခါကျတော့မကြိုက်တဲ့ပဋိကနုတ္တိယကိန်းတယ်ဘာတိဘာသာဘာမှမသိတဲ့ခါကျတော့လည်း မောဟကိန်းနေဆိုတော့ဝေဒနာတွေနောက်ကွယ်မှာဘာတွေပဲရှိနေတယ်လဲဆိုရင်ကိလေသာရှိနေတယ်လွယ်လွယ်လေးပြောလောဘဒေါသမောဟလောဘဒေါသမောဟဒါတွေနဲ့ဝေဒနာနောက်ကလောဘဒေါသမောဟလောဘဒေါသမောဟသူတို့ကကျင့်ကိုသေးနေတာပဲတခါတည်းနော်ဒါတော့ငါတို့တို့တွေမြင်နိုင်ကြတိုင်းကဒွါရ6ပါးလည်းအခုပြောပြီးမတွေ့ဘူးလားဒွါရ6ပါးဖြစ်တိုင်းဘာရှိလဲဝေဒနာရှိတယ်ဝေဒနာရှိတိုင်းကိုကကြိုက်မကြိုက်ကကတ်တာများတယ်နော်ဒါပေမဲ့ဖာတိပါဒာတွေလည်းများကြီးပဲဖာတိပါဒာဖြစ်ပြန်တော့ကလွတ်သလားဆိုတော့နောက်ကဘာရှိလဲ အဝိဇ္ဇာကြီးကပါဗျာရောမင်းဘာမှမသိတော့မဘာမှမသိဘူးဆိုတော့အဝိဇ္ဇာတဲ့ကဲဘာမှမသိလို့လည်းလွတ်မလားမသိပြန်တော့လည်းအဝိဇ္ဇာတဲ့ကြိုက်ပြန်တော့လည်းတဏှာတဲ့မကြိုက်ပြန်တော့လည်းဒေါသတဲ့ကဲဘယ်မှာမြတ်လွတ်လွတ်လဲဒါတော့ဆင်ခြင်နေုံမှတပါမရှိတော့ဘူးဆင်ခြင်နေမှဖြည့်စေဟုတ်တယ်မလားမပြတ်တော့မပြတ်သေးဘူးဖြည့်စေလျှော့စေပေါ့နော်ဥပမာ နာကျင်ကြက်ခဲတဲ့ ခန္ဓာကိုယ်မှာယောဂါတွေဖြစ်ပြီးတခါတည်းထားပါတော့ကြိုက်ပြီးခဲနေပြီဆိုရင်ဆရာဝန်တွေကကိုကိုလာပြီးတော့ထုံသေးလေးထိုးပေးတော့မလားထုံသေးလေးရှိတော့အနာပြောက်တာလားဆိုတော့ဒါပေမဲ့တဏှာရင်တဏှာ3လ5နိုင်တော့မသက်သာဘူးလားအဲသက်သာသွားတယ်လေဒီလိုပဲဆင်ကျင်မှုဆိုရင်တော့အေးအဲ့ဒီကြောင့်ဖြစ်မဲ့ဟာတွေသိမဖြစ်ဘူးဆင်ကျင်ပြီးတော့နေရင်အထုသက်ဖြစ်အမှားဘက်ကိုနေတယ်အထုသက်ဖြစ်တဏှာကျသွားတယ်ဘယ်ဝေဒနာမဆိုမမြဲဘူးအခုနဥပ္ပခာဝေဒနာဟာကောင်းပင်ကောင်းတော့သူလည်းမမြဲဘူးဆိုသလိုပဲ ဆင်းရဲဒုက္ခဖြစ်ဖြစ်ဒုက္ခဖြစ်ဖြစ်ဥပ္ပခါဖြစ်ဖြစ်နောက်ဆုံးကြတော့ပြောင်းလဲတာမရှိဘူးလားရှိတဲ့အတွက်သူလည်းဒုက္ခပဲကဲဝေဒနာကိုနောက်ဆုံးတစ်ပါးတည်းကျန်တယ်ဘာနဲ့ပြောလဲဒုက္ခအနေနဲ့ပဲရှိတယ်ကျန်တဲ့ဒုက္ခတွေဆိုတာအော်ငါတို့ကကြံဖန်ပြီးတော့စိတ်ကူးနဲ့ဒါကတော့ကောင်းတယ်လို့ပြောတာပဲနောက်ဆုံးအချုပ်ကျတော့ဒုက္ခနဲ့ပဲပြန်ဆုံးသတ်ရတယ်ဆိုတော့အဆုံးမှာကဒုက္ခဆိုတဲ့အခါကျတော့အဲ့ဒုက္ခကိုမြင်ရင်တဏှာဆွဲပါအောင်မလား ဒါလေးပြီးရင်ဒါကြာကြာနေမှာမဟုတ်ဘူးနောက်တစ်ခုလာမှာအသက်လာမှာဆိုတော့မမြဲဘူးဆိုတဲ့သဘောတည်းရဲ့မာနဖြစ်ပါအောင်လားမဖြစ်တော့ဘူးကဲဒါကြီးကငါသဘောနဲ့ထိန်းလို့မရဘူးသူ့တဘာဝအတိုင်းသူသွားနေတာသူစည်းကြောင်းသူစည်းကြောင်းကိုငါကဖမ်းပြီးတော့ချုပ် တားထုတ်လည်းမရဘူးကောင်းတာလေးတွေ့လို့လည်းရက်နေဒီမှာပဲငါနေနေတော့လို့လည်းတားထားလို့ဖြတ်ထားလို့လည်းမရဘူးဆိုတော့သူ့သဘောသူဆောင်နေတာဆိုရင်ငါဟုတ်သေးရဲ့လားငါသဘောပါသေးလားဒါဆိုရင်ဒိဋ္ဌိ ကွာနေတယ်လေဒိဋ္ဌိအဲ့ဒီအမြင်လေးကဒိဋ္ဌိကိုခွာနေတယ်ပြောတာဆိုတော့တဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့ကစောစောကပြောခဲ့ပြီးပပိစ္ဆတရားဆင်ကျင်လိုက်ခြင်းအပြင်မမြဲတာကိုသိလိုက်ရင်မာနကွာသွားတယ်နော်ဒါတွေကနောက်ဆုံးကြတော့လည်းပဲဘလောက်ပဲကောင်းတယ်ပြောပြောစိတ်ကူးနေတာကောင်းပေမဲ့အဆုံးမှာဒုက္ခဆိုရင်ဒုက္ခဆိုရင်တဏှာတဏှာကွာတာပေါ့ဒုက္ခဆိုရင်တဏှာကြိုက်ပါမကြိုက်တာပြီးတော့လည်းပဲဒါကသူ့သဘောသူဖြစ်တာငါနဲ့ဘာမှမဆိုင်ဘူးသူ့သဘောနဲ့သူသွားနေတာ ဖြစ်ချင်းဖြစ်ချင်းသဘောပြီးတော့မှအကြောင်းတိုက်ဆိုင်လို့ပေါ်လဲသဘောဒီသဘာဝစီးကြောင်းကြီးဒီငါမဟုတ်ပါယုံနာတို့ရဲ့ဖြစ်အဲဘာခေါ်မလဲအကြောင်းကျိုးဆက်တက်တက်ပဲဟုတ်တယ်မို့လားနောက်ဆုံးမှရုပ်ပဲဖြစ်ဖြစ်နာမ်ပဲဖြစ်ဖြစ်အကြောင်းကြောင့်အကျိုးပေါ်တယ်ဆိုရင်ဒီခွင်းဆက်ကဘာပဲဖြစ်တော့မလဲကြောင်းကျိုးခွင်းဆက်ကြောင်းကျိုးခွင်းဆက်ကြီးဖြစ်တာကိုကိုကိုယ်တိုင်ဖန်တီးလို့စီမံလို့မရဘူးဦးဇင်းတို့စောစောတုန်းကတခါတည်းပြောပြောနေတာကာရကအတ္တပြုလုပ်သူမရှိဝေရကအတ္တခံစားသူမရှိတာမီအတ္တပိုင်ဆိုင်သူမရှိနော် ပြီးတော့မှတရားဝတိအတ္တကိုယ်သဘောနဲ့ကိုယ်ဖြစ်တာမရှိဒါတွေလေ့လာပြီးမှလားဒီအတ္တတွေတခုကမှမရှိဘူးတဘာဝနောက်ဆုံးမှသိလိုက်တာကတော့ဩဒါကရုပ်တဘာဝနာမ်တဘာဝတက်တက်ပဲသူငါပုဂ္ဂိုလ်တ attva ရကြမင်းမပါသေးလားတဘာဝဆိုတဲ့နေရာမှာအကောင်အထက်အလုံးအရအယောင်အဝါတော့မရှိဘူးနော်တဘာဝကဖြစ်စဉ်ပဲရှိတယ်တဘာဝဘာပဲရှိလဲအဲဖြစ်စဉ်ပဲရှိတယ်အဲ့ဒီဖြစ်စဉ်ထဲမှာလူတွေက မရှိတာကြီးကိုအရှိထင်ပြီးတော့ဆွဲဆွဲထဲ့တာမရှိတဲ့လူကိုလည်းပဲအရှိတင်နော်ယောက်ျားမိန်းမဆိုတာတွေကိုလည်းပဲနောက်မှပြည့်ညက်တွေကိုအရှိထင်ပြီးတော့အဲ့ဒါလိုဆွဲထဲ့တာဒါကြောင့်ဤကိုကာယတလံမြတ်၌နှဝနာယုတ်ဖြစ်၍ချုပ်ဤနာယုတ်နှစ်တန်ဖြစ်ဖြစ်ဟံကို အမှန်ဒိဋ္ဌမမြင်ကြ၍ငါထငါထိုင်ငါကိုင်ငါသွားငါကြားငါကြည့်ငါသိငါမြင်ဓာတ်ဖြစ်အင်ကိုဘာဖြစ်အင်ကိုလဲအတွင်းထဲမှာတကယ်ဖြစ်နေတာက ဓာတ်သဘာဝဒါပေမဲ့အပြင်ကပြောတော့ငါခေါင်းတွေတက်ပြစ်တာသွားတဲ့သဘောနော်အပြင်ကကြည့်တော့သွားတာအတွင်းကကြည့်တော့ဓာတ်တွေတွန်းနေတာဥပမာဦးဇင်းအခုလက်တွေလွတ်လွတ်တယ်မဟုတ်လားငါလက်ကိုလှုပ်မယ်ဆိုတဲ့စိတ်ကလေးကနေပို့လိုက်တော့စိတ်ကြောင့်ဖြစ်တဲ့စိရိစဝါယောကတွန်းလာတဲ့ကဓာတ်တတိတွေကားလာတယ်ကားလာလက်ကတလို့လှုပ်လာတယ်လှုပ်လာလို့ဥစဉ်ငါလက်ကြီးလှုပ်တယ်ငါတော့မလားကတယ်ပြုတ်တယ်ဘာညာပြတယ်ပြုတ်တယ်ဖြစ်မလားဘူးလားအပြင်ကပြတော့ငါလက်ကပြတယ်အတွင်းကကြည့်တော့ဓာတ်တဘာဝပဲ ဝါယောဓာတ်နော်ပြီးတော့မနောဓာတ်နော်မနောဝိညာဏဓာတ်ပဲဆိုပါတော့ဒါတော့မနောဆိုတဲ့စိတ်ဓာတ်နဲ့နော်ဝါယောဆိုတဲ့ရုပ်ဓာတ်ရုပ်နဲ့စိတ်ဒီဓာတ်နှစ်ခုပဲအပေါင်းအလုံးလုံးနေတာအပြင်ကပြောတော့ငါလက်လှုပ်တယ်အတွင်းကြတော့ရုပ်ဓာတ်နံဓာတ်ကဲငါထငါထိုင်ငါကဲငါတော့ငါကြငါတိငါတိငါမြင်ဓာတ်ဖြစ်အင်ကိုငါလျက်မုတ်ချမှတ်ထင်ကြသည်တက်ကာယဒိဋ္ဌိအစွမ်းဒီဒါနောက်ဆုံးတော့ဘာတူလဲအဲတက်ကာယ ဒိဋ္ဌိတကာတို့ရဲ့အချုပ်ဒီတက်ကာယဒိဋ္ဌိတကာတို့ရဲ့အချုပ်ကအဲကျုပ်တို့အဲ့လိုတင်တက်ကာယဒါကြောင့်မလို့တက်ကာယပြုတ်ခြင်းဘာလို့လုံးမလဲဆိုရင်တော့ဓာတ်ကိုမြင်အောင်ဆင်ခြင်းတက်ကာယပြုတ်ခြင်းအေးလေဓာတ်ကိုမြင်အောင်ဆင်ခြင်းမှာဒီထက်မှာဓာတ်ပဲတက်တက်ပဲအလုံးလုံးနေတာပဲလို့သိတဲ့ခါကျတော့အော်ငါတို့အပြင်ပြောကတော့ပညာအပြင်သမုဒိသစ္စာအပြင်မှန်ပါတယ်ပရမတ္ထသစ္စာနဲ့ပဲမှာသူငါပုဂ္ဂိုလ်တ attva ကြောင့်ဈာမိမှာခြေလက်ခေါင်းခါရှိရလားမရှိဘူးဒါတော့ထား နေ့စဉ်ဘဝလူသုံးလောကအနေနဲ့လောကသုံးဟောရာရသုံးသုံးပေမဲ့မစွဲနဲ့သုံးပေမဲ့ခင်ပေမဲ့မတွယ်နဲ့ခမရတို့ပဲခင်တွယ်တယ်ပြောတာမဟုတ်လားလို့ခင်ပေမဲ့မတွယ်နဲ့သုံးပေမဲ့မစွဲနဲ့သုံးတော့သုံးဒါပေမဲ့မစွဲနဲ့ခင်တော့ခင်ပါခင်ကောင်းပါတယ်ဒါပေမဲ့မတွယ်နဲ့เนาะမတွယ်လျင်အေးတွယ်လျင်ဘေးတဲ့မတွယ်လျင် အပူတွေအေးပြီးတော့တွယ်ရင်တော့ဘေးတဲ့နော်အဲ့ဒါမှတ်တာဒါကြောင့်မလို့ခင်မင်းမဲ့မတွယ်ပါနဲ့လို့ပြောတာကောင်းပြီဒါလေးကိုဒီနေ့နော်အချုပ်ပြောမယ်ဆိုလို့ရှိရင်နော်အဲ့ဒီဟာတွေကအတွင်းထဲမှာဝေဒနာအခုနာကတတ္တဝါတွေဆိုတာဝေဒနာရှားပြီးတော့ဒုက္ခဝေဒနာကိုရှားရင်ရှားရင်နဲ့အတွေ့အခေါ်အယူဆတွေမှားယွင်းတဲ့အတွက်ဘာတွေဖြစ်တယ်လဲနောက်ဆုံးဒိဋ္ဌိဖြစ်ရတာပါဒါကငါခံစားတဲ့ငါလုပ်တယ်ဆိုတာတွေဖြစ်တဲ့အခါကျတော့ကံကောင်းပြီးဝေဒနာတွေတွေ့ကြတဲ့အခါမျိုးမှာမိမိတို့က နော်ဝေဒနာတွေရဲ့အဖြစ်ကိုဘာကြောင့်ဖြစ်တယ်လဲဝေဒနာဘာကြောင့်ဖြစ်ဖတ်တာကြောင့်ဖြစ်ဝေဒနာဘာကြောင့်ချုပ်အေးထွက်ရဖြစ်ဒီဖြစ်စဉ်ချုပ်စဉ်ကြီးကိုတည်ပြီးတဲ့အခါမှာဝေဒနာတွေထွက်မြောက်ရလမ်းကိုရောက်အောင်သွားမယ်ဆိုတော့ဘသူကျင့်စဉ်ပြန်ရောက်တယ်လဲဆိုတော့မေဂေရှပါမေဂေရှပါကျင့်ရင်ဘာကိုရောက်မလဲဆိုတော့ဝေဒနာတွေလွတ်တာကိုမရောက်ဘူးလားအေးအဲ့ဒါဒီမိမိတို့ရဲ့ဝေဒနာချုပ်ငြင်းရဆိုတာနောက်ဆုံးရန်တာဖြစ်ရပြောတာပါဒါကြောင့်မိမိတို့ဒီဟောဒီချမ်းသာတကူရလို့မှုကြောင့်ပူပူရရမှန်သမျှတို့ ဆင်းရဲကြီးစွာရောက်ရရှာရှာရှင်းဆိုတဲ့ဟာမှာမိမိတို့ဒီနေ့ကစပြီးတော့ဝေဒနာနဲ့ပတ်သက်ရင်တို့ဆင်းရဲထွက်ရာကိုရောက်အောင်သွားမယ်ဆိုတော့နော်အတိစိတ်ကလေးနဲ့ဒီနေ့ကစပြီးတော့ဝေဒနာတွေဖြစ်ပေါ်လာတယ်နော်မိမိတို့ဒီအဲမမြဲတဲ့သင်္ခါရသဘောတရားကိုဆင်ခြင်နိုင်ပြီးတော့ဒုက္ခတက်တက်ပဲလို့အတိညာတရားများရကဝေဒနာတို့ရဲ့ထွက်ရာဖြစ်တဲ့နိဗ္ဗာန်တဲအောင်ရနိုင်ရောက်နိုင်ကြပါစေကုန်တည်း အဲနောက်တစ်ပတ်ကျမှတင်ညာနဲ့ပတ်သက်တာသွားမယ်နော်ဆရာပါဗျာอือဟင်းနာအကြောင်းလဲ off off page 40အောက်အောက်ကနေရေးရင်အော်ထိုသူသည်ကိလေသာနှင့်မရှင်သည်ဖြစ်ရတာလေဒုက္ခဝေဒနာဒုက္ခဥပ္ပခဝေဒနာခံစားရဆိုတာဒီနေရာမှာခံစားရတယ်ဆိုတာက ဝေဒနာကိုလက်ခံလိုက်တယ်လို့ပဲမှတ်ထားပါတော့ဒီနေရာမှာကိလေသာနဲ့မရှင်သည်ဖြစ်ရဆိုတာကအရိယာဖြစ်သွားတဲ့အခါကြလို့ရှိရင် စောစောလေးတုန်းကပုရုဇဉ်တွေကြတော့ဒုက္ခဖြစ်ရင်မကြိုက်တဲ့ဒေါသကပ်ပါသွားတယ်နော်ဆိုလိုတာကအော်မကြိုက်တဲ့ခါကျတော့ဒေါသနဲ့တုံ့ပြန်တယ်ကြိုက်တော့ကာမနဲ့တွယ်ပြီးတော့တဏှာဖြစ်တယ်နော်ဘာတိဘာသာကြတော့လည်းဥပ္ပခါနောက်ကအဝိဇ္ဇာကတ်သွားတယ်အဲ့တော့အဲ့ဒီဝေဒနာတွေဖြစ်တဲ့အခါမှာအရိယာတွေကြတော့ပေါ်တဲ့အခါကျရင်အခုနကကာမဒေါကတဏှာတို့ဒေါသတို့အဝိဇ္ဇာတို့မဖြစ်တော့ဘူးတဲ့ မဖြစ်တော့တဲ့ခါကြလို့ရှိရင်အဲ့ဒီကိလေသာနဲ့မရှင်ဘူးဆိုတာအဲ့ဒီဝေဒနာတွေနောက်မှာအရိယာတွေကြတော့ကိလေသာမပါတော့ဘူးပုရိသေတွေကပါတယ်ဒါကိုပြောချင်တာပြောချင်တော့ထိုသူသည်ဆိုတာအမှန်ကအရိယာကိုပြောတာနော်အရိယာပုဂ္ဂိုလ်သည်လို့တဲ့တဲ့ရေးချိုင်လဲရေးလိုက်ပေါ့နော်ဒါမှနည်းနည်းရှင်းသွားမယ်အရိယာပုဂ္ဂိုလ်ကဝေဒနာပေါ်တယ်ပြောချင်တာကကဲလွယ်အောင်အရက်သုံးနဲ့သုံးညပါစို့မျိုးလုံးနဲ့ကြည့်လိုက်တယ်ဆိုရင်ကိုယ်မျိုးလုံးနဲ့တဲ့တဲ့အရာဝတ္ထုဟာယူပါယုံသည်ကိုယ်သဘောကြရင်ဦးဇင်းတို့က အ ਨੇ ဆုံးတော့ဩဒါလည်းကြည့်လို့မစိုးဘူးလေလှတဲ့ဟဲ့နဲ့ဒီလိုလိုတော့ဖြစ်မသွားဘူးလားကြည့်လိုက်တာနဲ့ဖြစ်တာတန်းဖြစ်တာမကြက်ရလဲဟမ်ဒါကြီးများဟုတ်လားတခါတလေကြတော့လည်းဘာမှမသိတော့ဘာတိဘာသာနဲ့ကြော်သွားတယ်လည်းရှိတယ်လေရှိတော့ဦးဇင်းတို့ပုရုဇဉ်တွေကြတော့အဲ့ဒီသုံးခုကတစ်ခုမဟုတ်တစ်ခုကကပ်ကပ်ပါတဲ့ခါကြတော့သူကကိလေသာနဲ့ရှင်နေတယ်လို့ပြောတာကိလေသာကပ်ပါနေတဲ့အတွက်အရိယာတွေကြတော့မြင်လိုက်တဲ့အခါမှာမြင်က မြင်တဲ့အချိန်မှာပဲဒီကိလေသာမပါတော့ဘူးသူတို့မှာကကိလေသာပြတ်ပြီးပြီလေပြောရမယ်ဆိုရင်တော့ဖြတ်ခဲ့ပြီးပြီလေဖြတ်ခဲ့ပြီးတဲ့အခါကျတော့မြင်တဲ့အချိန်ခါမှာသူတို့ရဲ့မြင်ချင်းရဲ့နောက်ွယ်မှာဒီယူပါယုံကိုမြင်တိုင်းရဲ့နောက်ွယ်မှာသူကတဏှာမဖြစ်တော့ဘူးဒေါသမဖြစ်တော့ဘူးအဝိဇ္ဇာမဖြစ်တော့ဘူးမဖြစ်တော့သူတို့ရဲ့ဝေဒနာကိုခန္ဓာကိုယ်မှာဖြစ်တာတော့ဖြစ်တယ်နော်သဘောကျစရာလေးနဲ့တွေ့တဲ့ခါမှာလဲသူတို့မှာလည်းပဲဒုက္ခဝေဒနာလေးတော့ဖြစ်တယ်ဒါပေမဲ့ဒုက္ခဝေဒနာဖြစ်ပင်ဖြစ်တော်လဲပဲ တဏှာမပါနော်ခန္ဓာကိုယ်မှာနဲ့ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့နာကျင်ကြက်ခဲမှုဖြစ်တယ်နာပင်နာဆိုလဲဒေါသမဖြစ်တဲ့အတွက်ဒေါသကိလေသာမပါ အာယုန်တစ်ခုကိုဖြစ်တဲ့အခါမှာဥပ္ပခာဝေဒနာ ဖြစ်တယ်သို့တော်လဲဝေဒနာတို့ရဲ့ဖြစ်ခြင်းကိုတော်၎င်းချုပ်ခြင်းကိုတော်၎င်းตายာဘွယ်ကိုတော်၎င်းထွက်ရာကိုတော်၎င်းလွတ်မြောက်ရာသူကိုတော်၎င်းရဟန္တာဖြစ်တဲ့ပုဂ္ဂိုလ်များအကုန်လုံးသူကဖြစ်ကြောင်းကုန်ဆယ်အကုန်သိမြင်ပြီးဖြစ်တဲ့အတွက်မတိချင်းအဝိဇ္ဇာမောဟမပါတော့ဘူး တည်ခြင်းဝိစာဖြစ်သွားပြီဒါကြောင့်မလို့သူတို့မှာဒုက္ခဒုက္ခဥပ္ပခဝေဒနာနောက်မှာလောဘဒေါသမောဟမပါတော့တဲ့တွေ့အဲ့ဒီဟာတွေနဲ့မရှင်ဘူးမရှင်ဘဲနဲ့ဝေဒနာတက်တက်ပဲဖြစ်တယ်လို့ပြောတာတော့ပေါ့ပြီနော်อืมဒါတော့လွယ်လွယ်ပြောချင်တော့ငါတို့ကတော့ဟေးမြင်လိုက်ကြားလိုက်ထိုင်နေတန်းပြီးတော့လောဘဒေါသမောဟဖြစ်တယ်ဖြစ်သွားပြီဆိုတော့အဲ့ဒီဖြစ်ချင်းကြောင့်ပဲဥစဉ်တော့ကိလေသာရကိလေသာဒုက္ခပေးတာလေသူတို့ကြတာမို့မြင်လိုက်တယ် ဒါပေမဲ့မြင်ချင်းနောက်ွယ်မှာလောဘဒေါသမောမပါဘူးမပါတော့တဲ့အတွက်ကိလေသာမပါတော့တဲ့ကိလေသာကမပါဆိုတာစောစောတည်းလို့သူတို့ဖြတ်ပြီးပြီဉာဏ်တာဖြစ်ပြီဆိုတော့နော်ဖြတ်ပြီးလိုက်ပြီဆိုတဲ့အခါကျတော့သူတို့ကဒီဖြစ်လာတဲ့မြင်စိတ်ကြောင့်စက္ကဝิญဉ္စိတ်နဲ့အတူပါလာတဲ့ထက်မှာဝေဒနာစေတသိက်ရှိတယ်အဲ့ဒီဝေဒနာစေတသိက်ကသူကအဲတဏမကတ်တော့အဲ့ဒီဝေဒနာစေတသိက်မဖြစ်ဘူးလားဆိုတော့ဖြစ်တယ် ဖြစ်ပေမဲ့ तू ဒုက္ခဒီနေရာလေးမှာဒုက္ခလေးသဘောလေးလောက်ပဲ तू မှတ်တော့တာဝေဒနာသဘောလေးလောက်ပဲဖြစ်သွားပြီဒါတော့သဘောတက်တက်လို့ပဲပြောကြပါစို့နော်သဘောတက်တက်လို့ပြောကြပါစို့ဦးဇင်းတို့ကတော့မဟုတ်ကြိုက်မကြိုက်နဲ့တုံ့ပြန်တယ်အဲကြိုက်မကြိုက်ကပဲတဏှာဖြစ်တယ်အကိလေသာဖြစ်တာကိလေသာဖြစ်တော့ကိလေသာကဆင်းရဲကိုဖြစ်စေတတ်တယ်လေဒါတော့ဦးဇင်းတို့ရဲ့ဝေဒနာခံစားမှုဒီပုရုဇင်းတို့ရဲ့ဝေဒနာခံစားမှုဒီဆင်းရဲနဲ့ဆစ်ဆက်နေတဲ့ဝေဒနာခံစားမှုဖြစ်ပြမှုလို့ပြောရမယ်အရိယာတို့ရဲ့ဝေဒနာဖြစ်ပြမှုကတော့ ကိလေသာမပါတဲ့အတွက်ကိလေသာနဲ့မဆက်တော့ဘဲနဲ့မရှင်သည်ဖြစ်ရတာလေဒုက္ခဒုက္ခဥပေက္ခတို့ကိုခံစားရဆိုတာဒုက္ခဒုက္ခဥပေက္ခတို့ဖြစ်၏လို့ပြောရင်ပိုကောင်းမယ်ခံစားရဆိုတော့ဦးဇင်းတို့ဖြစ်တာနဲ့နည်းနည်းလေးတွားတွားတူနေမှာဆိုလို့သူတို့ကခံစားရတယ်ဆိုရင် enjoy လုပ်တာနဲ့ရောမှာဆိုလို့ပြောတာသူတို့ကမဟုတ်ဘူးဝေဒနာတို့ရဲ့သဘောအရာဖြစ်ရုံပဲဖြစ်သွားတယ်လောဘဒေါသမောဟမပါတော့ဘူးနော်အခုနကဟိုခန္ဓာကိုယ်မှာစူးစူးတာနဲ့ကြည့်လိုက်လေ ခန္ဓာကိုယ်မှာခန္ဓာရှိတဲ့အတွက်နာကျင်မှုတော့ဖြစ်တယ်ဒါပေမဲ့တောကမရှိဘူးဒေါမနတမရှိဘူးဒုက္ခမရှိဘူးအဲ့ဒီအတွက်ဒေါသမဖြစ်တော့ဘူးနော်ဒုက္ခဝေဒနာရဲ့နောက်မှာဒေါသမဖြစ်ဘူးနော်အဲ့လိုကွာသွားတယ်ဦးဇင်းတို့ကတော့အာနာဘီဆိုတာနဲ့တပြိုင်နဲ့စိတ်ညစ်တာစိတ်ပြစ်တာဒေါသဖြစ်တာတွေရှိတယ်ဆိုတော့အဲ့ဒီလိုကွာသွားတယ်ဒါတော့သူတို့ဝေဒနာဖြစ်တာကဖြစ်ကမ္မတာပဲကိလေသာမပါဘူးอืม ဝေဒနာကို pride pride ဒီဒီ daily life ဆိုပါတော့เนาะ daily life မှာဆင်ခြင်တယ်ဆိုတာကတော့အကောင်းဆုံး အရာကတော့အနိစ္စကိုဆင်ခြင်တာအကောင်းဆုံးလို့ထင်တယ်။ဦးဇင်းရဲ့သဘောကျမှုပေါ့နော်ဒါက။ဘာဖြစ်လို့လဲဆိုရင်မြဲတယ်လို့ထင်တဲ့အရာတစ်ခုကိုထင်မိတာနဲ့တပြိုင်တည်းပဲမာနကဝင်ပြီ မာနဝင်တယ်ဆိုတာလည်းပဲသက်္ကာဒိဋ္ဌိကနောက်ကအခန့်ရှိတဲ့ကကြတော့ဒိဋ္ဌိကလည်းပါနေပြီဒိဋ္ဌိပါပြီဆိုတော့ဒိဋ္ဌိကရှေ့ကဖုံးပြီဆိုကြတဲ့ကတည်းလို့အမ်နော်တဏှာကဆွဲရောသူတို့အဲ့လိုပတ်ချလဲနေတာလဲတဲ့ခါကျတော့ဘာပဲရရနော်ဒါကနော်ဘဝပဲရရစီစဉ်ဥစားပဲရရမမြဲဘူးနော်ဒါတော့မမြဲမမြဲတဲ့အရာဖြစ်တဲ့အတွက်အမြဲတမ်းပြောင်းလဲမှုအစဉ်ဆက်တာရှိတယ်တည်ငြိမ်နေတာမရှိဘူးမရှိတဲ့ခါကျတော့အေမက်ဘက်ကနော်အကြောင်းတိုက်ဆိုင်လို့ပေါ့ဗျာဘဝဆိုရင်လည်းဘဝပေါ့နော် စီစဉ်ဥစ္စာဆိုလဲစီစဉ်ဥစ္စာမိသားစုဆိုလဲမိသားစုကအကြောင်းတိုက်ဆိုင်လို့ကန်တိုက်ဆိုင်လို့ငါတို့ဒီမှာတွေ့ကြဆုံကြရကြနေတာဒါတော့ဒါပေမဲ့ဒါကဒီနေ့ရှိပြီမဲ့အခုရှိပြီမဲ့တော်တော်လေးနေရှိခြင်းမရှိမှာအခုကျမ်းပါပြီမဲ့တော်တော်လေးနေကျမ်းပါကျမ်းပါအခုရေနေပြီမဲ့တော်တော်လေးနေငိုခြင်းငိုရမှာဘယ်အရာမှမမြဲဘူးမမြဲဘူးဆိုတဲ့အခါကျတော့စိတ်ထဲလေးမှာအဲ့ဒီအခံလေးနဲ့မိမိကလောကထဲမှာနေမယ်ဆိုရင်တော့အခုနကဒီကိလေသာဖြစ်မဲ့ဟာကပေါ်လိုက်တယ်ပဲထားအောင် ဆင်ကျင်တဲ့စိတ်ကလေးနောက်ကဝင်သွားရင်အဲ့ဒီနေရာတွေမှာဟောဒါအိဋ္ဌပါပဲကွာဆိုပြီးတော့ပြန်ပြီးညော့သွားပြန်တယ်ဆိုတော့အဲ့ဒါဆင်ကျင်တဲ့နည်းပဲနော်အဲ့ဒီတော့ဒီမြဲတယ်ဆိုတဲ့အိဋ္ဌဆိုတဲ့သဘောတရားလေးကကိုနဲ့ရှိနေမယ်လို့ပြောတာငါကငါခန္ဓာလဲလက်ရှိကြမ်းမာရေးလက်ရှိဘဝကလည်းမြဲနေမယ်လို့ဆိုတော့ဒီမြဲနေတဲ့အရာဆိုတော့ကြိုက်တယ်လေကြိုက်တော့တတာပေါ့တတော့ရကျင်တာပေါ့ဟုတ်တယ်မဟုတ်လား ဆွေတွေမျိုးတွေသားတွေတမိတွေစီးစင်တဲ့ဥစ္စာတွေရတယ်အကုန်လုံးငါနဲ့ဒီမဲ့ကိုကတော့တဖြည်းဖြည်းအိုနေပြီမဲ့ကိုစိတ်ကအိုတာကိုမမြင်ဘူးသူများအိုတာတာမြင်တာဟုတ်တယ်မလားမျက်လုံးဆိုတာသူများတာကြည့်တယ်ကိုကိုမချီဘူးဆိုတဲ့အခါကျတော့အဲ့ဒီလိုနီးနေပဲကိုကကိုကိုကိုအိုမန်းအိုလို့အိုမန်းမသိနော်အချင်းကဆွဲသွားပြီမဲ့သူ့ရဲ့အသိစိတ်ကနောက်မှကြံနေခဲ့တယ်ဟိုငယ်ကတော့နေရာမှာပဲကြံနေခဲ့တာအဲ့တော့အဲ့ဒါမြဲတယ်ထင်ပြီးတော့မှအိုတာဘယ်လောက်ကြီးမှန်တဲ့မှကြည့်လို့တွေးတွေးစိတ်ကမမြင်ဘူးမျက်လုံးတော့မြင်တယ် စိတ်ကမမြင်ဘူးစိတ်မမြင်တဲ့အတွက်ကြောင့်မလို့ तू ကအရွယ်တွေအိုပြတာကိုလည်းပဲ तू ကမရိပ်စားမိဘူးတဘာဝကြီးမမြဲပါဘူးဆိုတော့ပြောင်းလဲနေတဲ့ပတ်ဝန်းကျင်ကြီးကိုလည်းမမြင်ဘူးအတွက်အစ္ဆတကိုလည်းမမြင်အပြင်ဘိဓာကိုလည်းမမြင်ဆိုတော့အဲ့ဒီမမြင်တာက तू အဝိဇ္ဇာဖုံးဖုံးတဲ့အတွက်ကြောင့်မာနလည်းနော်မြဲတယ်ထင်တယ်အဲစိတ်ကမြဲတယ်ထင်တယ်မြဲတယ်ထင်တဲ့အတွက်မာနလည်းပဲထကြွလာတယ်ထကြွလာတဲ့စိတ်တွေကနော်ရကျင်တဲ့စိတ်ဆွဲတဲ့စိတ်တွေဖြစ်တယ်တဏှာဖြစ်တယ်ဒိဋ္ဌိဖြစ်တယ် ဒါတော့အဲ့ဒီရဲ့အချုပ်ကတော့မမြဲတဲ့အနေဆဆိုရင်တော်လကောင်းသို့မဟုတ်အဲကို့အလိုမပါတဲ့အနတ္တတော်လကောင်းနော်အဲ့ဒီနှစ်ခုကတော့လူတွေကိုနည်းနည်းလေးတတိပေးဖို့လွယ်မယ်လို့ထင်တယ်နော်ဒုက္ခဆိုရင်လူတွေကနာရာကျင်နာမှဒုက္ခလို့ထင်တာအနိစ္စကတော့ကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေပြောင်းလဲနေတဲ့သဘောပဲ everything is impermanent ပဲလေဒါဘိုးတွေတောင်လက်ခံနေတာဟုတ်တယ်မဟုတ်လား everything is ever changing ဆိုပြီးတော့သူတို့လည်းလက်ခံတာပဲ သူတို့ရဲ့သူတို့ရဲ့ရုပ်ဝတ္ထုပစ္စည်းတွေသိပ္ပံတွေမှာထွန်းကားနေလေသူတို့ကဒီဗုဒ္ဓရဲ့အဆိုလိုထောက်ခံတယ်လို့လို့ဖြစ်ဖြစ်နေတာ everything is ever changing နဲ့သူတို့ပြောတာဆို statement လေးတစ်ခုရှိတယ်ဆိုတော့အားလုံးကဦးဇင်းတို့ရှင်မလာတရားထိုင်တဲ့ပုံမှာကြီးကသူပြောတယ်အနိစ္စနဲ့ဒုက္ခကို तू လည်းလက်ခံတယ်တဲ့အနတ္တကြမှာ तू လည်းသဘောမပေါက်တာနော်ဒါတော့ဦးဇင်းတို့ထင်လွယ်မြင်လွယ်ကတော့အနိစ္စအထင်မြင်ဆုံးပဲကိုယ်ပါဝင်ကိုယ်ပါဝင်ဒေတာတွေမှာရှိနေတဲ့အဆောက်အဦတွေလူတွေအာတစ်ချင်းလုံးပြောင်းနေတာပဲ နောက်ဆုံးပြောရမယ်ဆိုကော့စကိုတောင်သွားကြည့်နော်ဒီတလရောက်ပြီးနောက်တလကျရင်ဟာဆိုင်တွေကဟိုနောက်ပြောက်တွေတက်ပြောက်နေပြန်ရှားပြန်ပြီနော်အနိစ္စတော့ဘလောက်မြန်တယ်လဲဆိုတာကော့စကိုသွားတာနဲ့တောင်တရားရလောက်တယ်ရမယ်ဆိုရင်ပြောပါတယ်အခုတော့မရောက်ပစ္စည်းကောင်းကောင်းမလဲခဏခဏရောက်ချင်နေတာပဲဆိုတော့ဥစဉ်တော့ပြောင်းပြန်ဟုတ်တယ်မဟုတ်လားအနိစ္စကိုမရဘဲနဲ့အဲ့ဒီပစ္စည်းပဲချိပြီးတော့လောဘပဲရနေတယ်နော်ဆရာတို့ဥဒိလနန္ဒသူကိစ္စလေးပဲလို့ရှိရင်ဥစဉ်လက်လိုက်ပို့ရတယ် အေးကွာတဲ့အဲ့ဒါတွေကလည်းမသွားရင်တော့ကောင်းသားကွာတဲ့သွားလိုက်ပြန်ပြီဆိုတော့လည်းပစ္စည်းတစ်ထောင်ပဲလောဘတစ်ထောင်ဖြစ်တယ်ဆိုတော့ကို့ဘာသာကိုမသွားရင်တော့ဒါလေးတွေငြိမ့်နေတာကွာတဲ့ဒါတော့သွားလိုက်ပြန်တယ်လည်းဖြစ်ပြန်တာကွာတဲ့အညီလေးကလည်းပဲရေဆိုထိရင်နည်းနည်းစောစောကတော့နေပူရင်တော့6တလို့လို့နဲ့ရေဆိုတော့လည်းပဲအညီလေးကပြန်ပြီးတော့သေရင်နဲ့လေးထွက်လာတာမဟုတ်လားအဲ့ဒါလိုပဲဦးဇင်းတို့ကတော့ကို့ဘာသာကိုတရားလေးပါလေးနဲ့ဆင်ကျင်နေတော့6နေတာပေါ့အနံလေးကငြိမ့်နေတာမဖြစ်ဘူးอืมအာယုန်လေးလည်းတွေ့ရောအညီနံလေးကပြန်ပြန်ထွက်ထွက်လာတာ ဒါကြောင့်မာစီဆရာတို့ကြီးကမမြင်ရရကိလေသာအဲ့ဒါဆိုဘာလို့မြင်အောင်သွားနေလဲငြိမ့်တဲ့နေရာနေပါတော့လားလို့နော်ဒါဆင်ញင်တာပဲလေဒါတော့မဖြစ်ချင်ရင်မမြင်ရရှောင်နေပေါ့နော်မမြင်နေရင်လည်းပဲမမြင်ခြင်းအဖြစ်ငြိမ့်နေတယ်တနည်းငြိမ့်ပြီးသားဖြစ်သွားတယ်နော်အဲ့ဒါလိုလဲဆင်ញင်ရတယ်မြင်ပြခတ်မယ်ဆိုရင်လည်းအဲနော်ဘယ်ရအောင်ဆိုမြင်ရတာမဟုတ်ပါဘူးဒါရတာငါရတာ ဘလို့ထင်လို့ညာလို့ထင်လို့ပါပေါ့နော်အရာခတ်သိန်းကတော့တက်ရှိသိမ်းမဲ့ကလုံးကပြောင်းနေတာပါပဲဆိုတော့အဲ့ဒါလို့ဆိုရင်ကိုယ့်ရဲ့ရှိသိရှိထိုက်တာတဲ့နော်ပြောရမယ်ဆိုရှိသိရှိထိုက်တဲ့လောဘထက်မဖြစ်တော့ဘူးပေါ့ဗျာရှိသိရှိတဲ့တလောက်လေးပဲရက်သွားမယ်နော်သုံးတင်သုံးထိုက်ဆွဲတဲ့ဆွဲတဲ့ဒါလောက်ပဲမိမိလိုအပ်ချက်လောက်ပဲအပိုးတွေမရှာတော့ဘူးပေါ့နော်အဲ့ဒါမျိုးတွေဒါလည်းကြုံသွားတာပဲလေလောဘနဲ့ပဲကန့်တက်ပေးလိုက်တာပဲဒါကြောင့် daily life အနေနဲ့ပြောရမယ်ဆိုရင်တော့ဦးစင်းရဲ့အဲဒီ ပုဂ္ဂိုလ်ယုံကြည်ချက်ကတော့အနိစ္စကိုဆင်ခြင်မိရင်ဆင်ခြင်ရတာလွယ်လဲလွယ်တယ်ဆင်ခြင်မိရင်အဲလောဘအကိလေသာအကန့်အသတ်ဖြစ်ဖို့လွယ်လိမ့်မယ်လို့ထင်ပါတယ်အဲ့ဒီအနိစ္စကိုမြတ်မြတ်ဆင်ခြင်ကြည့်ပေါ့သူများမကြည့်နဲ့ကိုယ့်ဘာသာကိုဖန့်ကြည့်နဲ့ဟိုးကငငယ်ပုံလေးတစ်ဖက်ကထားနော်မှန်လေးတစ်ဖက်ကထားကြည့်ပါလားလို့ကိုယ့်ဘာသာကိုဟမ်နင်လားနင်နင်လားနင်လို့မေးကြည့်လေတယောက်မှမဟုတ်ဘူးလို့ပြောမှာဟာငါမနေလားငါငါလည်းမဟုတ်ဘူးလို့ပြောမှာငါမှမဟုတ်တော့နင်ကဘာကြောင့်ဆွဲနေရသေးတယ်လို့ပြန်မေးအဲ့ကြမှာ မှန်တဲ့ကနှစ်ယုံနဲ့ဓာတ်ပုံတွေမေးပြီးရင်လေနင်္ဂါကောနင်လားနင်္ဂါကောနင်လားတယောက်မှမဟုတ်ဘူးလို့ပြောမှာပဲငါလည်းနင်မဟုတ်ဘူးနင်ကလည်းငါမဟုတ်ဘူးဆိုရင်ဒါဆိုကိုကိုပြန်မေးတော့သူတို့ကပြောတဲ့နင်ကလည်း तू ကလည်း तू မဟုတ်ဘူး तू ကလည်း तू မဟုတ်ဘူးဆိုရင်နင်ကဘာလို့ငါလို့ထင်နေရတာတော့ကောင်းလားအဲ့လိုမေးကြည့်မေးမှာကောင်းသူများမင်းကောစိတ်ဆိုးတယ်ကုဝတာကိုမေးစိတ်ဆိုးလို့မရတော့ဘူးလေဒါလည်းဆင်ခြင်မှုတစ်ခုပဲเนาะဒါတော့အဲ့လိုနီးနေဆိုရင်တော့စိတ်ထဲမှာအများကြီးရောကြတယ် ပြီးတော့အကန့်အသတ်လည်းဖြစ်သွားတယ်ပေါ့နော်ရှိတဲ့ရှိတဲ့သုံးတဲ့သုံးတိုက်တဲ့ဟာထက်အဖို့လိုလောဘကိလေသာမျိုးမဖြစ်တော့ဘူးအကန့်အသတ်မဲ့မဟုတ်တော့ဘူးပေါ့နော်အဲ့တော့ unlimited ဆိုတော့တယ်လီဖုန်းပဲကောင်းပါတယ်လကားရတယ်အောင်ကြောင့်ကျန်တာတော့ limit နဲ့ပဲကောင်းတယ်နော်ကဲအမြဝေကြဆိုနော်ပြည့်ရမြတ်ဘုံညကြောင်းချမ်းမြေ့ရေးကြည် ဗိမဲ့မြည်သည်ရွှေပြည်ထုံချောင်းလမ်းမကောက်ပဲရောက်ရပါလို့ထိုးထိုးဘဝကျင်လဲရလဲဒုက္ခဗေဒံယမန်အပေါင်းမကောင်းဟုသမျှမတွေ့ရပဲသဗ္ဗအိဆာမင်္ဂလာကိုရွယ်ကတာတိုင်းရစေတော်ယနေ့ယခု ပြုပြုသမျှမြတ်ဘာဂကို မိဘဆရာမျိုးတဟာနဲ့ကိုမာဆောင်ချက်ကိုဆောင်နကစ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေဘေငှဝေသည်မြာထွေသာဓုခေါ်စေသောအမြတ် အမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓု I do.